ဒီနေ့သာသနာတော်တက်ကြရ2558ခုကောဇာတက်ကြရ1385ခုနှစ်တရင်ကျလာစု8ရက်ခရစ်တက်ကြရ2013ခုနှစ်အောက်တိုဘာလ28ရက်ဒီနေ့ကနေ့နေ့ဒေလီစီစီဓမ္မသင်္นานမှာဒီနေ့ဓမ္မစစ်ကြာတုတ်တံကိုဆက်လက်ပြီးတော့လေ့လာကြမှာဖြစ်ပါတယ်ဓမ္မစစ်ကြာတုတ်တံကဘုရားမြတ်စွာဘုရားဖြစ်တဲ့အကြောင်း သူကိုယ်တိုင်လောကတစ်ခုလုံးကိုကျင်ညာရစ်ထုတ်တဲ့နေရာမှာတတ္တလောကကြီးတစ်ခုလုံးဘယ်တတ္တဝါတွေမှချွန့်ကျင်မထားပဲနဲ့ဘသူတွေတော့မပါဘူးကွာဘသူကလွဲရင်ငါဘိုးပဲဆိုတာမျိုးချွန့်ကျင်ထားပြီးတော့ကျင်ညာတာမဟုတ်ဘူးเนาะတတ္တလောကကြီးတစ်ခုလုံးကြည့်မယ်ဆိုရင်လူလောကနတ်လောကမြမလောကအဲ့ဒီလောကအလုံးကိုကုံစင်အောင်လည်းပဲသူကကျင်ညာတယ် ပြီးတော့ဘုံအဖြစ်ကြည့်မယ်ဆိုရင်လူဘုံနတ်ဘုံမြမဘုံအပေဘုံကတော့ထားလိုက်တော့ပေါ့နော်သူတို့ကမှအပေတဲ့ရောက်နေတယ်ဆိုတော့ဒါတော့ပြောမယ်ဆိုရင်ပညာရှင်တယောက်ဖြစ်တယ်ဆိုရင်ဒီနေ့အဖြစ်ပြောရင်တော့ဘုရားဖြစ်မယ်လို့ကောလာဟလာကြီးဖြစ်လာတာနှစ်ပေါင်းထောင်ချီလာပြီဆိုတော့ဘုရားဖြစ်ဖို့အတွက်ဘယ်ချိန်ဘယ်ဒေသမှာဖြစ်မယ်ဆိုတာလဲသူတို့ဘုံနာပညာရှိတွေပညာရှင်တွေမှန်းဆထားတာလည်းရှိတယ် ဆိုတော့အဲ့ဒါကိုခွန်ကောင်းယူပြီးတော့အခြားခြားသောဘာသာတွေကသူတို့လည်းသူတို့ကျင့်စဉ်နေနဲ့သူတို့ကျင့်ကြတယ်အဲ့ဒီကျင့်တဲ့ထဲမှာဘုရားမဖြစ်ခင်ကျင့်တဲ့ထဲမှာလူအလေးစားခံအဆုံးကအတ္တကိလမထာကျင့်နော်အတ္တကိလမထာကျင့်ဘုရားကိုယ်၌ကကိုအဲ့ဒီထဲကိုရောက်သွားတာကြည့်နော်လူအများပညာရှင်တွေကလက်ခံတယ်ဒါသူတို့ကျင့်တဲ့နေ့ဟာကိလေသာကုံကြောင်းဖြူစင်တဲ့အသိဉာဏ်ဒုရကြောင်းဒီလိုလက်ခံထားတာ ဒါတော့အဲ့ဒီအကျင့်နှမျိုးကိုဟိုခက်ဆင်ဆင်လေးပေါ့လေကြည်ရတာကတော့ဒိဋ္ဌိဆရာကြီး6ယောက်ကသူဟာသူ့ယူဝါဒလေးတွေနဲ့သူရက်တီလို့ရတယ်ဆိုတော့သူကခက်ဆင်ဆင်လေးတွေပါပဲအဲကျင့်ညတယ်ကြံညတယ်ဒေါ်ရဲသွားကျင့်ပြီးရင်မြို့ပေါ်တက်လာသူလည်းဖျားဖြစ်ပြီးဆိုပြီးတော့အဲ့လိုဝါဒထောင်တာမျိုးပြောတာဆိုတော့ခုနကလည်းဖျားတဆူပေါ်လာဒီနာလည်းဖျားတဆူပေါ်လာအဲ့လိုပေါ်နေတဲ့အချိန်မျိုးပြောတာ အဲ့တော့အဲ့ထက်မှာကြည့်ရတာကရာဇဂျိုမကရတိုင်းမှာမကရတိုင်းထဲမှာဝိဇ္ဇနဥရဝလတော်ကြီးဆိုတာရှိတာမြတ်စွာဘုရားဒုက္ခရာစီရကျင့်တဲ့ဒေသနေရင်စာ မြစ်ဝမ်းဒေသကြီးပြောတာဟိုခက်ဟိုခါတော့ကတော့ဒီနေရင်စာမြစ်ကြီးရဲ့ပတ်ဝန်းကျင်ဟာယသိသူတော်စင်တွေတော့ထွက်ပြီးတရားကျင့်တဲ့အရာကြီးလို့ဆိုရမှာပေါ့နော်ဒါတော့မကရတိုင်းထဲမှာဘာသာရေးနာမည်ကြီးတဲ့ပုဂ္ဂိုလ်တွေအဲ့မကရတိုင်းမှာလာပြီးတော့မှပဲ သူတို့လာကျင့်ကြတယ်ဒါတော့အဲ့ထက်မှဘာဖြစ်လဲဆိုတော့မင်္ဂလာတိုင်းထဲမှာကတကယ်ဘာသာရဲ့အဓိကအထွတ်ထိပ်ဖြစ်တဲ့ဌာနချုပ်ကြီးတွေတရားဖြစ်နေတာအဲ့လိုမျိုးအဲ့တော့ဒီနေ့ခဲ့လို့ပြောမယ်ဆိုရင်တော့ဟိုဘာခေါ်မလဲဥစ္စာဒီမှာ Silicon Valley တို့လို့နေမှာပေါ့နော် ကွန်ပျူတာနဲ့ပတ်သက်တဲ့ technology တွေမှန်လို့ရှိရင်ကွန်ပျူဒီ Silicon Valley မှာပဲအခြေချပြီးတော့အဲ့ဒီမှာပဲသူတို့တယောက်နဲ့တယောက်ပညာချင်းနှီးလို့ကြဆင်ခေါ်ကြတာဟုတ်တယ်မဟုတ်လားဒါတော့ Silicon Valley မှာကွန်ပျူတာလောကနဲ့ဘလို့ချင်းအဲ့ဒီကွန်ပျူတာ Silicon Valley ကိုလာမှပဲသူတို့ကအတိမပြုခံပါလေချေချေအဲ့မှာနိုင်ပြီးပြီဟုတ်တယ်မလားလို့ကိုသူထွန်လိုက်တယ်ဆိုတာမျိုးပေါ့သူတို့အမြင့်ဆုံးနေရာလေအဲ့ဒီလိုမျိုးပဲသူတို့ကလည်းအမြင့်ဆုံးနေရာဖြစ်တဲ့နေရာမှာပေါက်သွားပြီဆိုရင်ဒါဟာသူတို့ဝါရနိုင်သွားပြီပဲဒါတော့ ပေါ်လာတိုင်းပေါ်လာတဲ့ကိုသူတို့လူလဲလူအလဲရောက်အခုကျင့်နေတဲ့ဒီသမဏလောကခေါ်တယ်နော်ဘာသာရေးယူတူဝါဒတစ်ခုကိုကျင့်ရင်ဘယ်လိုပဲကျင့်ကျင့်ကိလေသာငြိမ်းချောင်းကိုကျင့်လို့အဲ့ဒီပုဂ္ဂိုလ်ကိုသမဏလို့ခေါ်တယ်သမဏဆိုတာငြိမ်းအေးတာပြောတာဆိုတော့ပူလောင်စေတတ်တဲ့ပူလောင်စေတတ်တဲ့လောင်မြိုက်စေတတ်တဲ့ကိလေသာတွေကိုငြိမ်းအောင်ကျင့်တဲ့ပုဂ္ဂိုလ်မှန်သမျှကိုသမဏအကျင့်ကြတော့သမထ နော်ငြိမ်အောင်ကျင့်တဲ့အကျင့်ကသမထငြိမ်ချမ်းပြီးအဲရပြီပဲဆိုဆိုကျင့်စဲပဲဆိုဆိုအဲ့ဒီပုဂ္ဂိုလ်ကြသမဏနော်ကိလေသာငြိမ်အောင်ကျင့်နေတဲ့ပုဂ္ဂိုလ်ကိလေသာငြိမ်ပြီးတဲ့ပုဂ္ဂိုလ်တို့ကဒီလိုယူဆတယ်ဒါသမဏဆိုတာဗုဒ္ဓဘာသာမှာမဟုတ်ဘူးကျန်တဲ့ဟိုတဲ့နဲ့လည်းအတူတူပဲနော်သမဏတွေ့တဲ့အဲ့ဒီခေတ်တုန်းကဟိုဟိုတို့ဗုဒ္ဓဘာသာဘုန်းကြီးကြီးပဲလည်းမထင်နဲ့နော်အဲ့ဒါကြောင့်မြတ်စွာဘုရားကအခြားခြားသောဘာသာတွေမှာပေါ်လာပြီဆိုရင်တော့ ညာရှင်ပညာရှင်တွေပေါ့နော်လူလောကတဲမှာလည်းအလွာသီးသီးရှိတယ်နော်ဒါတော့အာနာရှင်လောကဘယင်တွေမူတွေမတ်တွေအာစေသူကြီးတွေသေနာပတိတွေဝင်ကြီးတွေဒီလိုမျိုးရှိတယ်ပြီးတော့မှပညာရှင်လောကရှေးတုန်းကတော့ပညာရှင် လောကကတော့ပုံနှားတွေကဥစည်းတဲ့ကြီးမှုတဲ့သဘောရှိတယ်သူတို့ကအသာစီးပေါ့လေ educated people လို့ခေါ်မှာပေါ့သူတို့ပုံနှားတွေကများသောအားဖြင့် နိုင်ငံတော်မှာအကြံပေးအရာရှိတွေဖြစ်ကြတာများတယ်ဆိုတော့အဲ့ဒီလိုပုံကိုမျိုးတွေဒါလူလောကထဲမှာပြီးတော့မှပညာရှင် လောကအဲ့ဒီလောကလူတွေကပုံကိုတူးတယောက်ထွန်းပေါက်ပြီဆိုရင်လာပြီးတော့မေးကြမြန်းကြစနီးနာကြတယ်အဲ့လိုမေးတဲ့အခါမှာအောက်လူတွေအောက်လူတွေမေးတဲ့အချိန်တုန်းကသူတို့နိုင်ပေမဲ့အထက်အထက်ယာရုကြီးလာပြီပညာရှင်တကယ်ဟိုရင်းကြီးတွေအထွတ်ထိပ်ရောက်လာပြီ तू तू လောကနဲ့ तू မှာ तू ကလည်းပဲတကယ် ပကေးကြီးတယောက်ပဲဆိုရင်အဲ့ဒီပုံကိုကြီးတွေမင်းတချို့ဖရားလိုဝန်ခံတဲ့ပုံကိုတွေကသူတို့ဝန်ခံတာတွေလွဲကုန်တယ်။ဘာဖြစ်လို့လဲဆိုသူတို့စကလုံးနဲ့သူတို့ကောက်ပြီးတော့မှသူတို့ကိုပြန်ချုပ်သူလို့ဖြစ်လို့နော်အဲ့ဒါကြောင့်တချို့ကသူတို့ကိုသူတို့ဂျောင်းပိတ်ဖမ်းတော့မယ်ဆိုရင်သူတို့ကမဟုတ်တော့ဘူးလို့ဝန်ခံတော့တာအဲ့ဒါအဲ့ဒါမျိုးပဲဦးဇင်းတို့မြတ်စွာဘုရားကိုဘုရားပွင့်ပြီဆိုတဲ့ခါမှာမြတ်စွာဘုရားတာဝတိကိုရောက်တဲ့အချိန်ကောသလမင်းက မြတ်စွာဘုရားပွင့်ကားစနော်35နှစ်ဆိုတော့ငငယ်ရွယ်ရွယ်ပဲရှိသေးတယ်ဒါတော့အဲ့ဒီရာဇဂျိုမှာဟိုနှစ်ပေါင်းများစွာတယ်လို့ဘာသာရေးခိုင်းကြီးတွေခေါင်းထောင်ထားတဲ့ကျောင်းကြီးတွေဆိုပါတော့သူတို့ခိုင်းကြီးတွေအကြီးကြီးတွေပဲဒီနေ့ခေတ်ဆိုတာဟောဘာသာရေးနဲ့ပတ်သက်တဲ့ religious institution တွေပဲဒါနည်းနည်းတော့မဟုတ်ဘူးနော်သူတို့ရဲ့နောက်လိုက်နောက်ပါအချမ်းရအသားဝင်းကလည်းသူတို့လည်းအပြိုင်ပဲဒိုကိုဒိုခိုင်းဆရာကြီးကိုဘသူကကိုကိုွယ်တာဘလို့ရာရှိကကိုကိုွယ်တာဘယ်မင်းကိုကိုွယ်တာသူတို့မှလည်းအပြိုင်ဆိုင်ရှိတယ် အဲ့တော့ဦးဇင်းတို့မြတ်စွာဘုရားက ပွင့်ငါဇမှာကောသလတိုင်းရောက်သွားတယ်တာဝတိကိုရောက်တယ်အဲ့ဒီခါမှာမြတ်စွာဘုရားကိုလာပြီးတော့ကောသလမင်းကြီးလာပြီးတော့ပညာစမ်းတယ်ပဲပြောကြပါစို့ကျွန်တော်ကောသလမင်းကြီးကတိုင်းပြည်အုပ်ချုပ်တဲ့ဘုရင်ဧကရဘုရင်နော်ဧကရဘုရင်ဆိုတော့သူကဘုရင်ဆိုတဲ့အထက်အသာစီးရှိတယ်အာနာရှင်နော်ဧကရဘုရင်ဆိုတဲ့သူက emperor ပေါ့ emperor ဆိုတဲ့ပုဂ္ဂိုလ်ကြီးကလာပြီးဆိုလို့ရှိရင်ကိုစီတကယ်ပညာရှင်အကျင့်ပေါက်ရအောင်ကျင့်ကြံထားတဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုရင်ပညာဘက်ကလည်းပဲဟောတကယ်ကြီးကျယ်တဲ့ပညာရှိမထားဘူးဆိုလို့ရှိရင်အဲ့ဒီလိုပုဂ္ဂိုလ်ကြီးတွေလာရင်တို့ကတခါတည်းကြောက်ပြီးတော့မှဖះငကုံကဖះလို့ကျင်ညာจิตတို့ပြန်ပြီးတော့တို့က record ပြန်လုပ်တယ်ဒီနေ့ခက်ဆို record ပြန်လုပ်တယ်မဟုတ်ဘူးပေါ့သူ့ကျင်ညာจิตတွေပြန်ပြီးတော့ရုပ်သိမ်းတာဘာဖြစ်လဲတို့လည်းသူတို့ statement တွေတို့ထုတ်ထားတာ သူတို့ဝါဒထဲမှာဘလို့ရှိတယ်ညာလို့ရှိတယ်သူတို့တွေးခေါ်ချက်ကဘလို့ချင်းရင်ဘလို့သူတို့မှလည်းသူတို့ရှိတယ်ဆိုတော့ဟိုမှာဟောမယ်ဒီမှာဟောမယ်ဒါတော့ဟောပြောချစ်တဲ့အကုန်လုံးကိုသူတို့ကလည်းပဲဟိုရှိတယ်သူတို့ရဲ့ကြင်ကြံမှုတွေဘလို့ဖြစ်တယ်ညာလို့ဖြစ်တယ်ဆိုတာတွေရှိတယ်ရှိတဲ့အခါကျတော့အဲ့ဒါတွေကိုကြည်ဖတ်ပြီးမှဒီနေ့ကသတင်းတောက်တွေမေးသလိုခမရဘယ်နေရာဘယ်ပွဲတော့ကနိုင်ငံရေးလောကမှာတွေ့တယ်မဟုတ်လားဘယ်ဘယ်ပြည်နယ်မှာတော့ခမရဘယ်စင်မြင့်မှာဘာတွေပြောခဲ့တာဘယ်မှာလဲဘလို့ပြောခဲ့တယ်အဲ့ဒါတော့သတင်းတောက်တွေကဒါကိုကန်ကန်ပြီးတော့မှနိုင်ငံရေးသမားတွေမမေးဘူးလားအဲအဲ့ဒီလိုမျိုးပြန်မေးတာ ခမရဒီလိုလဲပြောတယ်ဒီလိုလဲပြောတယ်ဒီလိုလဲပြောတယ်ဒါဟုတ်ပါသလားဘယ်လိုလဲဒီလိုဆိုရင်တော့ဒီလိုမဖြစ်နိုင်ဘူးလားဒါကိုပြောတာဒါစိန်ခေါ်ချက်တစ်ခုဖြစ်သွားပြီဆိုတော့မိမိကပြန်ပြီးတော့ထွက်ထားတဲ့စကလုံးကိုပြန်ပြီးတော့ဟိုရုပ်သွင်းရတယ်ဆိုလို့ရှိရင်ဒါသူတို့ဖះလိုချင်ကြတာရှုံးပြီလေပြန်ပြီးတော့သူ့ရဲ့ထွက်ဆိုချက်တွေသူ့ရဲ့ statement တွေဟောပြောချက်တွေပြန်ပြီးတော့ရုပ်သွင်းရတာမျိုးရှိတယ်အဲ့တော့ကောသလမင်းကြီးကအဲ့လိုမျိုးတကယ်နာမည်ကြီးပါပြီဆိုပြီးတော့တခါတည်းပြောရမယ်ဆိုလို့ရှိရင်ဂိုင်းခေါင်းဆောင်ကြီးကိုလှုပ်လာတဲ့ခေါင်းဆောင်ကြီးတွေ အသက်ကြီးတယ်လည်းကြီးပြီဒီနေ့ကလို့ပြောမှဆိုမုတ်ဆွေကြီးတယ်ဘာလာပြောဖားလာကြီးတယ်နဲ့အသက်ကြီးတယ်လည်းကြီးလို့အရေးတွေတွန့်လွန်လို့ဖူးရည်တွေတွန့်ပြီးတကယ်ဟို service ရည်နေတဲ့ဟာမျိုးကြီးတွေပြောတာအဲ့ဒီလိုမျိုးအကြီးကြီးတွေကိုသွားပြီးတော့မှတကယ်ပကေးကြီးတွေပညာရှင်ကြီးတွေအသက်ရွာအပြင်လည်းကြီးပြီးဂိုင်းရဲ့ခေါင်းဆောင်လည်းဟုတ်တယ်အချာရန်တွေလည်းများတယ်သာဓုတမတော်သူတို့ကိုလည်းပဲလူအများစုကသူတော်ကောင်းလို့သမုတ်ထားတယ်ဒီပုဂ္ဂိုလ်ကြီးတွေတော့တကယ်အိန္ဒိယခွန်စာဓုလို့ခေါ်တာဟုတ်တယ်မလား ဇာတုသမ္တောဆိုပြီးတော့သူတို့ကလာတန်နဲ့ခေါ်တယ်လေဇာတုဆိုတာဘာမှလို့သာတုသမတောဆိုတာသမုတ်ထားတာအများစုကသူ့ကိုဇာတုလို့သမုတ်ထားတာသူတော်ကောင်းလို့ပြောတာသာတုဆိုတဲ့စကားလုံးကကောင်းတယ်လို့လည်းပြောတယ်သူတော်ကောင်းကိုလည်းဟောတယ်ဆိုတော့သူတို့ကိုသူတော်ကောင်းကြီးတွေလို့သမုတ်ထားတာတဲ့ပညာရှင်ကြီးတွေပေါ့အဲ့ဒီလိုပုံကိုကြီးတွေကလည်းပဲအခုနကပြောအာနာရှင်ဖြစ်တဲ့ကောသလမင်းကြီးတို့လိုပုံကိုတွေကမေးပြီးမြန်းပြီးစစ်စစ်ပြီးဟဲ့ဆိုရင်သူတို့ကမတော်လို့မှားသွားပြီဆိုရင်အာနာရှင်ဆိုတာ နော်တတ်ခြင်းလည်းတတ်ပြလို့ရတယ်နော်ထောင်ချခြင်းလည်းရတယ်တိုက်ပြနှင်ထုတ်ခြင်းလည်းရတယ်ဆိုတော့သူ့မှာအာနာအပြစ်ရှိတယ်ရှိတဲ့ခါကျတော့သူ့ဘက်ကစကလုံးလေးတစ်ခု မှားသွားရင်ဒီလာမဲ့ဒဏ်ချစ်တွေကမနှဲဘူးတေမိတ်ထိပေးလို့ရတယ်နော်အဲ့ဒီအာနာကိုကြောက်ပြီးတော့သူတို့ကသူတို့ရဲ့ဖျားပါဆိုတဲ့ဝန်ခံထားတယ်သူတို့ကရုပ်သိမ်းတာဒါတော့အဲ့ဒီလိုသူ့ရှေ့မှာဖျားဖြစ်ပါတယ်လို့ကြီးညာပြီးကကြမှာအသက်ကြီးလို့အရွယ်ကြီးလို့အိုးစားပဲဖြစ်တဲ့ ဖះလို့ကြီးညာထားတဲ့ပုံကိုကြီးတယ်လည်းအဲ့ဒီလိုပြန်ရုပ်သိမ်းရတာကမနှဲတော့ဘူးတဲ့ဒါတဲ့ခါကျတော့အခုလက်လာပြန်ပြီဖះတဆူပေါ့နော်အနွယ်ကတော့ကောဒီတစ်ကြအမျိုးနွယ်ကနေဖះဖြစ်တယ်ပြောတယ်ငငယ်ရွယ်ရွယ်တိုင်းပြည်ရောက်လာပြန်ပြီဒါတော့သူတို့လည်းပဲဒီလိုပဲလာပေါ့နော်အာအနုတ္တရသမ္မာသမ္ဗုဒ္ဓိပဋိသမ္ဗုဒ္ဓောတိပဋိဇာနာတိနော်အရှင်ဂေါရမကောအနုတ္တရအတုမရှိတဲ့သမ္မာသမ္ဗုဒ္ဓရှိသမျှတရားလုံးစုံကိုကိုယ်တိုင်သိတဲ့ တမ္မာသမ္ဗုဒ္ဓသဗ္ဗညုဖရလွယ်ပရိဇာနာတိနုကောအရှင်ကောဝန်ခံပါသလားတော်မေးတာအဲ့ဒီစကားလုံးထဲမှာဘာမှ respect မပါဘူးပါဠိလိုကြည့် respect မပါဘူးနော်ယူသေးသေးရှင်ပြတပြီတော့ဥညိုပါရဖြတ်နေကောင်းပါလေလားဖျက်လို့လောကမှာအာလာဘတန်လာဘရှိပြေးစကားတော့မပါဘူးအဲ့တော့ तू ကကြည့်လိုက်တယ်ဦးစင်းထင်တယ်သူ့ပုံကိုဦးစင်းမျက်စိတော့မြင်ကြည့်လိုက်တဲ့ခါကျတော့ဘယင်ဆိုတဲ့ပုံစံကြီးကခတ်ဆောင်ကြွားကြွားကြီးနဲ့နော်သူ့ကိုယ်ကိုယ်သူအထက်စီးနဲ့ ဆိုတော့မြတ်စွာဘုရားကအခုမှ35နှစ်ငငယ်ရိုရိုပဲရှိအောင်မယ်ဆိုတော့သူတို့ကအမတန်ပကေးကြီးတွေဖြစ်တဲ့အကြီးကြီးတွေတောင်မှ သူမေးလိုက်ရင်မဟုတ်ပါဘူးလို့ဝန်ခံရတယ်ဆိုတော့အဲ့ဒီမှာသူကအထက်စီးနေမေးတာနော်အရှင်ဂေါရမကောအနုတ္တရံတမ္မာတံဗုဒ္ဓေပฏิတံဗုဒ္ဓောတိပฏิဇာနာတိအနုတ္တရတမ္မာတံဗုဒ္ဓတပ်ပညုဘုရားရှင်လို့အရှင်ကောဝန်ခံပါသလားလို့အဲ့ဒါလိုမြတ်စွာဘုရားသွားမေးတာ အရှင်မြတ်ကြည်ရတာတဲ့ငငယ်ရွယ်ရွယ်လေးပဲအခုမှနှုပြိုပြိုလေးပဲရှိသေးတယ်ဒေဝီတော်တော်ကောသလတိုင်းဟောဒီမှာရောက်လာတဲ့တကယ်ဘာသာရေးခေါင်းဆောင်ကြီးတွေဆိုတာနော်တန်ကီနောက်ပတ်နောက်ပါအချိုင်တွေလည်းများတယ်တဲ့ကနေဘူးတော်တို့မှာကကနာစီရီရောတကယ်ဂိုင်းကြီးတွေရဲ့ဂိုင်းကျုပ်ကြီးတွေလည်းဖြစ်တယ်တဲ့အခုနပြောလို့စာဓုသမတော်အများစုကလည်းသူတော်ကောင်းကြီးတွေပါလို့နော်အဲစာဓုကြီးတွေပါလို့သမုတ်ထားတယ်တဲ့အရှင်းကြည့်လိုက်တော့ငငယ်ရွယ်ရွယ်အခုမှလည်းနုနုပြိုးပြိုး ပြောရမယ်ဆိုရင်ဖះစားပဲဘာမှမရှိသေးဘူးပေါ့ပြောရမယ်ဆိုရင်သူတို့အိုးစားပဲကြီးတွေကိုတကယ်အကြီးကြီးတွေကိုကြည်တာဟုတ်အဲ့တော့အရှင်လုံငန်းငရွယ်ပုဂ္ဂိုလ်ကလည်းဝန်ခံပါသလားဆိုပြီးတော့မှသွားမေးတာမြတ်စွာဘုရားမေးတဲ့ခါကျတော့သူ့ရဲ့မျက်လုံးအကြည့်ဟာဘလို့ကြည့်မလဲဆိုတော့မျက်စိနဲ့မြင်ကြည့်ပေါ့နော်အင်းအထင်သေးတဲ့မျက်လုံးအားမရတဲ့မျက်လုံးဘာမှမဟုတ်သေးပါဘူးမင်းလည်းပဲအရင်ဟာလိုပဲအဖျားရှူသွားမယ်ဟာပါဆိုလဲဟောဆိုတဲ့မျက်လုံးမျိုးနဲ့မေးတာ အဲ့ဒီလိုမျိုးဆိုတော့မြတ်စွာဘုရားကအဲ့ဒီမှာ နေတော်လဲအထင်မသေးရတဲ့အရာလေးမျိုးကိုဒါဟရသုတ်မှာဟောခဲ့တယ်နော်မြတ်စွာဘုရားအဲ့ဒီမှာဒါဟရသုတ်ဆိုတာဥစဉ်တော့တက္ကရာဝကတာယုထက်မှာရှိတယ်ရှိတော့နံပါတ်1ကရှင်မင်းကြီးတဲ့လောကမှာငယ်တယ်လို့အထင်မသေးအပ်တဲ့အရာလေးမျိုးရှိတယ်အဲ့ဒါလေးဖတ်ကြည့်နော်နံပါတ်1ပါတယ်လေကဲ မချီမဲ့မြင်မပြူရာဒီလားရှိသောယဟန်ကိုလည်းငငယ်လေးကိုမချီမဲ့မြင်မပြူရာအေးအရာလေးမျိုးရှိတယ်မင်းနဲ့ယဟန်ထွေဆန်းတသည်မွေနဲ့မိကိုမကြီးငယ်ဟုနှလုံးပြည့်ရဂယုမထင်မဆန့်ကျင်နဲ့တဲ့နော်နံပါတ်1မင်းသားလေးတွေကငယ်တဲ့အချိန်ခါမှာအသေးကြီးတဲ့ပုံကိုယ်တွေကငယ်သေးတယ်ဆိုပြီးတော့မထီမဲ့မြင်ကလေးတချို့ကလောက်တတ်တာရှိတယ်ပြောတာဆိုတာနှိမ့်တာနော်အဲ့ဒါမျိုးလေးတွေလောက်တတ်တာရှိတယ် ဒါကြောင့်အဲ့ဒီမင်းသားငယ်ငယ်လေးတွေကိုငယ်သေးတယ်လို့သွားမလုပ်နဲ့တဲ့ကိုကမထင်မမြင်လှုပ်ထားမိရင်အဲ့ဒီမင်းသားကလေးကြီးလာလို့မင်းဖြစ်သွားပြီဆိုတဲ့အခါကျတော့သူတို့မှတ်ထားတာမှတ်ထားတာမှတ်ထားတဲ့အခါကျတော့သူတို့အာနာရလို့ဘယင်ဖြစ်တဲ့အခါကျလို့ရှိရင်ခေါ်ပြီးတော့မတတ်တတ်တယ်နော်သူတို့အာနာရှိတဲ့အခါကျလို့ရှိရင်ဒီလူကြီးကငါ့ကိုဘယ်တော့မှမလုပ်တာဆိုပြီးတော့မအဲ့ဒီလိုမျိုးတတ်တတ်တယ်တဲ့ဒါကြောင့်မင်းသားလေးတွေကိုလည်းပဲငယ်ရယ်ရဲလို့မထီမဲ့မြင်သွားမလုပ်ပါနဲ့ နော်သူတို့တွေဒီကြီးလာလို့အာနာရလို့ဘယင်ဖြစ်တဲ့ခါကြရင်မိမိအပေါ်မှာလှုပ်ထားတဲ့ပြုမှုจิตတွေကိုမကျေနပ်ရင်မင်းဆိုတာအာနာရှိတဲ့အတွက်ကိုယ်ကိုတတ်တတ်တယ်ဒါကြောင့်နံပါတ်1မင်းသားကလေးကိုလည်းငယ်တယ်ရယ်လို့အထင်မထီမဲ့မြင်သွားပြီးတော့မဆက်ဆံရဘူးမပြောဆိုရဘူးမပြုတ်မှုရဘူးတဲ့နံပါတ်1အစိတ်ပြင်းသောမွေကိုလည်းငယ်ငယ်ကလေးကိုမထီမဲ့မြင်မပြုတ်ရတချို့ကမွေကအကောင်ကမကြည့်ဘူးနော်အကောင်ကသေးသေးပဲ ဒါတော့အကောင်သေးတာလေးကိုကြည့်ပြီးတော့မှသွားပြီးတော့မှမထီမဲ့မြင်မလုံနဲ့တဲ့သူတို့ရဲ့အဆက်ကပြင်းတယ်ဆိုတော့တဏတ်မှန်တာကမှနော်တခါတည်းဗိုက်ကြီးတွေပေါက်ထွေပြီးတော့အကြီးကြီးတွေမှန်သွားတာတောင်သေချင်မှသေတာဒါပေမဲ့အစိပ်ပြင်းတဲ့အရာလေးတစ်ခုကခန္ဓာကိုယ်ထဲမှာဆူးလေးချစ်တဲ့လောက်ဝင်သွားရင်ပြီးပြီနော်တဏတ်ကြီးစံကြီးတွေလိုလူကိုယ်လုံးပေါက်ပြီးတော့ပေါက်เสียရမလို့ဘူးဟောတခါတော့ကအေးတတ်မှာမှာတခါထူးထူးဆန်းဆန်းပါလိုက်သေးတယ် လူတယောက်ဘယ်လောက်များအံ့ဩဖို့ကောင်းတယ်လဲတေကံမရောက်ရင်ခန္ဓာကိုယ်ရက်ကိုရော့ကတ်ကြီးစားငပြောဘူးလောက်ကြီးဝင်သွားတာမသေးဘူးဗျာဘယ်လောက်ထူးဆန်းလဲနော်အဲ့ဒါမျိုးအဲ့လူကရှင်းတယ်အဲ့တော့ငွေစိတ်ကအဲ့လိုကြီးဝင်စရာမလိုဘူးနော်သွေးလေးစွတ်ယုံလေးဝင်လိုက်တာနဲ့ပြီးပြီဒါကြောင့်ငွေကိုလည်းပဲသေးတယ်ဆိုပြီးတော့မှသွားပြီးမထီမဲ့မြင်မလုံနဲ့တဲ့ငွေတွေမှာအစိတ်ပါတဲ့ငွေဆိုရင်တစ်ချက်ပေါက်တာနဲ့လုံလောက်တယ်လူတယောက်သေးဖို့ ဒါကြောင့်မွေကိုလည်းပဲအစိပ်ပြင်းတဲ့မွေကိုလည်းငယ်ငယ်ကလေးပါလို့မထိမဲ့မြင်သွားမလို့ရဘူး။နောက်နံပါတ်3မိကိုလည်းငယ်ငယ်ကလေးလို့မထိမဲ့မြင်မပြုတ်ရ။မိတို့မြည်ဒီမှာလောင်စာရရင်ရတဲ့လောက်လောင်သွားတာ။နော်။ယူဆမတီမိလောင်တာကြည့်ပါလား။အခုဆိုလောလောဆယ်ဩစတြေးလျမှာမိလောင်နေတာ။နော်။မိဆိုတဲ့မျိုးကလေသူကလောင်စာတာရှိမဲဆိုရင်ရှိသမျှဟာမိချစ်ဆန်လေးတဆန်စာတေးသေးကလေးကလည်းပဲတစ်မျိုးလုံးပြာကျသွားနိုင်တယ်။ဒါကြောင့်မိကိုလည်းသေးတယ်ရဲ့လို့ မထီမဲ့မြင်မလုံနဲ့တဲ့မြို့ကိုလည်းလေးလေးစားစားသုံးပြရတယ်နောက်နံပါတ်၄တီလရှိတဲ့ရဟန်းကိုလည်းငယ်ငယ်ကလေးလို့မထီမဲ့မြင်မပြူရမိမိတီလရှိတဲ့ရဟန်းကိုသွားပြီးတော့ငယ်သေးတယ်ဆိုပြီးတော့မှတချို့ကလောက်တာရှိတယ်နော်ငယ်ပါသေးတယ်အဲတချို့ကိုရင်လေးတွေနော်ကိုရင်လေးတွေငယ်ပါသေးတယ်ဆိုအရွယ်ငယ်တော့သွားကြည့်တယ်ဒါကြောင့်ဦးဇုံတို့ပြိဿတ်တွေလည်းအဲ့ဒါလေးတော့မှတ်တာအမြဲတမ်းတွေ့ရတယ်ဦးဇုံတို့ ကိုရင်ဝက်ပြီးဒေါ်လဝဝက်ပြီးဆိုရင်ဂရုံတုံးပြီးဘာလုပ်လဲဘာလုပ်လဲလှုပ်ဖူးပါတယ်ဂရုံတော်တော်ပုတ်တာမှတ်ထားရှင်ပြုတဲ့ထက်မှာဂရုံတုံးနဲ့နံပါတ်1အင်္ဂါသုံးပုံတစ်ပုံပြီးသွားပြတာအဲ့ဒါလူမဟုတ်ဘူးဘုန်းကြီးဝက်မဲ့ပုဂ္ဂိုလ်ကိုရင်ဝက်မဲ့ပုဂ္ဂိုလ်စီသုံးပုံတစ်ပုံ ကိုရင်ဖြစ်သွားပြီဒါတော့ဂရုံတုံးတာနံပါတ်1တရဏဂုံယူတာနံပါတ်2 သင်္ကန်းဝတ္တနံပါတ်3ဒါကြောင့်ဂရုံတုံးပြီးတဲ့ပုဂ္ဂိုလ်ဟာနော်ကိုရင်သုံးပုံတစ်ပုံဖြစ်ပြီလို့မှတ်ထားသွားမလုံးနဲ့ဘာဖြစ်လို့လဲဆိုလို့ရှိရင်ဂရုံတုံးတဲ့ပုဂ္ဂိုလ်ဟာစဉ်းစားကြည့်ခမရအခုဂရုံတုံးမလားအထူးသဖြင့်အမျိုးသမီးမေးလိုက်မယ်သူတော့မပါဘူးဂရုံတုံးမသားလို့မပါဘူးစဉ်းစားအောင်မယ်ဟုတ်တော့မလားဒါစေပင်ပေါ်မှာမပြတ်တာပေါ့စေပင်ပေါ်မပြတ်တာပဲ ဒါတော့သူတို့ကိုရင်ဝတ်မယ်ဗဇင်းဝတ်မယ်ဆိုလို့ရှိရင်နံပါတ်1သူတို့စဉ်းစားတာငါဂရုံတုံးရဲ့သလားဒါစဉ်းစားရတယ်ဂရုံတုံးပြီးဂရုံတုံးဝတ်မလားဒါကိုအရင်စဉ်းစားရတာဆိုတော့အဲ့ဒီဒါတီပင်လင်သူ့ရဲ့နော်ဒီစွန့်လွတ်မှုတစ်ခုဖြစ်နေပြီလို့ပြောတာစွန့်လွတ်မှုတစ်ခုဖြစ်နေပြီဟိုကအခုမေလင်တာပညာနော်တက်နေကြတယ်မေလင်တာပညာဦးဇင်းတို့အာသူ့ရဲ့အခန်းတော့မေ့နေပြီအဲ့ဒီမှာတခန်းပါတယ် တမနာပညာနဲ့ပတ်သက်ပြီးတော့မှအခုရောက်ချင်းလဲရောက်တော့မယ်ယဟန်တပါးမှာရှိနေတဲ့ဂုံပရမနှစ်ခုထဲမှာတစ်ခုကဒီကတုံးတုံးတဲ့ဟာတစ်ခုပါတယ်နောက်ပြီးတော့မှညစာမစားတာလူတွေမှနေတဲ့အစာစားနေတာဒါကိုလည်းပဲမစားဘူးမစားနိုင်အောင်ရှောင်ရတယ်ဆိုတော့တို့မှအဲ့ဒီလိုမျိုးစွန့်လွတ်လာခဲ့ပြီးပြီဒါကြောင့်မလို့ဒီရဟန်းဝင်မဲ့ပုဂ္ဂိုလ်ကိုယုံမဲ့ပုဂ္ဂိုလ်တွေကို ဒီလူဘဝကနေပြီးတော့မှကြောင်းကိုသွားတဲ့အခါကြရင်တကယ်ရှေးတုန်းကဆိုရင်စစ်ကြောရမင်းကြီးတွေလိုပဲမိမိတို့လည်းအစွမ်းရှိသမျှမိမိတို့မှဆင်ပြီးတော့မှတခါတည်းဘယင်မဖြစ်တော့လဲဘယင်ကဲ့သို့တွေ့တယ်မော်လားလို့ရှင်လောင်းလှဲ့တယ်ဆိုတာအေးဒါမိဘတွေမှာငါတို့မှာရွှေအစ်စ်တော့မရှိဘူးငွေအစ်စ်တော့မရှိဘူးဒါပဲမှမကြိုက်ဆက်လွယ်နော်မန္တလေးဆိုတော့မြပရက်ကလောက်တဲ့ရွှေတွေတော့ရှိတယ်ဟလာရွှေတုတွေနဲ့လောက်ထားတဲ့ဆက်လွယ်တွေရှိတယ်မကြိုက်တွေရှိတယ်မင်းကလေးလို့ နော်မင်းလောင်းကလေးလိုဥပမာထားပြီးအမျက်တနို့အနေနဲ့ဝေါ်ပေါ်တင်းပခုံးပေါ်တင်းပြီးတော့မှကြောင်ပို့တာမဟုတ်လားအေးလေဒါသူ့ကိုအဲ့ဒီချင်းကစတာဟောရှင်ဖြစ်မဲ့အလောင်းဖြစ်လို့ရှင်လောင်းယဟန်ဖြစ်မဲ့အလောင်းဖြစ်လို့ရှင်ယဟန်လောင်းဒါတော့အဲ့ဒီချင်းကစသူတို့မှာသူတို့ရဲ့စိတ်ထဲထဲမှာစိတ်ဓာတ်တွေအရာကိုမြင့်တင်လာခဲ့ရတာဖြစ်တယ်ဒါကြောင့်မိမိတို့ကအဲ့ဒီချင်းကစဩယဟန်ဖြစ်တော့မဲ့ပုဂ္ဂိုလ်ယဟန်လောင်းဖြစ်တဲ့သူဒီချင်းကစမိမိတို့ယူသေးပေးရမှာဒါကြောင့်ဂရုံတုံးတာနော် ဒါသူဆိုးကြီးဝတ်ထားတာပဲအင်ကြီးကြီးဝတ်ထားတာပဲဟိုတည်းမဖြစ်သေးဘူးလို့သွားမတင်နဲ့သုံးဖို့တော့ဘုံဖြစ်နေပြီဒီချိန်ကစအမှန်ရှစ်ခိုးခြင်းရှစ်ခိုးလို့ရတယ်ဟိုရန်လောင်းရှင်လောင်းကလည်းရှစ်ခိုးခံရင်ခံယူတိုက်တယ်အဲ့ဒီချိန်မှာခံယူလို့ရပြီဒါသူတို့တကယ်တရဏဂုံသီလဆောက်နေတာမဟုတ်သေးဘူးအဲတော့တရဏဂုံသီလဆောက်တည်ပြီလို့ကိုရင်သီလရန်သီလရှိပြီဆိုလို့ရှိရင်အဲ့ဒါသတိထားနော်သတိထား မိမိတို့ကဘာဖြစ်လို့လဲဆိုရင်အသွားထစ်တဲ့ဓာတ်ကိုသွားပြီးတော့မှနော်သွားပြီးတော့မလစ်မဆတော့ဟိုကတိကကန်လို့ရှိရင်ဓာတ်ကတော့ညာမှာမဟုတ်ဘူးမိမိမှားရင်မှားတော့ရှာပလိုက်မှာပဲဒါပေမဲ့ဓာတ်ကခုတ်တာလားလူကသွားကင်တာလားလူကသွားကင်တာအဲ့ဒါချိနော်အဲ့ဒါတော့ကြည့်ဒါတော့ဓာတ်သွားထိတယ်ဆိုတာဓာတ်သွားလူလာမထိဘူးလူကသွားထိတာမှဒီအတိုင်းပဲမိမိတို့သွားလှုပ်တာသူကလာလှုပ်တာမဟုတ်ဘူးအဲ့ဒါလေးကိုမိမိတို့က နော်သတိထားဖို့ပြောတာအဲ့တော့ဒီနေရာမှာပါတယ်သီလရှိတဲ့ယဟန်ဆိုတာအားလုံးပါပြီးသားနော်ရှင်တို့ယဟန်တို့ကိုလည်းပဲငယ်သေးတယ်လို့သွားပြီးတော့မှမထိမဲ့မြင်မပြုတ်နဲ့တဲ့အေးအသမင်းကြီးနော်မီးလောင်သွားတဲ့နေရာမှာအကုန်လုံးမဲပြီးတော့မှရှိသမျှတက်ပင်နဲ့မဲချောက်ပြီးမီးသွေးဖြစ်ပြီးတော့ကြံခဲ့တဲ့တက်ပင်တွေကနော်တပိုင်းတစမီးအလောင်မခံရရင်ကြံတဲ့အပိုင်းကတက်ငေါက်ထွက်သေးတယ်အပြန်တက်ထွက်တယ်လောင်သွားပါတယ်ဆိုတော့မြည်ကြီးပြင်ပြော မြေကြီးပြင်ပေါ်ကခြုံနေမြစ်တွေကလည်းပဲမိုးကြံပြန်စိမ့်လာသေးတယ်အေးတီလာရှိတဲ့ရဟန်းတစ်ပါးကိုသွားပြီးတော့မထီမဲ့မြင်လောက်ခဲ့ပြီလို့ထိပြီးခဲ့ဆိုလို့ရှိရင်အဲ့ဒီလိုမျိုးစိမ့်လန့်ကွက်မရှိတော့ဘူးတဲ့အပြစ်အများကြီးကြီးတယ်လို့ပြောတာမျောလင့်ခြင်းအမတန်နဲတယ်ကိုယ့်အတွက်အဲ့တော့မိမိတို့ဒီယဟန်များကိုအဲ့ဒီလိုမျိုးပြမခဲ့မိတဲ့ပုံကိုယ်တွေဘာတွေဖြစ်တတ်တယ်လဲဆိုရင်စီးပွားတွေပြည့်ရတတ်တယ် သားကောင်းသမီးကောင်းတွေမထွန်းကားတတ်ဘူးတဲ့နော်မွေးမြူရေးလုပ်တဲ့ပုံကိုယ်တွေလည်းပဲဒီထားပါတော့ဗျာမိမိတို့မွေးထားတဲ့ခြံနေတဲ့မှာအကောင်မလောင်နေမမွေးဘူးတဲ့ထားပါတော့မြင်းမွေးတဲ့ပုံကိုယ်ဆိုမြင်းကောင်းကောင်းလုပ်ရင်လည်းမဟုတ်လားလို့မြင်းကောင်းမလာဘူးကျွဲမွေးတဲ့ပုံကိုကျွဲကောင်းမလာဘူးနွားမွေးတဲ့ပုံကိုလည်းနွားကောင်းမလာဘူးဒါမျိုးပြောတာအာဇာနည်နွားအာဇာနည်မြင်းနေမလာနိုင်ဘူးအမွေခံသားသမီးမရှိတတ်ဘူးတဲ့ ပစ္စည်းဥစ္စာတွေလည်းပဲဆုံးရှုံးတတ်တယ်ခမွန်းကြီးဆယ်ပါးထဲမှာလည်းပါတယ်လေကြားဘူးမှာပေါ့ပြမချင်းထဲမှာပါတယ်ဒါကြောင့်မလို့မြတ်စွာဘုရားအဲ့ဒီမှာကောသလမင်းကြီးကိုအဲ့ဒီဓာရတုတ်ကိုခေါ်လိုက်ခါကျမှသူလန့်သွားတာဟာဒါတော့တကယ်ဘုရားဖြစ်လောက်တယ်နော်ဦးဇင်းတို့တိရိဓမ္မသောကမင်းကြီးဟာတိရိဆိုတဲ့ဂုံကိုမရခင်တုန်းကအသောကနာမည်သူ့နာမည်နော် Emperor Asoka King Asoka ပဲ ဒါတော့ तू က empire ချဲ့တဲ့အချိန်တုန်းကလူတကိုတခါတည်းတန်းချီတတ်ထားတာအဲ့ဒီအချိန်ကကျမ်းလို့သူ့ကိုစန္ဒာသောကလို့ခေါ်တယ်စန္ဒကျမ်းတာအသောကတော့သူ့နာမည်မင်းချမ်းကြီးအသောကလို့ခေါ်တယ်နော်အဲ့ဒီကနေပြီးတော့မှ तू လဲနေလောက်ဆက်ပွဲတိုက်ပြီလို့နန်းတော်ထိတ်မှာနော်တက်ပြီးတော့သူ့အဖေလက်ထက်ကကိုကိုရတဲ့ဒိဋ္ဌိတွေကြီးလိုက်တော့လဲသူတော်ကောင်းပုံမှန်သိတယ်ဘယ်လိုကိုကိုရမှန်းလည်းမသိဘာသာရှာနေတာအဲ့ဒီအချိန်ကမှ तू ဘာသာမရှိဘူး အဲ့လိုလိုနေနန်းတော်ရဲ့ထိတ်မှနေတော့မှသူနဲ့ညီကိုတော်ခဲ့ဟူတဲ့အခုနကနေရောရတာမနေလေတောင်ဘက်ပေါက်ကဝင်လာတော့တွေးလိုက်တဲ့ချိန်ကမှချစ်ချင်းသူစိတ်ကကြည်ညိုသွားတာဒါတော့အဲ့ဒါကိုအမတ်ကိုတယောက်ကိုပင်ခိုင်းပြီးတော့နန်းတော်ပေါ်ရောက်တော့အရှင်ဘုရားနဲ့တင့်တော်တဲ့နေရာမှာထိုင်ပါလို့ရှောက်တယ်ကိုရင်လေးက9နှစ်ပဲရှိသေးတယ်ဒါမဲ့ဘင်ကြီးကအဲ့ဒီချိန်မှာ ပုံကိုကြည့်တာနဲ့သိတယ်နော်နေရောရတာမနေသည်ရန်တာရန်တာမှာကြောက်တဲ့စိတ်ရှိသေးလား ဖြူသူ့တီလာလည်းဖြူစင်စေတာနောက်ဆုံးအထွတ်ထက်ရောက်သွားပြီသူ့ရဲ့အိမ်ဒီတွေအသွင်ပြင်ကလည်းရင့်ကျက်တဲ့ပုံတည်ငြိမ်တဲ့ပုံမျက်နှာမှာလည်းပဲအပူလွှမ်းတဲ့ပုံဘာမှမရှိဘူးနော်ဘေးကြီးကလည်းပဲမြင်လိုက်တာနဲ့သူ့ရဲ့ဆက်ကလည်းနှိုးကြွတဲ့ခါကျတော့ဖူးကျင်တဲ့ဆက်ကစောနေတဲ့ခါနောက်အမတ်တယောက်ထပ်ပြီးဟဲ့သွားခေါ်စမ်းကွာဟာရီဟာရီအပေါ်ဟာလာဘေးကြီးကလည်းခေါ်ခိုင်းတယ်ဆိုအမတ်ကြီးကမြန်မြန်ပြင်မှာကိုရင်ကတော့သူ့အိမ်ဒီတွေနဲ့သူပဲမြန်မြန်ပြေးမလာအောင်နော်သူ့အိမ်ဒီတွေအပြတ်မခံဘူး တန်တိန်တိရောငြိမ်သက်သောအိန္ဒိတွေလည်းရှိပေသောဆိုတဲ့ဂုဏ်တွေကိုပင့်မြင့်တင်ထားတာနော်ဟာဘီရင်ကြီးမကြောင်ကွာဆိုပြီးတော့ဖော်လန်ဖားပြီးတော့လည်းပြေးမသွားဘူးကြောက်လို့လည်းမပြေးဘူးဖော်လန်ဖားပြေးရင်စန္ဒာဂတိကြောက်လို့ပြေးရင်ဘယာဂတိနော်ဟာမဖြစ်ပြေးလိုက်ဥမာပဲဆိုရင်ဘာမသိညာမသိနဲ့ပြေးတော့မောဟဂတိနော်အဲ့ဒါကြောင့်မလို့သူတို့ကဂတိမှမရှိဘူးအာဂတိလိုက်တာမရှိဘူးသူစိတ်ကအပွန်းအထိမခံဘူးအဲ့ဒီလိုနဲ့နန်းတော်ရဲရောက်သွားတယ် ကြည့်လိုက်တယ်ရှင်ဘုရားနဲ့တင့်တော်တဲ့နေရာမှာထိုင်ပါလို့ရိုးသေးသေးရှောက်တယ်ဒါပေမဲ့ကောသလမလျှောက်ဘူးအဲ့ဒါလိုမျိုးအဲ့တော့ညီကျောနာတာမဏေကဘေးပန်ဝိညာဉ်ကြည့်ပြီးတော့ရန်တာအတလေများကြီးတဲ့ပုံကများရှိလိမ့်မလားလို့ကြည့်တော့မတွေ့တဲ့ခါကျတော့သူကြတော့ပလင်ပေါ်တက်ထိုင်တာအဲ့ဒီမှာ အသောကမင်းကြီးကတော့ဟာငါဆရာတော့လာပြီဆိုပြီးအော်တခါတည်းဒူးထောက်ပြီးတော့ရှ िख ိုးပြီးသားဖြစ်သွားတာနော်ဒါတော့ကိုရင်လင်းဟာခုနှစ်နှစ် အာသောကမင်းကြီးကတကယ် emperor မင်းကြီးလူတန်းချီတက်ပြီးကြမ်းကလည်းကြမ်းသေးတယ်ကြောက်ကြောက်ဆရာဆိုဖိမ့်မတော်အောင်ကြောက်ရတာဒါကြောင့်မလို့သူ့ဖေလက်ထက်ကကိုကိုကတဲ့ဆရာဆရာဆရာကြီးတွေဒိဋ္ဌိဆရာကြီးတွေကအရှင်အရှင်ကြီးတို့နဲ့တင့်တော်တဲ့နေရာထိုင်ပါဆိုတာဟိုကြောင်ပြည့်ဒီကြောင်ပြည့်ဟိုကြမ်းပေါ်ဟိုနာနေရမီအဲ့လိုနဲ့ထိုင်ကြတာနော်ကြီးညိုဆရာတိတ်ခါဘာမှမရှိဘူးအဲ့ဒါကြောင့်မလို့သူကလည်းအဖေလက်ထက်ကကိုကိုတယ်ဆိုတော့လည်းပဲကဲမင်းတို့ကြည်ကြကိုပြီးတော့ကြွေးလိုက်ကြကတ်လိုက်ကြကွာဆိုပြီးအဲ့ဒါပြီးတော့သူလည်းဘာမှကိုယ်ကသူကိုကြသွားပြီးတော့လှူဒါန်းတာမလုပ်တော့ဘူး ဒါတော့ဒီနေကျောရတာမဏေလည်းတွေ့လေရောသူ့စိတ်ကချစ်ချင်းပြောင်းသွားတယ်ပြောင်းတာနဲ့တပြိုင်တည်းပြောချင်တာကအဲ့ဒီနေကျောရတာမဏေကိုသူကရိုးရိုးသေးသေးရှောက်ပြီးတော့မှအဲ့ဒီဟိုတက်လောက်တာနော်ဂါရဝပြူတာဒီကောသလမင်းကြီးကအဲ့လိုမဟုတ်ဘူးဆန့်ကျင်ဘက် ဒါကြောင့်မြတ်စွာဘုရားကအဲ့ဒီချိန်ကမှခုနကပြောခဲ့တဲ့မင်းသားကလေးတွေကိုလည်းငယ်တယ်လို့မထိမဲ့မပြုတ်ရဘူးအစိပ်ပြင်းတဲ့မွေကိုလည်းငယ်သေးတယ်လို့မထိမဲ့မြင်သွားမလေးမစားမလုပ်ရဘူးမိကိုလည်းသေးတယ်ရဲ့လို့မလေးမစားသွားမလုပ်ရဘူးလောင်စာရှိရင်အကုန်တစ်မျိုးလုံးပြာကြအောင်တတော်လုံးပြာကြအောင်လောင်လို့ရတယ်ယဟန်တာမဏေကိုလည်းငယ်တယ်လို့အထင်မသေးရဘူးတဲ့နော်မလေးမစားလုပ်မိရင်အခုနကပြောပြီ လောင်တဲ့မိက တော်မိလောင်တယ်ဆိုတာဟာတက်ပင်နေပြန်အတက်ထွက်ခွင့်ရှိသေးတယ် လောင်သွားတဲ့မြစ်ခြုံပုတ်တွေကလည်းပြန်ပြီးတော့မိုးကြရင်အတက်ထွက်နိုင်တဲ့အလားလာရှိတယ်ဒါပေမဲ့သီလရှိတဲ့ပုဂ္ဂိုလ်ပြန်မမိရင်အမတန်အဖြစ်ကြီးတယ်ခုနပြောတဲ့အပြစ်ဒဏ်တွေခံရတတ်တယ်လို့အဲ့ကြမှာအရှင်ဘုရားပြောတာမှန်ပါပြီဆိုပြီးတော့သူကတော့တပ်ပင်ညုဘုရားတကယ်အဆက်ဖြစ်လောက်တယ်ဆိုပြီးအဲ့ကြမှာသူလည်းအယုဒေလေးပေးပြီးတော့မှရှ िख ိုးပြီးအဲ့ကြမှာတရဏဂုံလေးလောက်တော့ယူသွားတယ်ဘုရားဘာသာဖြစ်တော့ခံယူသွားတယ်နော်ရှင်ဘုရားပြောတာရှင်းပါတယ်ဗျာ နောက်တပည့်တော်အတွက်ငကောတော့ကသိကျင်တာပြုရတာလည်းအခုသိသွားပါပြီနားလည်သွားပါပြီဒါတော့အရှင်ဘုရားတပည့်တော်အရှင်ဘုရားရဲ့တပည့်ဖြစ်တတ်မှတ်တော်မူပါဆိုတော့ဥပါဒကဖြစ်ခံယူတယ်ဆိုတော့ဒါတရဏဂုံခံတယ်ဗုဒ္ဓဘာသာဖြစ်ခံယူတယ်လို့ခေါ်ရမှာပေါ့နော်ဒါတော့ဒီမှာအဓိကပြောချင်တာကအာနာရှိတဲ့ပုံကိုယ်တွေကလည်းသူတို့ရဲ့အာနာသုံးပြီးတော့ဘုရားကြီးရဲ့လို့ကြင်ညာတဲ့ပုံကိုယ်တွေကိုသူတို့ဩဘုရားတွေကလည်းစင်ကုန်ပြီးတော့ဖြစ်လာတာဒါတွေအဲ့ဒီ ဖះရဲ့လို့သူတို့ကိုယ်ကိုသူတို့ကျင်ညာတဲ့ပုံကိုယ်တွေကဖះပေါင်းမြောက်များစွာအာနာရှိတဲ့ပုံကိုယ်တွေနဲ့တွေ့ရင်သူတို့ဖះအဖြစ်ကရုပ်သိမ်းရတာတွေများလှပြီအဲ့ဒီလိုမျိုးပဲနော်ဒီဂေါရမလေးလာပြန်ပြီဆိုတာမျိုးအနေနဲ့ကောသလမင်းကြီးကမေးတယ်မြတ်စွာဘုရားခုနတိုင်ဖြေလိုက်တယ်ဖះအဆက်မှန်သူတိသွားတယ်အဲ့ဒီခါမှာကောသလမင်းကြီးကလည်းပဲဖះရဲ့တပိသားဖြစ်ဒီနေ့ဗုဒ္ဓအဖြစ်ခံယူသွားတယ်ဒါတော့မြတ်စွာဘုရားဟာအများကြီးပဲအများကြီးပဲရှိသေးတယ်အများကြီးပဲရှိတယ်အလားတူ ဒါတော့ဒီနေ့နိုင်ငံတနိုင်ငံမှာဘယ်နိုင်ငံကမဆိုဘာသာရပ်တစ်ခုနဲ့ပတ်သက်ပြီးတော့ထွန်းထွန်းပေါက်ပေါက်ဖြစ်ပြီဆိုရင်အဲ့ဒီဘာသာနဲ့ပတ်သက်တဲ့အဲ့ဒီပညာရေးနဲ့ပတ်သက်တဲ့လေ့လာထားတဲ့ပုံကိုယ်တွေအကုန်လုံးလာပြီးတော့သိကျင်လို့လည်းမေးမယ်စမ်းကျင်လို့လည်းမေးမယ်ဘုရားဘာသာဆိုတာကသူ့မှာလက်မဲ့မရှိဘူးနိုင်ငံမရှိဘူးသူက universal အနေနဲ့ကြီးညာထားတာ universal အနေနဲ့ကြီးညာဒါကြောင့်မလို့နတ်တွေလည်းပါတယ်ဗြဟ္မာတွေလည်းပါတယ်အကုန်လုံးပါတယ် ဘယ်နယ်ပယ်မှာချွတ်ချံမှုမရှိဘူးတတ္တလောကရှိသမျှတတ္တဝါအလုံးပါတယ်ဩကာသလောကရှိသမျှဗုဒ္ဓနာအကုန်လုံးပါတယ်တတ္တလောကသင်္ခါရလောကအကုန်လုံးကိုကျင်ညာပြီးမှဘုရားရဲ့လိုဝန်ခံတာဒါကြောင့်မလို့ဘုရားဖြစ်ဝန်ခံတဲ့အခါမှာသူကိုယ်ကိုသူဒီတိုင်းဘုရားလိုဝန်ခံလို့မျိုးစွာဘုရားဝန်ခံတာကငါဟောဒီသစ္စာလေးပါးတရားကို အပြန်ပြန်အလှန်အလှန်မတိသေးခင်ကဘုရားလိုဝန်မခံဘူးအခုသစ္စာလေးပါးတရားကို အပြန်သုံးပါအချင်းရာ12ပါးအနေနဲ့အပြန်ပြန်အလှန်အလှန် တိတိကျကျအသေးစိတ်သိပြီးခါကြမှာငါအနုတ္တရတမ္မာတမ္ဗုဒ္ဓဘုရားရှင်လို့ဝန်ခံတာဆိုပြီးတော့မြတ်စွာဘုရားအဲ့လိုဒီလဲစကြဝဠာတစ်ခုလုံးကိုကျင့်ကြတယ်အဲကြောင့်ဒီမြတ်စွာဘုရားကဒီတမ္မာတမ္ဗုဒ္ဓဆိုတဲ့စကားလုံးကိုဓမ္မစစ်ကြမှာဒုတိယအကြိမ်ပြန်သုံးတယ်ဓမ္မစစ်ကြဟောဖို့လာတဲ့လမ်းမှာတော့ငါတို့ဥပကကြီးကိုတခါတမ္မာတမ္ဗုဒ္ဓအဖြစ်ပြောခဲ့ဘူးတယ်ဒီနေရာမှာကတော့ဒေသနာနဲ့အကြောင်းအကျိုးညှိပြီးတော့မှသူ့ရဲ့လမ်းစဉ်လည်းချမှတ်တယ် သူကိုယ်တိုင်လည်းဖျားဖြစ်တဲ့အကြောင်းပြောတယ်ဒါတော့ဖျားကြင်ညာချက်ထုတ်တာအခုနှစ်ခုရှိသွားပြီနော်ဖျားဖြစ်ထုတ်တယ်တရားကထုတ်ပြီးသွားပြီသစ္စာလေးပါဒါတော့အဲ့ဒီမှာသူသစ္စာလေးပါကိုသိပြီးတဲ့အချိန်ခါမှာနော်ဒီသစ္စာလေးပါကိုသိလိုက်တာနဲ့တပြိုင်နက်ဘယ်လိုမျိုးသူ့စိတ်ထဲမှာကြင်ညာချက်နောက်ထပ်ထုတ်နိုင်သေးတယ်လဲကြုံဝနိုင်သေးတယ်လဲဆိုတော့ဏီကုံးကျုပ်အောက်ကစကားတော့ဆိုတာညာနင်းစပနအဲ့ဒါလေးဖတ်ကြည့်အောင်ညာနင်းစပ အဲ့ဒါဓမ္မစကြာရဲ့နောက်ဆုံးစကားပဲနော်အဲဓမ္မစကြာတုတ်ရဲ့နောက်ဆုံးစကားဓမ္မစကြာဆိုတာတကယ်တော့ဒီနေ့လည်းဆုံးသွားတာကျန်တာတွေကတန်ခါရနာတင်တဲ့ဆရာတော်တွေရဲ့ဖြစ်စွတ်ချက်တွေအဲ့တော့ရန်တာအဖြစ်ကို ရောက်ပြီဆိုရင်သူတို့တန်တရားလုံးကနေပြီးတော့ဘယ်တော့မှစကမှမသိဘူးလေတန်တရားအစမမြင်မှမမြင်ဟုတ်တယ်မဟုတ်လားအနမတေကောယံဘိက္ခဝေတန်တာတော့ တန်တရာတို့ရဲ့အစသည်တန်တရားရဲ့အစသည်မထင်တဲ့အစရှိ၏လို့ဆိုမြတ်စွာဘုရားပြောထားတယ်ဒါတော့ဒီမှာအစမထင်တန်တရားကစပြီးတော့တတ္တဝါရေလို့ဖြစ်လာတာဟာအခုတတ္တဝါရဲ့လေပတ်မှုအကြောင်းကြီးတတ္တဝါဘလို့ဖြစ်တယ်လဲဆိုတာကိုသိပြီးတော့လေပတ်စေတတ်တဲ့တဏှာကိုလည်းတတ်လိုက်ပြီးရောနောက်ထပ်ခန္ဓာဘဝတန်တရားလဲစရာရှိသေးလားမရှိတော့ဘူးအဲ့တော့အပြည့်အပိုင်တတ်ပြီးလို့တကယ်လဲတည်တည်ချာချာသိပြီဆိုတဲ့အခါကျရင်တို့ကအဲ့ဒီနေရာကိုရောက်ပြီဆိုရင် ဘယ်ရန်တာမဆိုအဲ့ဒီလိုကြင်ညာချက်ထုတ်တယ်နော်ညာနင်းစပနာမေဒသနာဥရပါတိအကုပ္ပါမေဝိမု ക്തി အယမန္တိမဇာတိနတ္တိတန်နေပုဏ္ဏဘောတိအဲ့ဒါအကုန်လုံးကြင်ညာတယ်အဲ့ဒီလိုမျိုးကြင်ညာချက်ထုတ်တယ်ကြင်ညာချက်ဆိုကိုယ့်ဘာသာကိုဟိုရင်ပြောတာကြွေးကြော်တာနော်ငါဤကိလေသာတို့မှလွတ်မြောက်မှုသည်မပြစ်စည်းနိုင်ပြီးညာနိစ္စမေဒသနာဥရပါတိဒီနေမှာညာနိစ္စမေဒသနာဥရပါတိငါညာအမြင်သင်ရှားဖြတ်ပလားဒါလေးတစ်ခုကြံခဲ့တယ်နော် ဉာဏ်မြင်ထင်ရှားဖြစ်ပေါ်လာပြီးအာကုပ္ပါမေဝိမု ക്തി ငါဤကိလေသာတို့မှလွတ်မြောက်မှုသည်မပစ္စည်းနိုင်ဒီရတ္တမဉာဏ်ဖြစ်ပြီးအဲ့ဒီဉာဏ်သည်မပစ္စည်းနိုင်ဘူးလို့ပြောတာအာကုပ္ပါမေဝိမု ക്തി အယမန္တိမာဇာတိအခုလက်ရှိဘဝဟာနောက်ဆုံးပဲတဲ့နတ္တိဒါနိပုဏ္ဏဘောဓိနောက်ထပ်ဘဝခန္ဓာမရှိတော့ဘူးဒါသူတို့အပြီးပိုင်ရောက်ပြီဆိုတာနဲ့အဲ့ဒီစကားလုံးကိုကြီးညာရစ်ထုတ်တယ် ဒါတော့မြတ်စွာဘုရားဟာမဟာသက္ကရတရား၃ခုကိုဆုံးလိုက်ပြီးနေညလာပြီးကြောတရက်နေပဲပြောကြပါစို့မနေ့မှာအဲ့ဒီစကားလုံးကိုကျင်းညာတာငါဘုရားကတစ္ဆာလေးပါးတရားကိုတီးပြီးလို့အရတ္တမညာကိုရာပြီးတဲ့ရာပြီးတဲ့အချိန်ကမတပိကျွတ်ညာကိုရတာနဲ့တပြိုင်နက်သူကဒီကျင်ညာချက်ကိုထုတ်တာညာနိစ္စပါဏာမိဒသနာဥရပါတိငါဘုရားရဲ့အရတ္တမညာမြင်ဖြစ်ပေါ်လာပြီးအာကုပ္ပမေဝိမု ക്തി ငါဤကိလေသာတို့မှလွတ်မြောက်မှုသည်မပြည့်စည်နိုင် အယမန္တိမာဇာတိဟောဒီဘဝတိနောက်ဆုံးမဲ့နတ္တိတာနေပုဏ္ဏဘောတိနောက်ထပ်ဘဝမရှိတော့ဘူးဆိုပြီးတော့သူတို့ကအဲ့ဒီလိုမျိုးကျင်ညာချက်ထုတ်တယ်အဲ့တော့အဲ့ဒီမှာအာကုပ္ပါမေဝိမု ക്തി လို့ပြောတဲ့နေရာမှာအဲ့ဒါလေးကလည်လာဖို့ကောင်းတယ်မပစ္စည်းနိုင်သောလွတ်မြောက်မှုဒါတော့ဉာဏ်နဲ့မှသူ့ရဲ့အဆင့်အဆင့်တွေရှိတယ်အဆင့်အဆင့်တွေရှိတယ်ရှိတဲ့အခါကျတော့မြတ်စွာဘုရားဒီအရတ္တမေဉာဏ်ကိုရတဲ့အခါကျတော့ကိလေသာကိုအကျွတ်မဲ့ သမုတ်စေရဗဟန်းနဲ့ပယ်ပြီးတော့သမုတ်စေရဝိမု ക്തി နဲ့လွတ်မြောက်တဲ့ဟာမျိုးဒီလိုလွတ်မြောက်မှုလည်းရှိတယ်သမုတ်စေရဝိမု ക്തി ခေါ်တယ်အရတ္တမကနဲ့အရတ္တဘုကိုရောက်တဲ့အခါကျတော့တဖန်လွတ်မြောက်မှုပฏิပတ်တ္တိဝိမု ക്തി လို့ခေါ်တယ်ပထမအရတ္တမနဲ့လွတ်တယ်သမုတ်စေရဝိမု ക്തി ကိလေသာကိုဖြတ်တယ်ပယ်ဖြတ်ပြီးတဲ့ကိလေသာကိုပဲအရတ္တဘုနဲ့ပြန်ပြီးတော့တဖန်လွတ်မြောက်သွားတဲ့ပฏิပတ်တ္တိကိလေသာကိုတဖန်ညှိလိုက်တာအချော့တလိုက်တဲ့သဘောမျိုးပေါ့နော် ရတမေနဲ့တပ်ပြီးပြီးကြံတဲ့အကျွန်းကြံလေးတွေတူအစာလေးတွေကိုကြံကြံရှာရှာလေးကြံခဲ့တဲ့ဟာလေးတွေကိုရတဖို့နဲ့ပြန်ပြီးတော့ညှိလိုက်တာအဲ့ဒါပฏิပတ်သက်တိဝိမု ക്തി လို့ခေါ်တယ်။နောက်ထပ်ဒေချာအောင်လို့ပြန်ပြီးတော့ second round ပြန်လိုက်လာတာပြောတာ။နောက်ပြီးတော့တခါအဲနောက်ထပ်လွတ်မြောက်မှုကတော့ရူပဇံအရူပဇံတို့ဖြင့်လွတ်မြောက်တဲ့ကဲ့သို့ကိလေသာတို့မှဝေကိလေသာတို့မှဝေကွာယုံမြဝိက္ခံပနဝိမု ക്തി ဝိက္ခံပနကြားဘူးတယ်ဒီစကလုံးနော်ဝိက္ခံပနဘဟံ ဆိုတော့သူတို့ကဇံကနေပြီးတော့ရထားရင်ဒီဇံရှိနေသမျှဒီကိလေသာဝေးနေတာဆိုတော့ရူပဗြဟ္မာအရူပဗြဟ္မာတွေကသူတို့ဇံရှိနေရင်အဲ့ဒီအချိန်မှာသူတို့ကိလေသာနိဝရဏကိလေသာတွေကင်းနေတယ်ကင်းနေတဲ့ခါကျတော့အဲ့ဒီကင်းတာဒီအမြင့်ပြတ်ကင်းတာမဟုတ်ဘူးခွာထားတာအဲ့ဒါကိုဝိခံပနလို့ခေါ်တယ်နောက်တစ်ခုဒီလွတ်မြောက်ခြင်းမျိုးကနိဝရဏကိလေသာတို့မှအမ်း ဒီအဲ့ဒီအခုပြောကြတဲ့ဝိက္ခမနကိလေသာလွတ်မြောက်မှုကြတော့အရတ္တမိနဲ့သမုတ်စေတာဗဟန်နဲ့ပယ်သလိုမျိုးမဟုတ်ဘူးထားပါတော့လူတယောက်ဟာဇံရတယ်အဲ့ဒီဇံလျှောသွားရင်ဘာတွေပြန်ပေါ်မလဲကိလေသာပြန်ပေါ်မယ်ဆိုတော့သူ့ရဲ့ကိလေသာက အပြိပိုင်ပယ်တာမဟုတ်ဘဲနဲ့ဇံလျှောရင်ကိလေသာချက်ချင်းပြန်ဝင်လာတာချက်ချင်းပြန်ဝင်လာတာဒါတော့သူ့ရဲ့စောစောလေးတုန်းကဇံနဲ့ပယ်ထားတဲ့ ဇန်တမာတိတွေဇန်နဲ့ရထားတဲ့ဉာဏ်တွေကဘာဖြစ်သွားလဲဆိုပြက်သွားပြီဘာဖြစ်လို့လဲနေဝရဏပြန်ဝင်လာလို့နေဝရဏတွေပြန်ဝင်လာလို့အေးဟိုးကဗြဟ္မဘုံမှာရောက်တဲ့ဗြဟ္မာတွေလည်းပဲဇန်ကုံလို့လူဘုံကိုရောက်တယ်ဆိုလို့ရှိရင်ဒါသူတို့ဇန်ကုံနားနဲ့လူဘုံရောက်တယ်ဆိုတော့ပြီးပြီလေသူတို့ဇန်ပြန်ပြက်သွားပြီပြန်လို့ချင်းပြန်ကျင့်မယ်ဆိုတဲ့အခါကျတော့အဲ့ဒီလိုမျိုးသူတို့မှရတဲ့ကိလေအ ဝိက္ခမဏဗဟန်နဲ့ပယ်တဲ့ဉာဏ်ကြတော့ပျက်စီးနိုင်တယ်တဲ့အကြောင်းတွေကပျက်စီးဖို့အကြောင်းတွေရှိတယ်ဦးဇင်းတို့ကဝိပဿနာအားထုတ်တယ်ဆိုပါတော့ဝိပဿနာအားထုတ်တယ်ဆိုလို့ရှိရင်ဝိပဿနာသမာဓိနဲ့ဝိပဿနာဉာဏ်လေးတွေဖြစ်လာတယ်စိတ်ကလေးကစူးစူးဆိုင်ဆိုင်နဲ့အားထုတ်ပြီးတော့နေတဲ့အချိန်ခါမျိုးဆိုလို့ရှိရင်တော့စိတ်ကသမာဓိရပြီးတော့နေတဲ့အချိန်ဆိုလို့ရှိရင်တော့နိဝရဏတွေလည်းပဲခဏငြိမ့်နေတာပဲ။ ဒါပေမဲ့ခုနားလေးကနာဒီနားလေးကနာစိတ်ကလေးကမခန်းသိမခံတာလေးဖြစ်လာပြီဆိုတာနဲ့စိတ်ကလေးကနည်းနည်းလေးကိုယ့်ဘာသာကိုအတွင်းနဲ့တိုးလာတာဟုတ်တော့မလားဒီဟာလေးကလည်းမပြောင်းနိုင်ဘူးတော်ကြပေါ်လာပြန်တော်ကြပေါ်လာပြန်ကိုကိုကိုမကျင်တတ်တာမပေါ်ဘူးလားပေါ်တာနဲ့တပြင်းနဲ့စောစောညံရှိသေးလားဘယ်ရှိမလဲညံနေဒေါသနဲ့ဘယ်တော့မှအတူတူပေါင်းမမထိပဲနဲ့ဟုတ်တော့မလားဒါပေမဲ့အဲ့ဒေါသဖြစ်တာလူမြင်ရလားဆိုတော့မမြင်ရဘူးမသိလူတောင်မမြင်ရလိုက်ဖဲနဲ့ကိုအတွင်းထဲဟာအတိုက်ခံလိုက်ရတာနော်အဲ့တော့အဲ့ဒီရရှိထားတဲ့နေရာတွေတမာတိတွေက နောက်နုနေတဲ့အခါကျတော့အဲ့ဒီမှာတည်နေတဲ့အသိဉာဏ်ဆိုတာလည်းအမတန်နုနေတာဒါကြောင့်ဝိပဿနာကြောင့်ရတဲ့ဉာဏ်လေးတွေဆိုတာလည်းပဲအမတန်မှနုနေတာဖြစ်တဲ့အတွက်ကြောင့်နိဝရဏကတခါတည်းတိုက်စားပြလိုက်တာပဲအဲ့တော့ခုမြတ်စွာဘုရားပြောနေတဲ့အကုပ္ပမေဝိမု ക്തി ဆိုတာအရတ္တမေကိုရောက်ပြီးတဲ့အခါကျတော့အဘယ်ကဲ့သို့သောကိလေသာကမှအရတ္တမေရပြီးသားကြီးကိုမရအောင်ပြစ်အောင် ဖြစ်လို့မရတော့ဘူးတဲ့ဖြစ်လို့ပြစ်တော့ပြစ်တတ်တဲ့အမျိုးမဟုတ်ဘူးဘာနဲ့တူတယ်လဲဆိုလို့ရှိရင် အခုဒီမှာ space ရှိတယ်ဒီနေရာကြီးဟိုင်းလင်းဟာလာကြီးအဲ့ဒါကြီးကိုမလိုချင်လို့မုန်းလို့ဆိုပြီးတော့ဓာတ်တွေနဲ့ခုတ်နော်မိတွေနဲ့ရှုပ်အဲ့ဒီနေရာကြီးပျက်စီးသွားလားမပြည့်ဘူးဓာတ်နဲ့ခုံလည်းခုတ်တဲ့လူပဲပင်မောမှာပါမိနဲ့ခုမိနဲ့ရှုပ်လည်းရှုပ်တဲ့မိပဲကုံချင်ကုံသွားမယ်ဒီအာကာသဟင်းလင်းပညာဘလို့လို့ဒီ space ကဘာပြက်ဘလို့လို့ပြက်မလဲလို့ပြက်ဖို့အကြောင်းမရှိတော့ပညာကြီးဖြစ်နေတာအာကာသပညာကြီးဟုတ်တော့မလားအဲ့ဒီလိုပဲ မြတ်စွာဘုရားရဲ့တပ်ပိကျွတ်ဉာဏ်ကဘယ်ကိလေသာကမှသူ့ကိုလာဟိုလောက်လို့မရဘာဖြစ်လို့လဲဆိုတော့ကိလေသာအမြက်ကပြတ်ပြီးပြီဖြစ်နေလို့ကိလေသာတို့ရှင်ကတ်လို့မရတော့ဘူးကိလေသာကတ်လို့မရတော့တဲ့အတွက်ကြောင့်မလို့လည်းပဲပြည့်စရာအကြောင်းမရှိတော့ဘူးအဲဒါကြောင့်အာကုတ်ပါမယ်ဝိမု ക്തി ငါဤအရတ္တဖို့အဲကိလေသာတို့မှလွတ်မြောက်မှုသည်သူ့ရဲ့လွတ်မြောက်ခြင်းသည်နောက်ထပ်ပြန်ပြီးတော့ပစ္စည်းနေတဲ့အကြောင်းမရှိဘူးတချို့ထောင်ထဲကလူတွေကလွတ်တော့လှုပ်ပေးလိုက်တယ်ပြီးလို့ရှိရင်သူတို့မကျင်တာပြန်ထည့်လိုက်တာပဲ အဲ့ဒီလိုမျိုးလွတ်တာမဟုတ်ဘူးလို့ပြောချင်တာနော်ပြန်မထည့်တော့ဘူးသူဟာအဲ့ဒါမျိုးအဲ့ဒါတော့အကုပ္ပမဟုတ်မုတ်တိဆိုတာဟာအဆုံးအစွန်တိလွတ်မြောက်သွားပြီလို့ပြောတာဘယ်ကဲ့သို့သောအကြောင်းကြောင့်မှသူ့ကိုနှောင်လို့တုတ်လို့ဖွဲ့လို့ပြန်ပြီးတော့ရှော့ကြတော့လုံးလို့မရတော့ဘူးအဲ့ဒီလိုမျိုးလွတ်မြောက်မှုကိုအကုပ္ပမေဝိမုတ်တိလို့ခေါ်တယ်ပြီးတော့အယမန္တိမဇာတိဒါဟာနောက်ဆုံးဘဝပဲတဲ့ဒါတော့အခုလက်ရှိဘဝကတော့လက်ရှိအချိန်မှာတဏှာမရှိတော့ဘူးမြတ်စွာဘုရားခန္ဓာကိုယ်မှာ တဏှာအပြိပိန်ပယ်လိုက်ပြီဒါပေမဲ့အရင်အရင်ဘွားတဲ့တုန်းကလှုပ်ထားခဲ့တဲ့ကံကိလေသာအကြောင်းခံပြီးတော့လှုပ်ထားတဲ့ဒီကာမဝိကြီးကလှုပ်ထားတာဖြစ်တော့အဲ့ဒီကာမဝိနဲ့တိဆောက်ပွက်တဲ့လက်ရှိဘွားခန္ဓာကြီးတော့ရှိမနေဘူးလားရှိနေသေးတယ်ဒီဘွားခန္ဓာဝိဘက်ခန္ဓာကြီးတော့ကြံနေဦးမယ်ဆိုတော့ဒီခန္ဓာကြီးကတော့ तू မကုံမချင်းဆက်သွားနေရအောင်မယ်လို့ပြောတာနော်ဒါပေမဲ့ဒီလက်ရှိရှိနေတဲ့ခန္ဓာကိုယ်ကနောက်ထပ် ကိလေသာမရှိတော့တဲ့အတွက်ဘဝထုတ်နိုင်မအောင်မလားမထုတ်နိုင်တော့ဘာဖြစ်လို့လဲဆိုရင်ကုသိုလ်နဲ့အကုသိုလ်ဆိုတာကိလေသာရှိမှဖြစ်တာကဲလွယ်လွယ်ပြောကြပါစို့နော်ဦးဇုံတို့အခုကုသိုလ်လုပ်တယ်ဆိုရင်ကောင်းတဲ့အလုပ်ကိုလုပ်ရင်ဒါဘာနာမည်ရမယ်ကုသိုလ်ကုသိုလ်လို့နာမည်ရတယ်နော်ကောင်းတဲ့အလုပ်ဒီကုသိုလ်မကောင်းတဲ့အလုပ်ကြတော့အေးအဲ့ဒီအကုသိုလ်ကကိလေသာရှိလို့ကုသိုလ်အကုသိုလ်ဆိုတဲ့နာမည်ကိုရတာ ဒါတော့ကုသိုလ်တွေလုပ်တဲ့အခါကြလို့ရှင်လည်းပဲဘာအခြေခံရှိလဲဆိုကိလေသာရှိမှကံဖြစ်တာဒါတော့အဲ့ဒီကိလေသာကိုရှိရှိကိလေသာ ရှိနေတဲ့အခါကျတော့မိမိတို့ရှိနေတဲ့ကိလေသာကလှုပ်ထားတဲ့တခုခုလေးရှိပြီဆိုရင်စိတ်ကအလိုလိုနဲ့တောင်းတပြီးသားဖြစ်သွားတယ် လက်ရှိဘဝမှာအဆင်မပြေမှုတွေဖြစ်ရင်ဘယ်အဆင်မပြေမှုကနေလွတ်ပါစေ။နော်ဘယ်ကနေလွတ်ပါစေ။ညာကနေလွတ်ပါစေ။ဟိုဟာဒီဟာလိုချင်တာလေးတွေလည်းရပါစေ။ဒါလက်ရှိဘဝမှာနော်။အာသားနဲ့သမီးနဲ့ကိုယ်နဲ့ပြန်ဆုံပါစေ။မိသားစုတွေကိုယ်နဲ့ဟုတ်တယ်မဟုတ်လား။ဒါမိမိလက်ရှိဘဝမှာခံတဲ့ဒုက္ခလက်ရှိဘဝမှာလည်းတခါပြည့်စုံနေပြီဆိုလို့ရှိရင်ဟာဟောဒီသားသမီးတွေနဲ့အိုအောင်မင်းအောင်နေရပါစေ။အပြီးတဲ့ခါကျတော့လည်းရက်ပြီလား။နောက်ဘဝကျတော့လည်းပဲဆင်ဖြစ်တော့လည်းပဲ ငှက်ဖြစ်တော့လည်းပဲမြောက်ဖြစ်တော့လည်းပဲတပည့်နဲ့မှမခုံနေပါတခါပြန်ပြီးတော့နောက်ကလည်းတခါပြန်မချိတ်ဘူးလားဒါတော့ကြည်ကျုပ်တို့ခိလေသာကလက်ရှိဘဝကိုလည်းပြည့်စုံရှိသမျှတွေအကုန်လိုချင်တာတွေတောင်းသေးတယ်ပြီးတော့ကြံတဲ့အကြံလေးကိုလည်းပဲတခါပြန်ပြီးတော့နောက်ဘဝပြန်မချိတ်ဘူးလားအဲချိတ်သွားပြီကကြည်လုတ်တဲ့ကုသိုလ်စီနောက်ဘဝအတွက်တခါတည်းမျိုးစီမချဘူးလားချပြီးသားဖြစ်သွားပြီ အဲကောင်းပြီဘုရားရန်တာများမှာကြတော့ကိလေသာကုန်ပြီးတဲ့အခါကျသူတို့လုပ်တဲ့ကုသိုလ်တွေကကုသိုလ်တွေအများကြီးလုပ်တယ်မလုပ်တာမဟုတ်ဘူးနော်အကုသိုလ်တော့မလုပ်တော့ဘူးအကုသိုလ်လုပ်တဲ့မျိုးစီအမြင့်ပြတ်ပြီးပြီမရှိတော့ဘူးကုသိုလ်ကတော့လုပ်တယ်ဘာဖြစ်လို့လုပ်တယ်လဲကုသိုလ်အကျိုးကိုယုံကြည်တဲ့နေရာမှာဦးဇင်းတို့ပုရုဇဉ်တွေကတန်တရားနဲ့ယုံတာသူတို့ကြတော့တန်တရားရှိသေးလား မရှိတော့တဲ့အတွက်ကုသိုလ်ကိုပိုးပြီးတော့ယုံကြည်တယ်ကိုယ်တိုင်လည်းခံစားထားတယ်ကိုယ်တိုင်လည်းပဲကိလေသာကုန်တဲ့ခါကျတော့သူတို့လုပ်တဲ့နေရာမှာမတတ်တာလို့လှုပ်တာကြောက်လို့လှုပ်တာမကောင်းလို့လှုပ်တာစီကန်းကြောင့်လှုပ်ရတာအာသူများကြည်ကောင်းအောင်လှုပ်တာဒီလိုဟာတွေရှိသေးရလားမရှိဘူးသူတို့ကလှုပ်တာတကယ့်ကိုစင်စင်ကြဲကြဲအများအတွက်လှုပ်တော့တာသူ့အတွက်လိုသေးရလားမလိုဘူးဒါပေမဲ့အဲ့ဒီလှုပ်တဲ့ဟာကအဲ့ဒီလှုပ်တဲ့မြကုသိုလ်ဒီနာမည်ကကုသိုလ်မရတော့ကုသိုလ်ဆိုတဲ့နာမည်မရတော့ဘာဖြစ်သွားလဲကရိယာတဲ့လောက်ကမျှပဲ ဆိုလိုတာကအဗျာကတစိတ်အကျိုးမပေးတော့ action မဲ့ just action ဖြစ်သွားတာနော်ဒါတော့ဦးဇင်းတို့ကကံကိလေသာကိလေသာရှိမှလုတ်တဲ့ကုသိုလ်ကအဲလုတ်တဲ့ဟာတွေကကုသိုလ်ကလည်းဘာဖြစ်လဲအဲကံဖြစ်တာအဲကံဖြစ်ပြီဆိုတဲ့ခါကျလို့ရှင်တော့နောက်ဘဝကိုအပင်နဲ့ထုတ်တော့မယ်ကံမျိုးစီရှိရင်ဘဝနောက်ထပ်ဖြစ်တော့မယ်ဆိုတော့မြတ်စွာဘုရားရဟန္တာတို့ကြတော့ ကိလေသာမရှိတော့တဲ့အတွက်သူတို့နောက်ထပ်ဘဝဖြစ်เสียမရှိတော့ဘူးဒါကြောင့်အယမန္တိမှာဇာတိဒီဘဝဟာနောက်ဆုံးပဲနောက်ထပ်ဘဝမရှိတော့ဘူးဒါတော့လက်ရှိကြံတဲ့ခန္ဓာကတော့တဲ့အတိတ်ကလုတ်ခဲ့တဲ့အဲ့ခုနပြောတဲ့ကံကိလေသာတွေနဲ့လုတ်ခဲ့တဲ့ကံတွေရဲ့အကျိုးဆက်အရှိန်ပြောတာဒီအရှိန်ကြီးကတော့လက်ရှိဘဝနောက်ဆုံးပရိနိဗ္ဗာန်သုတိရောက်တည်တိုင်အောင်သူတို့ကတော့သွားရအောင်ပဲဆက်ပြီးတော့သွားရအောင်ပဲဒါကြောင့်သူတို့ကကျင်ညာတာကအယံပန္တိမှာဇာတိဒါနောက်ဆုံးဘဝပဲတဲ့နောက်ထပ်ဘဝ နတ္တိဌာနိပုဏ္ဏဘဝဒီဘဝကနေပြီးတော့နောက်ထပ်ဒီမဒီဘဝမှာနောက်ထပ်ဘဝမရှိတော့ဘူးတဲ့အဲ့တော့မြတ်စွာဘုရားအဲ့ဒီလိုမျိုးကျင်ညာတာကဘောဓိပင်အောက်မှာမာတေကရတရား၃ခုကဆုံလာပြီးကျော်တရက်မိနစ်ပိုင်းဘောဓိပင်အောက်မှာအဲ့ဒီလိုကျင်ညာတယ်လက်သမားဟာအိမ်တွေကိုဆောက်ပြီးတော့မှပေးတဲ့အခါကျတော့ခန္ဓာအိမ်ကြီးတွေအဲလက်သမားကအိမ်ဆောက်ပေးတဲ့အခါအိမ်တွေဖြစ်လာသလိုတဏှာလက်သမားကခန္ဓာအိမ်တွေဆောက်တော့ဘဝတွေကအဆုံးမရှိဘဲနဲ့သူက ဖြစ်တယ်ဖြစ်တဲ့အခါကျတော့ခုနပြောပြီးဒီဘက်ဘဝမှာလည်းလိုချင်တာကိုဆူတောင်းသေးတယ်လို့နောက်ထပ်ဘဝတစ်ခုကိုလည်းတခါတည်းလိုချင်တာကိုတခါတည်းဘဝကောင်းရရေးဘာရေးညာရေးဆိုပြီးတော့ဘဝတန်ပတ်တီကိုဆူတောင်းတယ်ဆူတောင်းတယ်ဆိုတဲ့အခါကျတော့တခါတည်းစိတ်ကညှုပ်ပြီးသားညှုပ်ပြီးသားဖြစ်နေတဲ့အခါကျတော့ဒီဘဝနဲ့နောက်ဘဝကို तू ကဘာလုပ်သွားပြီလဲချုပ်တာချုပ်ထားလိုက်ပြီဆက်လိုက်ပြီပြောမယ်ဆိုအတ်တွေချုပ်တယ်လို့တီးလိုက်ပြီးပြီဟိုဘက်နဲ့ဒီဘက်ကိုအဲ့ဒီလိုမျိုးဖြစ်တာကိုဝါနာလို့ခေါ်တယ်ဘာလို့ခေါ် ဝါနာအဲ့ဒါတီးတာချုပ်တာဒီနိုင်ငံမှာဆိုဘာခေါ်လဲဟို၄တောင်၃တောင်လေးတွေကိုချုပ်ချုပ်ပြီးတော့မှလောက်တာလေနာမည်ခေါ်တာပါခွေးလာလောက်တာလည်းပါလေအဲ့ဒါလေးတို့ရှေးတုန်းကတို့လက်လက်နဲ့တို့လိုချုပ်ရတာပဲတီးရတာနော်အဲ့ဒါမျိုးလေးတွေအဲ့တော့ဦးဇင်းတို့ပေါ်မှာပြင်မလိုက်တာခေါ်တော့ကဒီလိုပဲတီချုပ်ရတာပါလက်နဲ့ဦးဇင်းတို့ငယ်ငယ်တုန်းကတောင်ဒီလိုပဲရကန်းနေရပြီးလို့စက်မရှိဘူးလက်တင်နဲ့တီချုပ်တာပဲနော်အဲ့တော့အဲ့လိုချုပ်တယ်ချုပ်တဲ့ကအစတွေတစ်ခုနဲ့တစ်ခုဆွဲကတ်သွားတယ်အဲ့ဒီလိုမျိုးပဲဟိုဘက်အစနဲ့ဒီဘက်အစ နော်အချီကျိုးလေးနဲ့ချုပ်တဲ့ကတွက်ကပူးသွားသလိုဒီဘက်ဘဝနဲ့ဟိုဘက်ဘဝတဏှာဆိုတဲ့ကျိုးနဲ့ချုပ်လိုက်တာဆိုတဲ့အခါကျတော့ဟိုဘက်ဘဝနဲ့ဒီဘက်ဘဝကြားရှိသေးရလားမရှိတော့ဘူးဒီကပြည့်တိုင်းနဲ့ဟိုမှာတန်းဖြစ်တာပဲအဲ့ဒါလို့ဟိုဘက်နဲ့ဒီဘက်နှစ်ခုကိုအကြမ်းမရှိအောင်ဒဇတ်ထဲဖြစ်အောင်စက်တတ်လို့ပฏิတန်တိပฏิတဖန်နောက်ထပ်တန်တိချုပ်တာစက်တာဒါတော့ဒီဘုဘဝသုတိစိတ်နောက်ထပ်တစ်ခါပฏิတန်နေစိတ် ကြားထဲမှာချတာရှိလားမရှိဘူးအဲ့ဒါမျိုးဖြစ်တာကိုပြောတာအဲ့တော့အခုကောင်းပြီအဲ့ဒီကျိုးအခုမရှိတော့ဘူးတဲ့ငါမှနောက်ထပ်နောက်ထပ်အစတစနဲ့ချုပ်เสียကျိုးမရှိတော့ဘူးနောက်ထပ်ဘဝမဖြစ်တော့ဘူးအဲ့ဒါကြောင့်နတ္တိတန်နေပုဏ္ဏဘောနောက်ထပ်ဘဝမရှိတော့ဘူးတဲ့အဲ့ဒါကိုပြောတာကောင်းပြီဒါတော့ညာနိစမေတ္တနာဥရပါတိအာကုပ္ပမဝိမု ക്തി အယမန္တိမာဇာတိအဲ့ဒီလိုကျင်ညာချင်းထုတ်တယ်ကဲကောင်းပြီနောက်ထပ်အောက်ကစကလုံးလေးဆက်ပြီးတော့မှ အဲပူဇော်ကြည့်အောင်တန်ခါရနာမှတ်တမ်းဆိုဣဒမောစကောင်းပြီအဲ့ဒါက အဲ့ဒီစကားစောစောလေးတုန်းကဓမ္မစစ်ကြပါဠိလိုပြောမှဆိုလို့ရှိရင်တော့ညာနိစ္စမေဒတနာဥဒပါတိအာကုပါမေဝိမု ക്തി အယမန္တိမာဇာတိနတ္တိတနေပုဏ္ဏဘောတိဆိုတဲ့စကားလုံးလေးမှာဆုံးသွားတာเนาะအဲ့ဒီတိရအဆုံးပဲဆုံးပြီလို့ပြောတာတိကပါဠိလိုဒါတော့အောက်မှာရှိတဲ့ဣဒ္ဓမောဇ္ဇဘဂဝါဆိုတဲ့စကားလုံးတွေကြတော့ဒီမြတ်စွာဘုရားပြိဋိဘံစံပြီးလို့တန်ခိုင်နာတင်တဲ့အခါမှာရှင်အနန္ဒမထေရနဲ့ရှင်မကတ္တပမထေကြီးကိုဒီ ဓမ္မစကြာဟောတဲ့အချိန်တုန်းကအဖြစ်အပျက်ကိုပြန်ပြောပြတာအနန္တရဲ့ဆူတောင်းထဲမှာပါရမို့လား तू မရှိတဲ့အချိန် तू မသိခဲ့ရတဲ့တရားတွေမှန်သမျှကိုသူ့ကိုလည်းပြန်ဟောပေးရမယ်ဆိုတော့သူ့ရဲ့နော်ပန်စု၄ပါးထဲမှာပါတယ်အဲ့ဒါကြောင့်မြတ်စွာဘုရား तू အကုန်ပြန်ပြောရတယ် तू မရှိတော့က तू မသိခင်တော့က तू မပါတဲ့ခီးစဉ် तू မပါတဲ့တရားပွဲအဲ့ဒီမှာဟောကသမျှတရားတွေကိုအနန္တကိုပြန်ဟောရတယ်ဒါကြောင့်အနန္တက तू သိခဲ့တဲ့ဟာတွေကိုပြန်ပြီးတော့ရှောက်တယ်တန်ခါနာဒီတန်ခါ မီတင်ကြီးမှာပြန်လျှောက်ရတယ်လျှောက်တော့ဣဒမောဇဘဂဝါအတ္တမနာပင်စဝိကယဘေကုဘဂဝါတော်ဘာတိတံပိဏံတုံဒီမြတ်စွာဘုရားသည်ဤစကားကို မိန့်တော်မူလတ်တော်ဒီဤစကားဆိုတာအခုဟောခဲ့ပြီးတဲ့ဓမ္မစစ်ကြာတရားကြီးကိုနော်မိန့်တော်မူလတ်တော်ပင်စဝိကယဟန်တို့သည်နှစ်လိုဂုံသည် ဖြစ်၍ဒီနေ့သဘောကျကျင့်တ်ဂုံသည်ဖြစ်၍မြတ်စွာဘုရား၏စကားတော်ကိုဝမ်းမြောက်စွာလက်ခံကြလေကုန်ပြီ ဒီစကလုံးလေးကိုဖတ်တော့လွဲတာနော်ဖတ်တော့လွဲတာဘာမှပြဿနာမရှိဘူးလို့ပဲ challenge မြောင်များစွာဒီနေ့ခေတ်လို့ပြောမှဆိုရင်နော်ဦးဇင်းတို့ဘောလုံးပွဲတစ်ပွဲကိုပဲကြည်ပါဗျာလွယ်လွယ်ပဲပဲနော်တကယ်ဘောလုံးပွဲကို final ပွဲကိုတက်ဖို့မပြောနဲ့နော်ခြေစစ်ပွဲအောင်ဖို့တောင်မလွယ်ဘူးဘောလုံးလောကသမားတွေပြောပြောရင်ဒါတော့မြတ်စွာဘုရားအခု အဲ့ဒီလိုမျိုးဝါရဘောင်းစုံမြို့မြောက်များစွာကျင်ညာတဲ့ထဲကမှဒီတရားဒီတစ္ဆာတရားအစစ်ပါပဲလို့ပထမငါဖျားဖြစ်ပြီလို့ပြောတာလဲသူတို့လက်ခံလားဟေးပိစာကငါဦးတို့တဲ့ငါဖျားအခုငါအခုဖျားဖြစ်ခဲ့ပြီငါတစ္ဆာတရားကိုဟောမယ်ငါဟောတော့နားထောင်ကြဆိုဟာလက်မခံဘူးကတွတ်တော့ခေါင်ကိုညင်းတာသုံးချိန်တိတိပြောတယ်လက်ခံလားလက်မခံဘူးဒါတော့သူ့ဘာသာသူပြန်ပြီးတော့ကိုကကိုဘာသာကို self approve ပြန်လုပ်ရတယ် နော်လူတယောက်ဟာတီလာရှိတဲ့ပုဂ္ဂိုလ်တစ္ဆာတည်တဲ့ပုဂ္ဂိုလ်များဟာနော်ဘယ်သောအခါဘယ်လိုအကြောင်းကြောင့်မှမဖောက်ပြန်တဲ့တီလာမကျိုးတဲ့ပုဂ္ဂိုလ်နော်တစ္ဆာမကျိုးတဲ့ပုဂ္ဂိုလ်မဖောက်တဲ့ပုဂ္ဂိုလ်ဟာလိုအပ်ရင်မိမိတီလာနဲ့မိမိတစ္ဆာကိုတိုင်တယ်လို့ရတယ်ဒါတော့6နှစ်လုံးလုံးဘုရားဖြစ်ကိုကျင့်တဲ့အချိန်တုန်းကဒီဘုရားနဲ့ပတ်သက်တဲ့ဟာကိုသူတို့ဘာအထင်ကြီးအောင်လဲဘာမှမပြောခဲ့ဘူး မပြောခဲ့ဘူးတော့ဟိုတုန်းကငါဖျားဖြစ်ပြီလို့မြတ်မင်းတို့ကိုပြောခဲ့ဘူးသလားဆိုတဲ့စကားလုံးကသူ့ရဲ့တီကြီးတဲ့တစ္ဆာစကားကြောင့်မလို့သူတို့ကယုံသွားတာဒါပေမဲ့အေးလေသူတော့ဟုတ်တော့ဟုတ်သားပဲငါတို့နဲ့အတူတူ6နှစ်ကြီးနော်ဥရုဝလာတော်ကြီးတဲ့မှာနေတဲ့အချိန်တုန်းကချက်ကလေးမှသူဖျားဖြစ်တယ်လို့လည်းမဟဘူးဖြစ်တော်မယ်လို့လည်းမပြောဘူးဆိုတော့အခု तू ရဲရဲကြီးပြောနေတာကိုကြည်ချင်းအဖြစ်တော့ तू ဖြစ်လောက်ပါတယ်ဆိုတော့တန်တရားနဲ့တရားနာတာတန်တရားနဲ့တရားနာတာ ဒါတော့သူဖျားဖြစ်တယ်ဆိုတာကိုလည်းတန်တရားပဲသူတစ္ဆာတရားကိုသိခဲ့ပြီဆိုတာလည်းတန်တရားပဲခင်ဗျားတို့အဲ့ဒါကိုပျောက်မသွားနဲ့ပျောက်တော့မှသင်တန်းတော်တော်ပြီးတဲ့ဟိုတဲ့နှုန်းကဂျန်နဝါရီလိုက်ရထားတာဆိုတော့ရှိလောက်တော့မှမဟုတ်သေးကြရတယ်နော်ဒါကြောင့်ဒီ image ကပျောက်မသွားနဲ့ကျုပ်တို့ကကြားထဲမှာဝေးချလိုက်တာဆိုတော့ဒါတော့ဒီလူတွေဟာစိတ်ထဲမှာတန်တရားအပြည့်နဲ့နော်ရှိတာကနေတန်တရားတဝက်ကြတယ် အဲ့တန်တရားကနေတဖြည်းဖြည်းတဖြည်းဖြည်းနဲ့အဲ့ဒီလိုမျိုးနာရင်နာရင်နာရင်ကနေသဘောပေါက်တော့တရားဆုံးမှာအရှင်ကုဋေညာသောတာပန်ဖြစ်တော့သူတန်တရားကုံသွားပြီလုံးဝပြတ်ထွက်သွားတယ်နော်ဒိဋ္ဌိဝိသေကိစ္စအမြင့်ပြတ်သွားတယ်ဒါပေမဲ့၄ပါးမပြတ်သေးဘူး၄ပါးမပြတ်သေးဘူး၄ပါးကြံသေးတယ်ဒါပေမဲ့သူတို့ကဝိသေကိစ္စဒိဋ္ဌိနဲ့ဝိသေကိစ္စကိုမပယ်နိုင်ပေမဲ့သူတို့ရဲ့ပုရုဇဉ်တို့ရဲ့ကြင်ညိုခြင်းနဲ့မှာတော့ဟာဒါဟုတ်တယ် သူဘုရားဖြစ်ပြီဟာသူဟောတဲ့တရားတစ္ဆာတရားဆိုတာသူတို့ကျင့်တ်သွားပြီလက်ခံသွားပြီရဲရဲကြီးသူကိုကြည်ညိုသွားပြီဒါကိုပြောတာဆိုတော့အဲ့ဒီရှေ့ကဟာနဲ့နောက်ကိုပြန်ဆက်မှာဒီအဘိနန္ဒုံတိဆိုတဲ့စကားလုံးကိုမိမိတို့ကလက်ကျင့်တ်မှာဆိုတော့ကိုယ်စိတ်ထဲမှာသူတို့နေရာဝင်ကြည့်လိုက်အမေရိကန်ကတော့သူများဖက်နာဝင်စီးခိုင်းတယ်သူသူအကြောင်းသိရင်သူဖက်နာဝင်စီးဆိုတော့ဟာလားအဲ့တော့ခင်ဗျားတို့ကတော့ဖက်နာတော့မစီးခိုင်းတော့ပါဝင်ကြည့်လိုက် ကိုယ်စိတ်ထဲမှာတရားနာတဲ့ချိန်ကမှာလူတယောက်ကိုမယုံဘူးဆိုရင်စိတ်ထဲကလက်ခံရမှုခမရတို့စိတ်နှလုံးနှလုံးခုန်နှုံးဟာငြိမ်နေသလားလှုပ်နေသလားလှုပ်နေတယ်အထင်လဲမကြည့်သေးဘူးဟုတ်တလားဒီကောင်ငါတို့ငါတို့လာပတ်ပြန်ပြီလားနှက်ပြန်ပြီလားလာပြီးတော့မြတ်တက်တယ်မဟုတ်ဘဲနဲ့ဟုတ်တယ်လို့လာလောက်တာလားမထူးတော့ပါဘူးကွာငါတော့ကျင့်လို့မဖြစ်မဲ့တူတူတော့ငါမိတ်ပြီးတော့ဟုတ်တယ်လို့ပဲလိန်လိုက်တော့မယ်ဆိုတာမျိုးနဲ့လာလောက်တာလား ဩဒါဆိုကိုကတန်တရားရှိနေလို့ရှိရင်ကိုယ့်ရဲ့နှလုံးဟာမငြိမ်ဘူးလူတယောက်ကိုလုံးဝကြီးကမှ trust ဖြစ်တယ်ဆိုကကြမှာ unconditional trust ဖြစ်တယ်ဆိုကကြမှာငြိမ်သွားတာဒီစိတ်ကဒါတော့ဓမ္မစစ်ကြောကိုစတဲ့အချိန်ကမှသူတို့ရဲ့စိတ်တွေနှလုံးတွေကဘာဖြစ်နေလဲ beating ဖြစ်နေတယ်မကျင့်တတ်ဘူးမယုံသေးဘူးသူတို့ရဲ့တရားတရားတွေယုံကြည်ချက်တွေကြည်တဲ့မျက်လုံးတွေ ဒါပေမဲ့တန်တရားနဲ့အဲ့လိုပဲနာရင်နာရင်ကနေနောက်ဆုံးကြတော့တရားလက်ပြီးရောမြတ်စွာဘုရားပြောတဲ့ခါမှာတိဆိုတဲ့စကားလုံးလေးခုနကနတ္တိတန်ဒီပုဏ္ဏဘောဓိရောက်တဲ့ချိန်ကမှာရှင်ကုဏ္ဏညသောတာပန်ဖြစ်တယ်။ဒါပေမဲ့ကြံတဲ့ပုဂ္ဂိုလ်တွေသောတာပန်မဖြစ်တော့လည်းပဲဝိသိကိစ္စကိုအမြင့်မဖြတ်နိုင်တော့လည်းပဲကျင့်တတ်သွားကြပြီ။စောစောလေးတုန်းကခုနကဒိန်ဒိန်ဒိန်ဒိန်နဲ့မယုံတဲ့ဝေယုံတိုးနဲ့ဖြစ်လာတာရှိသေးလား။အဲ့ဒါကိုပြောချင်တာ။ကဲ။ဒါဇလန်းနဲ့မှသူတို့ဖြစ်နေတဲ့ဟာကိုကိုယ်တိုင်ဝင်စားကြည့်မှာ။အော်ဒါကြောင့်သူတို့ကျင့်တတ်သွားတာကိုဒီအလုံးကြီး ကြသွားတာကိုပြောတာပဲသူတို့ကျင်းတာတော့ဟာဟုတ်ပြီဟာဟုတ်ပြီဟာဆိုပြီးတော့ငါတို့ရှာတာဒါပဲငါတို့လှုပ်ချင်တာဒါပဲငါတို့လှုပ်ချင်တာဒါပဲငါတို့ပန်းနိုင်ဒါပဲဆိုပြီးတော့စိတ်တွေဘာဖြစ်လဲတက်ကြွသွားပြီအဲ့ဒီကြတော့ဥဒကစိတ်ဓာတ်နော်ကံလာစိတ်ဓာတ်ပါဠိတွေမှာတော့ရှိတယ်တက်ကြွတဲ့စိတ်နော်လျော်ကန်တဲ့စိတ်ကျင်တတ်တဲ့စိတ်အဲ့ဒါမျိုးတွေဖြစ်ပြီလို့ဆိုလိုတယ်ဒါကြောင့်ဣဒံမောဇ္ဇဘောမြတ်စွာဘုရားဤစကားတော်ကိုဒီမိန့်တော်မူလိုက်တဲ့အခါမှာပိဿဝိကငါဟုတို့ဒီ ကြည်ကြည်နက်နက်ကြီးသဘောကျပြီးတော့မြတ်စွာဘုရားရဲ့စကားတော်ကိုဟောခဲ့တဲ့တရားတော်ကိုဒီနေ့ဦးဇင်းတို့ပြိဿတ်တွေလို့ပြောမှဆိုရင်တာရုခေါ်တယ်လို့ပြောတာအဘိနန္ဒုတိဆိုတာကြည်နက်သွားပြီဟာငါတော့ချွန်းချက်မရှိယုံပြီလို့ပြောတာဒါတော့ကောင်းပြီအဲ့ဒီမှာသူတို့ပထမဆုံးပြတာကသံဃာယနာတင်စကလုံးထဲမှာပထမဆုံးပြတာကကိုယ်တင်ညာကိုရင်မပြဘူးဘာလဲအလုံးသူတို့တပြည့်တညီတူသွားတာကတော့ သူတို့ရဲ့ acceptance ကိုပြတယ်ဘာလဲတို့အခုရှေ့မှာရှိနေတဲ့ကိုဒိဋ္ဌထမင်းသားဟိုတော့ကနော်ဒိဋ္ဌထဂရမတိအခုဗုဒ္ဓဂရမဖြစ်ပြီဒါကိုသူတို့လက်ခံပြီ unconditionally ပဲ unconditional trust ဖြစ်သွားပြီနော်ချွင်းချက်မရှိယုံကြည်ပြီပြီးတော့သူတို့ဒီမြတ်စွာဘုရားဟောတဲ့တရားဒီသစ္စာတရားမှန်နေတို့လိုချင်တဲ့သစ္စာတရားတို့ရှာနေတဲ့သစ္စာတရားမှန်နေဆိုတာကိုလည်းအားလုံး unanimously approve သူတို့လက်ခံသွားတာကိုပြောတာအားလုံးတပြည့်တည်းညီငါးပါးလုံးအတူတူဒါပေမဲ့မတူတာက ရှင်ကုဋေညရဲ့အမြင်နဲ့လက်ခံတာကသူကရှင်ကုဋေညကသောတာပတ္တိမဲ့ကြီးနဲ့တည်ပြီးမှလက်ခံတာကြံတဲ့၄ပါးကတော့ရိုးရိုးပုထုဇဉ်ရဲ့ညံနဲ့လက်ခံထားတာဒါအားလုံးတပြည့်တည်းညီတူညီတယ်ကောင်းပြီသူတို့အားလုံးသူတို့ unanimous approve ဒါကဗုဒ္ဓဖြစ်တယ်ဆိုတဲ့ဟာရဲ့တစ္ဆာတရားမှန်တယ်ဆိုတာလက်ခံပြီးတဲ့အခါမှာလာမယ် ဖះနဲ့တရားပဲပွင့်သေးတယ်ကိုဘာကြံသေးလဲအေးသံဃာအဆက်ပေါ်ပြီဆိုတာကိုပြောတော့မှာဦးဇင်းတို့ရွတ်တဲ့ဓမ္မစစ်ကြလည်းများလာပြီအဲ့ဒါလေးတွေများရိတ်စားမိရလားအေးဟိမဘိဒီညနော်ဒါတော့ဒီညမှာကျင်ညာရစ်ထုတ်တာတန်ခါယနာဗာရဏသီမှာပဲပေါ်ရတယ်နော်ဗာရဏသီမှာဓမ္မစစ်ကြတရားယတနာပွင့်ပေါ်တာလည်းအဲ့ဒီမှာပေါ်တယ်ကျင်ညာရစ်ထုတ်တယ်လေနော်တကယ်အစစ်မှန် တန်ခါယတနာလည်းဘယ်မှာပဲပေါ်တယ်လေအခုဗာရဏသီမိဂရာမှာပဲပေါ်တယ်ဒါကြောင့်ရှင်ကုဋ္ဌညရဲ့ပရမဇုံဒီစကြဝဠာမှာပရမဇုံယန်တောတာပန်ဖြစ်တဲ့ပုံလေးကိုဖြစ်ပုံလေးပါဠိလေးကပူဇော်ကြည့်ပါအောင်ဣမသမိစ္ဆအ ဤဂါထာမဖက်အေးကောင်းပြီလွဲတာလွယ်ဦးလားတော့တာဗံဖြစ်သွားတာ လွဲတာပါဠိတွေမှာကနောက်ဆုံးเนาะနောက်ဆုံးအခန်းလေးကိုပြပြပေးလိုက်တာဆိုတော့သူတို့ကဂျားတဲ့ကဟာတွေကဘုန်းကြီးပြောပြောရင်ပေရလမြုပ်ထားတာเนาะသူတို့ဘာတွေလောက်ခဲ့တယ်လဲဆိုတော့မပြောတော့အဲ့ဒါကိုပဲလူတွေမသိတဲ့အကွက်ယူယူပြီးတော့เนาะတချို့လှက်ပတ်တတ်တဲ့တရားဟောဆရာတွေကမ္မထမ်းဆရာတွေကတရားအားထုတ်ဖို့မလိုပါဘူးကွာရှင်ကုဏ္ဏညတရားထုတ်တာမင်းတို့ကြားဘူးလားတွေ့ဘူးလားနဲ့ကဲ သူတို့ကရှင်ကုဋေညတရားထုတ်တဲ့အခန်းနော်အဲ့ဒီဟာကိုတာသူတို့ကမထက်မပြောတာရှင်ကုဋေညဒီမြတ်စွာဘုရားခုနပြောတယ်ဓမ္မစစ်ကြရဆိုနတ္တိတနဲ့ပုဏ္ဏဘောဓိမှာသောတာပန်ဖြစ်တယ်ဆိုတာကသူပြီးခဲ့တဲ့ကဘာတသိန်းလုံးကပါရမီ ဖြည့်ကြရတာတွေကျွန်တော်ထက်မပြောဘူးဟင်ဘုရုမုဒ္ဒရာမြတ်စွာဘုရားရှင်လက်တော်ကတကရာဘုရားမြတ်စွာဘုရားနေပြီးတော့မှဒီရဟန္တာတစ်ပါးကို ပထမဆုံးเนาะဒီရတ္တညူအတိတ်ဘွယ်သူပေးတဲ့အခမ်းအနားကြီးကိုသူရောက်သွားလို့သူကတထေးမျိုးเนาะအဲ့ဒီဘွယ်သူကိုပေးတာပေးတဲ့အခါကျတော့သူကသာသနာမှာအစဆုံးသစ္စာလေးပါးကိုသိတာဆိုတော့အဲ့ဒါကြီးကိုအားကြပြီးတော့ကုသိုလ်ကောင်းမှုတွေအကြီးအကျယ်လုပ်ခါရခုနှစ်ခုနှစ်လေးမဟာဒါနာကြီးလုပ်ပြီးခါကျမှသူလည်းပဲအခုနကဒီဒီရန်တာလိုပဲပေါ့เนาะပြီးခဲ့တဲ့ခုနှစ်လောက်ကရန်တာလိုပဲဖြစ်ပါစေလို့ဆုတောင်းခဲ့တာအဲ့ဒါပြီးပါရမီတွေဖြည့်တာ ဒါတော့ဘုရုမုဒ္ဒရာမြတ်စွာဘုရားကျန်လာပြန်ပြီးတော့သူအနာဂတန်တညာနဲ့လှမ်းကြည့်လိုက်တော့အေးတဲ့ဖြစ်မယ်တဲ့နောင်လာမယ့်အနာဂေါရမဗုဒ္ဓပွင့်တဲ့အချိန်ကြာလို့ရှိရင်အခုငါဘုရားလက်ထက်မှာပွင့်တဲ့ဒီဖြစ်သွားတဲ့ရဟန္တာကြီးလိုပဲတဲ့မင်းသာသနာမှာအစဆုံးသစ္စာလေးပါးသိတဲ့တရားသိတဲ့ရဟန္တာကြီးဖြစ်ပါလိမ့်မယ်ဆိုတော့အဲ့ဒါလိုဗျာဒိတ်ရခဲ့တာအဲ့ဒါပြီးခဲ့တဲ့တို့လောကဘာတသိန်းကာလပတ်လုံးသူပါရမီတွေဖြည့်လာတာပြီးခဲ့တဲ့60တက္ကရာပါထက်ဝိပဿနာဘုရားရှင်လက်ထက်မှာလည်းပဲသူတို့ညီကိုတွေဖြစ်တယ်လေ ညီကတော့နောက်မှလှူတဲ့သူကဥဥဖြားဖြားလှူတာဒါတော့အဲ့ဒီလိုဥဥဖြားတွေကလည်းလှူခဲ့ရသေးတယ်ဟာအတိုင်းစားမရှိလောက်အောင်လည်းလှူခဲ့ရသေးတယ်အခုနကပြောတဲ့ဘုရုမုဒ္ဒရာမြတ်စွာဘုရားရှင်လက်ထက်မှာပြိဋိဘံဆန်တဲ့အခါကျတော့အဲ့ဒီဘုရုမုဒ္ဒရာမြတ်စွာဘုရားဓာတ်တော်တွေကိုထာပနာတဲ့ဇီဒီမှာလည်းသူကအတွင်းထဲမှာယရနာတိုက်ကြီးတွေကိုလှုပ်လှူတာဒါနအရာမှာလည်းအဲ့ဒါလောက်ကိုအကြီးအကျယ်ကြီးပေါ့နော်မဟာဒါနလို့နာမည်တက်လောက်အောင်ဒီလိုဒါနကြီးတွေလည်းလှုပ်ခဲ့တယ်အလှူတွေကိုလည်းဥဥဖြားဖြား တပါတော့သူတွေမလုတ်သေးခင်ကိုမှသူ့ရဲ့ဘာပဲလုတ်လုတ်နော်လေယာလုတ်လည်းပဲဒီစောစောစီစီဥဥဖြာဖြာသူတို့ဘာတွေဥအောင်လှူခဲ့တယ်အဲ့ဒါလိုတွေအလှူတွေလောက်ရသေးတယ်ပြီးတော့ဒီဘွားကြတော့သူကပညာတတ်ပုံနာမျိုးမှာဖြစ်တယ်ဖြစ်ပြီးတဲ့ချိန်ကျရင်ငငယ်ရွယ်ရွယ်လေးပဲသူလည်းပညာတတ်ပဲလောကီလူအစည်းအစဉ်ခံစားမှုဆိုခံစားနေတယ်ဒါပေမဲ့အဲ့ဒါလိုမခံစားဘဲနဲ့ဖះတော့ထွက်တော့သူကလည်းလိုက်ထွက်တယ်အကင်လောလောလေးမထင်နဲ့နော်မပြည့်စုံတဲ့အခြေအနေမျိုးမှာ ဘုံကြီးဝက်တာဒါသိဆမ်းမှာမဟုတ်ဘူး။အိုကကြမှာဘာမှသုံးမရတော့ဘူးဆိုကကြမှာနော်။ဘုံကြီးဝက်တာလည်းသိအထင်ကြီးချင်မှကြီးမယ်။ဟုတ်တယ်လေအိမ်မှာနေလဲလူဘိုပဲမထူးဘူးရှင်တို့သွားအကြောင်းကိုဆိုပြီးတော့ဒကာကြီးတွေရောက်လာတယ်။နော်။အဲ့တော့စဉ်းစားကြည့် तू ကငယ်ငယ်ကလေးလောကီစည်းစိမ်ခံစားမယ်ဆိုရင်အပြည့်ပညာလည်းတတ်သေးတယ်ပစ္စည်းလည်းချမ်းသာသေးတယ်။ ဒီလိုငယ်ရွယ်မှုကိုလည်းစွန့်လွတ်တယ်ပစ္စည်းဥစ္စာပြည့်စုံမှုအတန်းဝန်းကြီးမှုကိုလည်းပဲစွန့်လွတ်တယ်ပြီးတော့လူတွေအဲစင်စင်ရဲရဲနဲ့အဝတ်တွေကိုလည်းပဲတခါသာသနာအဝတ်တွေကြမ်းကြမ်းတမ်းတမ်းဝယ်ရသေးတယ်အခုနအဲ့ဒါပြောတာနော်ကရုံတုံနာတွေမတုံနာတွေဒါတွေကကိုကလူလောကနဲ့ဟိုဘက်နဲ့ဒီဘက်မတူဘူးအဲ့ဒီလိုအကျင့်တွေကို तू ကဒီဘက်မှာနေရမယ်တာယာမှုကိုစွန့်ပြီးတော့ဘုရားနောက်ကိုလိုက်သွားရတာဘုရားဖြစ်လို့ရှင်သူအဦးဆုံးတရားနာမယ်ဆိုပြီးတော့ ဒါတော့ဘုရားကိုဝေအောင်စတယ်ပြုတာလားမဟုတ်ဘူးသူတို့လည်းကျင့်တဲ့လောက်ကျင့်တာပဲကျင့်နေကြတယ်ဒါကြောင့်မလို့အဲ့ဒီလိုတွေကြောင့်မလို့သူတို့ရဲ့ကျင့်ကြံမှုတွေကလည်းဟိုးကဥရဝေလတော်တော်ကဒီလိုကျင့်ခဲ့တယ်အဲ့ဒီအကျင့်တွေကလည်းပါခဲ့တယ်သူတို့ကိုယ်နဲ့ကလည်းညံထက်တယ်အဲ့ဒီထက်တဲ့ဟာတွေအားလုံးဟာသူ့မှာ ready ဖြစ်နေပြီ ready to realize ready to understand the phone of truth သစ္စာလေးပါးသိဖို့သူတို့ညံကအစင်းစင်းဖြစ်နေပြီဘာဖြစ်လို့လဲ တမာတိတွေလည်းရှိနေပြီလေကဲအလကားထိုင်ဆောင်တာမဟုတ်ဘူးကျင့်ရင်းနဲ့ဆောင်တာဒါကြောင့်ဒါတွေကိုထည့်ပြောမှာပေါ့ဖះဟောလိုက်တဲ့အချိန်ဆိုတာကအဖြစ်ထွက်ထုတ်ပေးလိုက်တဲ့အချိန်လေးပဲအဖြစ်ညှိပေးလိုက်တာလေးပဲဒါဒါတော့သူတို့မှာလိုအပ်တဲ့သီလတွေဖြည့်ခဲ့ပြီးပြီဖြည့်ထားပြီးပြီပါရမီရဖြည့်ခဲ့ပြီးပြီလက်ရှိဘဝလည်းဖြည့်စုံဖြည့်တုံးနော်တမာတိလုပ်ငန်းလည်းဖះနဲ့ထွက်ပြီးတော့တောင်း6နှစ်တိတိကျင့်ခဲ့ပြီးပြီတမာတိကလည်းမတက်ဘူးလား ဒါလောက်မြင့်တက်ပြီးရင့်ကျင်နေတဲ့သီလနဲ့သမာဓိဟာပညာစခန်းကိုရောက်တဲ့ကအလွယ်ကလေးဖြစ်သွားပြီအလွယ်ကလေးအမတန်ထက်တဲ့အမတန်ရှတဲ့ဓာသွားလေးနဲ့ထိလို့ရှိရင်နော်တုံးတဲ့ဓာကြီးလို့ခုတ်ဆရာမလို့ဓာသွားလေးနဲ့ထိလိုက်တာနဲ့အသားကိုတခါတည်းရှက်မသွားဘူးလားအဲ့ဒီလိုမျိုးအဲ့ဒီလိုမျိုးအဲအားယူဆရာမလို့ဘူးဘာဖြစ်လို့လဲအမတန်ထက်မြက်တဲ့သမာဓိက very short point လို့လို့ဖြစ်နေပြီအမတန်ထက်တဲ့အဖျားလေးကို ခြုံတယ်လို့မျိုးဖြစ်နေပြီဒါကြောင့်မြတ်စွာဘုရားဟောတဲ့အချိန်ကမှာသူတို့ရဲ့ဉာဏ်တွေဟာမြတ်စွာဘုရားဟောသမျှတွေကိုတလုံးမှဘေးကိုအဖိတ်အဆင်မရှိအောင်နှလုံးသွင်းနိုင်တယ်အာယုံပြုတ်နိုင်တယ်မြတ်စွာဘုရားသစ္စာလေးပါးကိုဟောလိုက်တာနဲ့ဒီပြည့်နဲ့ဟာဒီခန္ဓာကြီးကငါတို့ကအမြဲမြဲတဲ့ဟာကြီးကောင်းနေလို့ထင်တာအနတ္တသဘောအနိစ္စသဘောဒုက္ခသဘောတဲ့ချစ်ချင်းထင်ဟပ်သွားပြီကဲထင်ဟပ်နေအောင်လဲစိတ်ကပို့နိုင်တဲ့တမာတိကလည်းမကောင်းဘူးလားအဲ့ဒါမျိုးတွေတောင်ထည့်မပြောဘူးကဲ ဒါတော့သူတို့မှအဲ့ဒီလိုမျိုး ready ဖြစ်နေတဲ့ပုံကိုတယောက်ကိုကိုနဲ့ဘာမှမအပ်မရမနိုင်ကောင်းတာကြီးကိုရှင်ကိုနေညာတရားအားမထုတ်ဘဲနဲ့တရားလေးနားလိုက်တာနဲ့ရတာပါကွာတဲ့ဒါတော့သောတာပန်ဖြစ်ခြင်းလွယ်လွယ်လေးတရားနာသောတာပန်ဖြစ်လေတော့တည်းကဲပါရမီတွေကြတော့ထဲမပြောဘူးအဲကြောင့်ခင်ဗျားတို့နော်မအပ်မရတွေတော့တကယ်ပါရမီရှင်ကြီးတွေရတဲ့ဟာကိုလွယ်လိုက်တာလို့သွားမတင်ကြပါနဲ့သူလုတ်ခဲ့ရတဲ့လမ်းကြောင်းကြီးကိုပြန်ဖော်ကြည့်ပါနော်အဲ့ဒါတွေက နော်ကာဘာဖြစ်ထားတဲ့အပိုင်းတွေကိုပြန်နှုတ်ကြည့်တော့ဩသူတို့ကဒီလောက်ရှည်လဲရတာကြီးကိုဒီလောက်ကြီးမားတာကြီးကိုလှုပ်ထားတာဒါကြောင့်မလို့ဘုရားရှင်နဲ့ဘုရားတက်တော်တရားဘုရားတွေနဲ့လည်းပဲသူတို့ကဂျမ်းမှာတွေ့ခဲ့ကြပြီးပြီစုတွေလည်းတောင်းခဲ့ပြီးပြီဘုရားတွေကိုနဲ့ကလည်းဖြားတွေပေးပြီးပြီနော်ပါရမီတွေလည်းရင့်ကျင့်အောင်ဖြည့်ပြီးပြီလက်ရှိပစ္စုပန်ဘဝမှာလည်းတောထွက်ဘုရားနဲ့လိုက်ကျင့်ပြီးပြီနော်ကာမဂုဏ်စည်းစိမ်တွေကိုလည်းစွန့်နိုင်တဲ့နော်ဒီတတ္တိကနဲနဲနော်တတ္တိမဟုတ်ဘူးနဲနဲနော်တတ္တိမဟုတ်ဘူး ကို့မှာပစ္စည်းလေးတစ်ခုတောင်မှအမလေးမပြတ်နိုင်ရှာဘူးဟိုမှာကတခက်ဘဝစည်းစိမ်ကြီးကိုစွန့်ပစ်ခဲ့ရတာအဲ့ဒီလိုမျိုးဒီကာမဂုဏ်စည်းစိမ်ကာမနဲ့ပတ်သက်တဲ့တွေ့တာမှုတဏှာအနောင်ဖွဲ့တွေလည်းအစင်စင်အစင်စင်သူပါဖြတ်လာခဲ့ပြီးတခါတည်းအလွာလိုက်ခွာလာခဲ့တာမြတ်စွာဘုရားနဲ့တွေ့လို့ဓမ္မစစ်ကြာနာတဲ့အချိန်ဆိုတာက နောက်ဆုံးအချိန်လေးပဲရှိတော့တယ်ဒါကြောင့်မလို့မြတ်စွာဘုရားတရားနာတဲ့အချိန်ကမှသူတို့မှာတမာတိတွေကအာကောင်းပြီးတော့ ညံတွေကထက်နေတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်သူတို့မှာကအဖြေကလေးညှိပေးုံလေးပဲကြံတော့တယ်အဲ့ဒါလေးကိုဒါကြောင့်မလို့မြတ်စွာဘုရားဟောလို့နောက်ဆုံးလဲရောက်ရောနော်သောတာပန်ဖြစ်တယ်တဲ့ဒါတော့သူသောတာပန်ဖြစ်ပုံကိုအကျယ်ကြီးမပြဘူးသူ့ရဲ့မြတ်စွာဘုရားဟောတဲ့တရားကိုလည်းနားကထောင်ရက်မြတ်စွာဘုရားဟောပြတဲ့သစ္စာတွေကိုဒုက္ခအထူးသဖြင့်အရှုခံဖြစ်တဲ့ယုံ nant သင်္ခါရဒုက္ခသစ္စာကိုလည်းပဲခန္ဓာကိုစိတ်ကဉာဏ်ကပို့ရက်အဲ့ဒါလိုနဲ့နှလုံးသွင်းရက်နဲ့စိတ်ဆိုတာဟောဘက်ဒီပဲပြေးလို့ရတယ် တပြိုင်တည်းနေတာနှစ်ခါမဖြစ်တာနှစ်မျိုးမဖြစ်တာဒါတော့ဟိုဘက်ကိုလည်းနားထောင်ရဒီဘက်ကလည်းနှလုံးသွင်းအဲ့လိုလည်းသွားရင်းကနေတာတော့သူတို့ရဲ့ချစ်မြတ်တဲ့ဉာဏ်အမတန်ကြီးမားလာတဲ့အရှင်အဟုန်နဲ့သုံးသပ်လိုက်တယ်ဆိုရင်ဩနော်သမုဒ္ဒရာကြီးဆားငံတယ်ငန်တယ်ငန်တယ်ဆိုတာအကုန်လုံးတောက်เสียလို့လို့လားမလိုပါဘူး။ညာလက်ကလေးနဲ့တို့ကြည့်ငန်းနေဆိုတာမသိဘူးလား။ဒီယုံနဲ့နဲ့ဖြစ်ပြတယ်ဆိုတာဒုက္ခသစ္စာကိုဆင်ခြင်လိုက်တယ်ဆိုတာနဲ့တပြိုင်တည်းဖြစ်ပြကိုသိနိုင်ပြီဆိုရင် ဒုက္ခသစ္စာအပေါ်မှာတွေ့တာတဲ့တဏှာမရှိတော့ဒီတဏှာလည်းပြတ်ပြီးတဏှာသေးပြီးတဏှာသေးရင်နိရောဓသစ္စာဖြစ်ပြီးအဲ့ဒါလိုနည်းနဲ့ဟောဒီမြတ်စွာဘုရားဟောတဲ့တရားကိုသူကတရားဟောတဲ့အဆုံးမှာတဲ့ဝိရိဇံဘာလဲဆိုလို့ရှိရင်အဲသူ့ရဲ့အချင်းကျုပ်ကလေးသူ့ရဲ့ gist လေးကနော်ဟောဒီဒုက္ခသစ္စာကိုသစ္စာလေးပါးကိုအချင်းကျုပ်ကလေးသိလိုက်တာကဖြစ်ချင်းသဘောရှိသောတရားအလုံးစုံသည် သင်္ခါရတရားအလုံးစုံချုပ်ခြင်းသဘောရှိ၏တဲ့ဒါတရားအလုံးရဲ့အချုပ်ကလေးပဲဒါ just လေးပဲနော်ဖြစ်သည်မြတရားဒီပါလဲချုပ်ရတယ်ဖြစ်သည်မြတရားဒီပြစ်ပြစ်ရတယ်လို့ဆိုလိုတယ်ဒါတော့ဒီစကားလေးကလည်းလွဲသလိုလိုပဲနော်ကိုကကြားနေကြနားကယင်တဲ့ခါကျတော့နားဒါကဘာစားလို့လဲဦးဇင်းတို့ကနားကြီးကတော့တော်တော်ဝနေဝနေပြီမဖြစ်တာလေးတမယ်ပဲရှိတော့တယ် ခက်တာမဖြစ်တာခက်တယ်နော်သူတို့အဲ့ဒီအဖြေလေးကိုရှာနေတာဟာဘဝဘဝမဟုတ်ဘူးကဘာနော်ကဘာသိမ့်ချပြီးတော့ရှာခဲ့ကြရတာကဘာသိမ့်ချပြီးတော့ရှာခဲ့ကြရတာဖြစ်တဲ့တရားမှန်သမျှဒီပြစ်ပါလားဆိုတဲ့ဒီအဖြေလေးတစ်ခုကိုရောက်ဖို့အတွက်နော်အများကြီးတွေ့တယ်မဟုတ်လားအိုင်စတိုင်းရဲ့ဘာလဲသူ့ရဲ့ဟိုရဲလေး formula လေးတစ်ခုထွက်လာတယ်တိုးတိုးလေးသေးသေးလေးပဲဘာရှိလဲဘာမရှိဘူးဒါပေမဲ့ तू အဲ့ဒါတွေ့တဲ့စာရွက်တွေကြတော့ တောက်တောက်လဲကုန်လိုက်တာပြောမနေနဲ့နဲတာမဟုတ်ဘူးတွေ့လဲဟုတ်တော့မလားဒီအဖြေလေးတစ်ခုရပါဒီတိုင်းမယ်ဒီတိုင်းမယ်အဲ့ဒီတော့ဘာဖြစ်လို့လဲဆိုရင်ဖြစ်သမျှတရားမှန်သမျှချုပ်တယ်ဆိုတာကအအဖြစ်ရှိရင်အပြစ်ရှိတယ်အေးဒါပေမဲ့ခေါ်တော့ကတော့အဖြစ်ရှိပေမဲ့အပြစ်မရှိဘူးလို့သူတို့ယူဆထားတယ်လို့ဆိုလို့တယ်သဘောကနားလဲရမှာနော်ဒီမတိုင်ခင်တော့ကဖြစ်တာရှိပေမဲ့မပြစ်ဘူးတီးနေတဲ့ဒီဒီ ခန္ဓာကိုယ်ထဲမှာရှိနေတဲ့အတ္တကောင်ကလေးဟာနော်မမြင်ရတဲ့သဘာဝကလေးဟာဥစဉ်အနတ္တလက္ခဏာတုတ်ချံအကျယ်ပြောပါမယ်ဒါတွေကိုနော်ဒါလေးကမသေးဘူးတပွားနဲ့တပွားပြောင်းသွားပြီးတော့ဒီလိုပဲခန္ဓာတွေမှာတစ်ခုပြီးတစ်ခုဝဲအိုးသွားပြီးဆိုရင်ဒီအိုးတဲ့ခန္ဓာကိုယ်ကြီးကထွက်ဒီပြအသက်ကိုဝဲဒီလိုနည်းနဲ့သွားနေတဲ့ထင်တာသူတို့ကဒါကြောင့်ဒီအတ္တလို့ခေါ်တဲ့အကောင်လည်းသေရလားမသေးဘူးအဖြစ်ပြမရှိဘူးသူမှာဒါလိုက်တောက်လျှောက်ဒီတိုင်းပဲထာဝရရှင်သန်နေတာ ever living ပဲထာဝရရှင်နေတာကိုပြောတာဒါတော့ ဟောဒီခန္ဓာကိုယ်ကြီးသည်သူတို့ပြောတဲ့အတ္တမပါဘူးဆိုတဲ့အဖြေဒီမှာထွက်တယ်သူတို့ပြောတဲ့အတ္တနဲ့ရှိပါတယ်ဆိုတဲ့ခန္ဓာကိုယ်ကြီးသည်နောက်ဆုံးကြတော့ဒုက္ခသစ္စာခန္ဓာ၅ပါးကြီးပဲဒီခန္ဓာ၅ပါးကြီးထဲမှာမရှိတဲ့အတ္တကိုတို့ကထည့်ပြီးတော့အဖြေထုတ်နေကြတာဒါကြောင့်အဖြေမှားနေတာအခုသူတို့ထုတ်တဲ့အဖြေထဲမှာအတ္တမရှိတော့ဘူးဟောဒီခန္ဓာ၅ပါးပဲဟောဒီခန္ဓာ၅ပါးလည်းအဖြစ်အပျက်အကြောင်းအားလျော်စွာအကျိုးတရားပေါ်နေတာဒီအကြောင်းနဲ့အကျိုးဆက်ကွင်းဆက်ကြီးပဲရှိတယ် ဖြစ်ပြီးရင်ဖြစ်တဲ့နေရာမှာပဲပြစ်တယ်နောက်တဲ့နေရာပါသွားရဲ့လားမပါဘူးအဲ့လိုနီးနေသူကအကြောင်းအကျိုးအကြောင်းအကျိုးလို့ဆက်ပြီးဘဝတန်တရားဂွန်းစစ်ဖြစ်တယ်ဆိုတဲ့ဟာကိုဒီနေရာမှာတည်တည်ချာချာကြီးသဘောကျနော်ရန်ကိစီသမုဒိယဓမ္မသဗ္ဗန္တနိရောဓဓမ္မမာလာလို့ဖြစ်ထွက်သွားတာအဲ့ဒီခါမှာရှင်ဂုဏ္ဍညသောတာပန်ဖြစ်တယ်လို့ပြောတာနော်ဒါတော့ဟောဒီတရားခေါ်လိုက်တဲ့မြတ်စွာဘုရားပထမဆုံးဟောတဲ့တရားတွေမှာဂါထာမပါဘူးဒီလိုသကပြေးနေဟောသွားတာကိုပြောတယ်အဲ့ဒါတော့ ဦးဇင်းတို့ဝေယကရဏဆိုတဲ့ကောင်မြတ်စွာဘုရားဟောတဲ့ခါမှာတခါတလေဂါထာတွေကြီးပဲဟောတာရှိတယ်ဥပမာအဖြစ်ဓမ္မပဒမှာကြည့်လိုက်နော် တချို့ကြတော့ဂါထာနဲ့စုံနိယလို့ခေါ်တဲ့စကားပြေးနဲ့နှစ်ခုတွဲဟောတယ်အဲ့ဒါကြတော့ဦးဇင်းတို့တက္ကထာဝကတန်ရုပ်ဆိုတဲ့စကားလုံးဟိုထဲမှာကြည့်လိုက်တချို့ကြတော့လည်းပဲစုံနိယတက်တက်ပဲအခုဓမ္မစစ်ကြာဒါမျိုးကိုဦးဇင်းတို့စုံနိယဆိုတာကမြန်မာလိုစကားပြေးတက်တက်ကိုပြောတာဂါထာဆိုတာကကြပြာလိုမျိုးဖွဲ့သွားတယ်သူ့ရဲ့ဟော ဖွဲ့တဲ့စကလုံးတွေမှာရှက်လုံးတွေဖွဲ့တာရှိတယ်ကိုလုံးတွေဖွဲ့တာရှိတယ်သူ့ရဲ့ထားတဲ့စကလုံးတွေအတန်အနစ်အမြင့်တွေကတ်ရတယ်နော်အဲ့ဒီလိုမျိုးကိုဂါထာခေါ်တယ်ဒါကြောင့်ဂါထာဆိုတဲ့နော်ဖွဲ့တဲ့ဟာမျိုးမပါဘဲနဲ့စကပြေတက်တက်နဲ့ဟောတဲ့ဒီတရားတော်ရဲ့အဆုံးပါလို့ဆိုလိုတယ်ရှင်ကုဏ္ဏညာကြီးပါဖြစ်တယ်လဲဆိုရင်ဒီဖြစ်ခြင်းသဘောရှိတဲ့တရားလုံးစုံသည်ချုပ်ခြင်းသဘောရှိဟုကိလေသာမြူအညစ်အကြေးကင်းသောတရားမျက်စိသောတာပတ္တိမဉ္ဇဏ်သည် ဖြစ်ပေါ်လာ၏ဒါတော့ဒီနေရာမှာ ဦးဇင်းတို့ရှင်ကွန်းတင်ညသောတာပန်ဖြစ်တဲ့အချိန်ကလေးနည်းနည်းပြောစရာရှိလာတယ်။ဘာဖြစ်လို့လဲဆိုရင်ဦးဇင်းတို့အထာဂရာကြီးနှစ်ဆောင်ဖွင့်ဆိုချက်မှာတာရထတီဃာဆိုတဲ့တီဃာကနေဖွင့်ဆိုတာနဲ့ပရိသံပိတာမဲ့အထာဂထာမှာဖွင့်ဆိုတဲ့ဖွင့်ဆိုချက်တစ်ခုကမတူဘဲဖြစ်နေတယ်။နော်မတူဘဲဖြစ်နေတဲ့ခါကျတော့တာရထတီဃာဆိုတာဝိနည်းကျမ်းကြီးကိုဖွင့်ဆိုတဲ့တီဃာကျမ်းကြီးအဲ့ဒီတီဃာကျမ်းကြီးကလည်းဦးဇင်းတို့ကအဲ့ဒီဆရာကြီး နော်ဖွင့်ဆိုထားတဲ့ဖွင့်ဆိုချက်တွေကိုအနှစ်သာရအလေးနဲ့ထားပြီးတော့သာသနာမှာဦးဇင်းတို့မြန်မာနိုင်ငံထေရဝါဒနိုင်ငံမှာတော့ဒီတရတတီကဆရာဆရာကြီးဆိုတဲ့စကားလုံးတွေကိုအလေးနဲ့ထားပြီးတော့ယူဆကြရတယ်။ဒါတော့ဒီဟာကိုပဋိသင်္ပိတာမဲ့ထာဂရဖွင့်ဆိုပုံကလည်းပဲဦးဇင်းတို့အလေးနဲ့ထားပြီးတော့ယူဆကြတာဖြစ်တဲ့အတွက်ဒီကဆရာကြီးနဲ့ထာဂရဆရာကြီးနှစ်ဆူရဲ့နှစ်ပါးရဲ့ဖွင့်ဆိုချက်နှစ်ခုကမတူဘဲဖြစ်နေတော့ဦးဇင်းတို့အခုဓမ္မသင်္นานသားများလည်းဒါလေးတော့ဘုသူတပြည့်လေ့လာသင့်ပါတယ်။ ဒါတော့ဦးဇင်းတို့ဂရမအရပြောမယ်ဆိုရင်ဘယ်ညမာနေဆိုတဲ့စကားလုံးဟာဗမာလိုတဲ့တဲ့ပြောရင်ဟောနေစဉ်ဟောနေတုံးလို့အတိတ်ပဲရှိတယ်နော်ဘယ်ညမာနေဟောနေတုံးဟောနေစဉ်အဲ့ဒီလို မပြီးသေးဘူးတန်လန်းကြီးပဲဒါကိုဆိုလို့တယ်ဒါတော့အဲ့ဒါကတရတီကဟောနေတုံးပါလို့အတိတ်ပဲရှိတယ်နောက်ပရိသံပိတာမဲ့အထာဂရဆရာကြတော့ပွင့်ဖိတ်သူရဲ့ဖွင့်ဆိုချက်ကြတော့အာပစ္စုပန်အနည်းဖြစ်သော အတိတ်ကာလကို ဟောသောပုတ်ဖြစ်ကြောင်းပြဆိုပြီးဗဏိတေဟောအပ်ပြီးလတ်သောဟောပြီးကာဇ၌လို့ဒီလိုအနှစ်ပြန်တယ်တဲ့ပြောချင်တာကတရထတိကဆရာတော်ဆရာကြီးကဖွင့်ဆိုတာကတော့ဓမ္မစစ်ကြာကဟောလို့ကိုမပြီးသေးဘူးကိုနေညာကသောတာပန်ဖြစ်နေနေပြီလို့ဒါအတိတ်ပဲရှိတယ်ဒါကတရထတိကဆရာကြီးဖွင့်ဆိုချက်ဒီပဋိသင်္ပိတာမေအထကရာဆရာရဲ့ဖွင့်ဆိုချက်ကြတော့မဟုတ်ဘူးသူကပြောချင်တာကဒီအဆုံးလေးကြမှာ ဆုံးလဲဆုံးရောဖြစ်လဲဖြစ်ရောလို့ပြောချင်တာနော်ဒါတော့သူတို့ရဲ့ဖွင့်ဆိုခြင်းတစ်ခုက မတူပဲဖြစ်နေတဲ့အခါကျတော့အဲတာရထတိကဆရာအလိုရပြောမယ်ဆိုရင်ဓမ္မစစ်ကြာတရားဟောတာဟာမပြီးကိုမပြီးသေးဘူးရှင်ကုဏ္ဏညဘာဖြစ်နေပြီလဲသောတာပန်ဖြစ်နေပြီလို့အဓိပ္ပာယ်ရှိတယ်နော်ပဋိသမေဒါမေအထာဂရာဆရာတော်ရဲ့ဖွင့်ဆိုချက်ကတော့ဟောပြီးတဲ့အပြီးမှာသောတာပန်ဖြစ်တယ်လို့ဒီလိုဘုဒ္ဓတာလေးမှတ်ထားပါဦးဇင်းကပါဠိ ပညာရှင်များရဟန်းများအတွက်ဦးစင်းအောက်ကဒီမှာ quotation လက်တစ်ခုတော့ပေးထားပါတယ်เนาะဒါကတော့လူတွေအတွက်တော့မလိုလှပါဘူးဒါကြောင့်ထို့ကြောင့်အရှင်ကိုတညာတိဓမ္မစစ်ကြတရားဟောနေစဉ်မှာပင်ဟောတုံးမှာပင်ဒိုတိမဟုတ်ဟောပြီးဂါဇ၌သောတာပန်ဖြစ်သွားတယ်လို့ဒါဘုဒ္ဓတာမှတ်ထားပေါ့နော်ညာသွားဖြစ်တော့ဟောပြီးရင်ဖြစ်သွားတယ်လို့ဒါနားလည်ကြပြီးသားဖြစ်နေပါတယ်နော်ဒီခုနတရတတိကဆရာတော်ကြီးကတော့မဟုတ်ဘူးဟောလို့ကိုမပြီးသေးဘူးဖြစ်ပြီလို့ဆိုလို့တယ်ကဲကောင်းပြီ ဟောတုံဟောဆဲကြီးမှာတန်လန်းကြီးမှာသောတာပန်ဖြစ်တယ်ဆိုရင်ဘယ်ချိန်မျိုးကိုဖြစ်သောတာပန်ဖြစ်သွားတာဖြစ်နိုင်တယ်လဲဆိုတာကိုကြတော့မဆီဆရာတော်ကြီးကသုံးသပ်ပြတော့တော်တော်ကောင်းပါတယ်နော်တောင်းတောင်းဆရာတော်တွေကတော့တိတ်အဲ့ဒါမျိုးစစ်စစ်တာမတွေ့ဘူးမာစီဆရာတော်ကြီးရဲ့ညံလင်းတဲ့ပုံဟာဦးဇင်းတို့ပြောရမယ်ဆိုရင်တော့လူကဖိုင်ရင်တော့သိကျင်မှသိမှာဘုံကြီးချင်းဖိုင်ရင်သိကောင်းတယ်ဘာဖြစ်လို့လဲဆိုတော့ဦးဇင်းတို့ဖတ်သွားရင် တတိမထားပဲကြောကြော်သွားတဲ့ဟာတွေကိုဆရာတော်ကြီးကတောက်ကနေတောက်ကနေတခါတည်းထောက်တော့သွားတာကျင်မြအစာကောက်တယ်လို့အဲ့ဒီခါကျမှဟာဆရာတော်ကြီးဟာစာကြည့်တာကိုဦးစင်းတို့လိုရှန်တန်တန်ခပ်ပေါ်ပေါ်ပါပါလေးနဲ့အပေါ်တာ superficially reading မဟုတ်ဘူးတလုံးကိုတခါတည်းအထိပ်ဘက်ကိုစလုံးနောက်ကအထိပ်ပဲစလုံးဖက်အထိပ်ပဲအဲ့လိုနည်းနဲ့ဖောက်ဖောက်ပြီးတော့မြင်သွားတာတိတ်ပြီးတော့ကြည်ညိုဖို့ကောင်းတယ်ဒါတော့ဘယ်နေရာမှာဖြစ်နိုင်လဲဆိုတာကိုဆရာတော်ကြီးက သုံးသပ်ပြပါတယ်နော်ဒါတော့အဲ့ဒါလေးကိုတော့ကဲဦးဇင်းတို့တရားနာပရိသတ်များနံပါတ်1ကစပြီးတော့မှနံပါတ်1အဲ့ဒီနေရာလေးစဖတ်ကြည့်ပါဗျာဘုဒ္ဓတာဖြစ်အောင်နံပါတ်1ဆိုတာဘယ်ချိန်သောတာပန်ဖြစ်တယ်လဲဆိုတာနံပါတ်1ပါပါရိကိစ္စသောမဂ္ဂင်ရှိပါကိုပြုလုပ်ကြတော်မူ၏အရှင်ဘုရား မသောကိုစီစဉ်ပွား၍သောတာပန်ဖြစ်ခြင်းဖြစ်နိုင်သည်လူလုံးမဟုတ်ဤရသောပဏာပိတဝေဒုက္ခရိယသစ္စာသာမီဖြင့်သစ္စာရိယကိုသေယုတ်ဖို့ကြောင်းကြောင်းဆုံးမှလည်းသောတာပန်ဖြစ်နိုင်သည်လူလုံးမဟုတ်ဒုက္ခနှင့်ပိုင်းခြားရရပိယဖြစ်သည်သမုဒယယမေယျပိယဖြစ်သည်သာမီ ယံသုံးပါအချင်းရာ12ပါးဟောကြားတော်မူလောကသစ္စာဖြစ်သောဥပါဒနာကာမဘာဟုဝိပဿနာရှိ၍အရိယာမဲ့သို့ရောက်စေပြီးသောတာပန်ဖြစ်နိုင်၏ဤရေမြတ်တရားချက်ကိုရင်းနိုင်နိုင်ရှိ၏ဤတို့မဟာစီရာရာဝေဒနာစိတ်မှာဝိအေးဒါလည်းဦးဇင်းတို့ပြိတ္တများဒီလို အချိန်ယူပြီးတော့အေးဆေးဆေးပေါ့နော်လစ်လာတဲ့အချိန်လေးမှာပြည့်ပြည့်စုံစုံဖြစ်အောင်လို့ဇတော်ကြီးတွေရဲ့အာဦးဇင်းတို့အားထားလောက်တဲ့ဇတော်ကြီးတွေပေါ့နော်တောင်တန်ယုံဟိုတောင်မဟုတ်ပါဘူးဦးဇင်းတို့ဇတော်ကြီးကဒီပရိပရိယတိဘေယောပฏิပတ်တိဘေယောကိုထွန်းထွန်းပေါက်ပေါက်ထိုးထိုးဟောနှဲ့နှဲ့ချွတ်ချွတ်ကိုမှ ထောက်ပြနိုင်တယ်အမတန်မှယံပါဠိပညာရှင်လောကမှာအမတန်မှဒီလေးစားကြည်ညိုတဲ့ပုဆရာတော်ကြီးရဲ့ ယူဆခြင်းပေါ့ဒါစာပေထဲမှာဖွင့်ဆိုတာမပါတော့မပါတော့ဒါမိမိတို့ကဖြစ်နိုင်ခြေရှိတဲ့နေရာတွေကိုစဉ်းစားရတယ်ဒါတော့မြတ်စွာဘုရားရဲ့လမ်းစဉ်သည်မဇ္ဈိမပฏิပဒါမဇ္ဈိမပฏิပဒါဆိုတော့ဒီမဇ္ဈိမပฏิပဒါဖြစ်အောင်ကျင့်ရမယ်ဆိုတော့အကျင့်ကပျောက်နေတယ်လို့ဆိုလိုတယ်ကျင့်စဉ်ပျောက်နေတယ်ဘယ်တော့မှပျောက်လဲပျောက်သွားတာကြာကြာလာပါလားကတ္တဗဘုရားရှင်သာသနာကွယ်ပြီးပြီးသွားပြီလေ ဒီကြားထဲမှာဘာမှမရှိဘူးဒါကြောင့်မလို့မြတ်စွာဘုရားမပွင့်ခင်မှာဘာတွေပဲခေစားဆိုဒီပြင်ယူဝါဒတွေပဲခေစားတယ်နော်ခေစားဆုံးအဲ့ဒီချိန်မှာမြတ်စွာဘုရားပွင့်ခါနေမှာခေစားဆုံးကတော့အတ္တကိလမထာခြင်းဒါပြောက်နေတာပဲဆိုတော့ပြောက်နေတော့သူတို့ကပြောက်တာအမှန်လမ်းစဉ်အမှန်ကပြောက်ပေမဲ့အဲ့ဒီချိန်မှာခေစားတဲ့အတ္တကိလမထာကိုဖယားလောင်းကိုနှိုက်ကကိုကျင့်ကြတာကိုကြည့်ဆိုတော့သူတို့ကိုယ်နဲ့ကပြောက်နေတာဒါသူတို့လည်းအဲ့ဒီဘက်ကိုလိုက်နေကြတာလိုက်နေတော့အော်အခု ဒီမြတ်စွာဘုရားဟောတဲ့လမ်းစဉ်ကငါတို့အထင်ကြီးခဲ့တဲ့အတ္တကိလေမတာမဟုတ်ပဲဖြစ်နေတာကိုလို့ तू ကသူဒီမစ္စမပฏิပဒါလမ်းစဉ်ပျောက်တဲ့အတွက်ဒီဟာလေးတစ်ခုမှတန်တရားအေးတန်တရားလေးကြံခဲ့လို့သောတာပန်မဖြစ်ခဲ့ဘူးဆိုရင်ဒီမစ္စမပฏิပဒါနဲ့ပတ်သက်ပြီးတော့ဟောလိုက်တယ်မေကရှိပါရှိတယ်မို့လားအယမေဝအရိယောအထင်ကိကောမေကောဆိုပြီးတော့တရားထိတန်တမာဒိဋ္ဌိဒါမျိုးဟုတ်တယ်မို့လားမစ္စမပฏิပဒါဆိုတာတခြားမဟုတ်ဘူးမေကရှိပါပဲလို့ မြတ်စွာဘုရားဟောလိုက်တယ်ပထမဆုံးဟုတ်တယ်မဟုတ်လားပထမဆုံးကအစွန်းတရားနှစ်ပါးအယုတ်တရားနှစ်ပါးကိုရှောင်ရမယ်မေဇိမာပฏิပဒါလမ်းစဉ်ကိုကျင့်ရမယ်လို့ပြောတယ်ဒါတော့အဲ့ဒီမေဇိမာပฏิပဒါဆိုတာဘာလဲဆိုပြီးတော့တခါပြောတယ်ဒီမဂ္ဂင်၈ပါးပဲဆိုတော့ဒါတော့မဂ္ဂင်၈ပါးမေဇိမာပฏิပဒါရဲ့အချုပ်ဖြစ်တဲ့မဂ္ဂင်၈ပါးပြောပြောမေဇိမာပฏิပဒါပြောပြောအတူတူပဲမေဇိမာပฏิပဒါကိုအရာကောက်ရင်မဂ္ဂင်၈ပါးရတယ်မဂ္ဂင်၈ပါးကိုခေါ်တဲ့အခါကျတော့မေဇိမာပฏิပဒါလမ်းစဉ်ပြန်ခေါ်တယ်ဆိုတော့ ရှင်ကုဋေညာကြီးမှာဒီမစ္စမပฏิပဒါတို့ဒီမို့မိဂေ၈ပါးနဲ့ပတ်သက်လို့ तू တန်တရားကလေးရှိလို့ဒါလေးကြောင့်မလို့ तू တေနေတယ်နောက်ဆုံးတေနေတယ်ဆိုရင်အဲ့ဒီနေရာလေးမှာဆုံးသွားရင် तू တိသွားပြီပေါ့တိသွားရင်ဘာဖြစ်သွားပြီလဲဒီနေရာမှာလည်းဖြစ်နိုင်တယ်လို့ဆိုလိုတာဒါလည်းဒါလည်းမှန်တာပဲလေဒါမစ္စမပฏิပဒါရဲ့အနှစ်ချုပ်ကမိဂေ၈ပါးပဲမိဂေ၈ပါးကျင့်တယ်ဆိုရင်ဉာဏ်နဲ့သစ္စာမသိနိုင်ဘူးလားလို့သိပြီအဲ့ဒါကိုပြောတာဒါတော့အဲ့ဒီနေရာမှာလည်းတစ်ချက်ဖြစ်နိုင်ခြင်းရှိတယ်နောက်နံပါတ်2ကတော့အဲ့ဒီ အဲဘာလဲဆိုသစ္စာလေးပါ ဟောပြီဣရာခောပါဏပုဂ္ဂဒုက္ခရိယသစ္စာဇာတိပိဒုက္ခသဒ္ဓပိဒုက္ခစသည်ဖြင့်သစ္စာလေးပါဟောရမလားဒါတော့ तू ဟာသစ္စာလေးပါအပေါ်မှာ तू ဟာတန်တရားရှိတယ်သူ့ရဲ့ဟောဖုံးကွယ်နေတဲ့ဝိသိကိစ္စဒီတန်တရားဒီသစ္စာလေးပါနဲ့ပတ်သက်လို့ဖုံးကွယ်မှုဖြစ်နေတဲ့ဆိုရင်သစ္စာလေးပါဟောပြီးတဲ့အချိန်ခါမှာရှင်ကုဋေညာကြီးသောတာပန်ဖြစ်သွားနိုင်တယ်ဒါကဒုတိယနေရာတတိယနေရာကတော့အဲ့ဒီဟာတွေသစ္စာလေးပါဟောပြီးတဲ့အချိန်ခါမှာအပြန်၃ပါး အချင်းရာ12ပါးနဲ့နော်သစ္စာ၄ပါးလုံးကိုစစ်စစ်တယ်မဟုတ်လားစစ်စစ်တဲ့အခါကျတော့သစ္စာ၄ပါးကိုပြောရမယ်ဆိုရင်တပါးချင်းတလွှာချင်းတလွှာချင်းခွာပြီးတော့သစ္စာဉာဏ်ကိစ္စဉာဏ်ကတဉာဏ်ဆိုပြီးတော့သုံးလေးလီ12ပြန်နဲ့ကိုတခါတည်းထောင်းလုံးမောင်းကြည့်အောင်ကိုဆင်ကျင်တာဆင်ကျင်လိုက်တော့ဒါတော့ပြီးပြီလေနောက်ထပ်ဆင်ကျင်စရာရှိသေးလားမရှိဘူးဒုက္ခသစ္စာကိုပိုင်းပိုင်းခြားခြားသိရမယ်ဒါတော့ဒုက္ခသစ္စာပိုင်းပိုင်းခြားသိရမယ်ဆိုတာယုံနာခန္ဓာအရှုခံယုံနာခန္ဓာပြောတာမဟုတ်လား အယုခံယုံနာခန္ဓာပါလေဒုက္ခသစ္စာဒီဒုက္ခသစ္စာကိုပဲဒါကြီးကဘဝကြီးပဲဒီဘဝဘသူတိဆောက်တဏှာတိဆောက်တဏှာကြတော့ဘာလို့ရမှာလဲပယ်ရမယ်ဒီတဏှာရာသေးပြီဆိုရင်နောက်ထပ်ဘာဘာသစ္စာဖြစ်သွားပြီလဲတဏှာသေးရင်နိရောဓသစ္စာဘောနောက်ကကန့်နေတာဒါရသစ္စာလေးပါးကိုအဲ့ဒီလိုမျိုးခွန်းဆက်အနေနဲ့ဒီအပြန်၃ပါးအချင်းညာ၁၂ပါးကိုဟောပြီးတဲ့အချိန်ခါမှာလည်းပဲဟောဒီဥပါဒณะခန္ဓာ၅ပါးပေါ်မှာဥပဒနာရှုအရိယာမေကိုရောက်သောတာပန်လည်းဖြစ်နိုင်ပါတယ်တဲ့ဒါတော့ဒီ၃ချက်ထဲမှာ ဆရာတော်ကြီးရဲ့အားအကောင်းဆုံးနေရာကတော့အခုအပြန်၃ပါအချင်းရ12ပါပြီးတဲ့အချိန်မှာ ဖြစ်တာဖြစ်နိုင်တယ်လို့ဆရာတော်ကြီးရဲ့ယူဆချက်ကို ပြောထားပါတယ်ဒါတော့မိမိတို့ကတော့ဒါလေးကိုတရထတီကဆရာကနော်ပြောထားတဲ့အတွက်ကြောင့်မလို့ဒီအောင်စစ်စစ်ပြတာတရထတီကဆရာတော်ကဓမ္မစစ်ကြာဟောလို့ကိုမပြီးသေးဘူးတဲ့ဘိညာမန်နေဟောဟောနေစဉ်ဟောတုံတန်လန်းကြီးကိုတင်ညာကသောတာပန်ဖြစ်ပြီဆိုတော့အဲ့ဖြစ်မဲ့ဆိုရင်ဘယ်နေရာလဲဆိုဒီ၃ချက်ရှိတယ်လို့မှတ်တာနော် မေဇီမာပฏิပဒါနဲ့ပတ်သက်လို့မဂ္ဂရှိပါဟောပြီးတဲ့အချိန်ကမှဖြစ်နိုင်တယ်သစ္စာလေးပါးတရားဟောပြီးတဲ့အချိန်ကမှဖြစ်နိုင်တယ်ဟောဒီသစ္စာလေးပါးကိုအပြန်သုံးပါအချင်းဟာ12ပါးနဲ့စစ်စစ်ပြီးတော့ဆင်ခြင်ပြီးတဲ့အခါမှာလည်းသောတာပန်ဖြစ်သွားတာဖြစ်နိုင်တယ်လို့အဲ့ဒီထက်မှာနောက်ဆုံးကတော့အာအကောင်းဆုံးပါလို့ဒါမှတ်ထားပါတော့ကောင်းပြီနောက်တစ်ခုဝိရဇံဝိတမလံဆိုတာပါဠိလေးနှလုံးမှာလည်းပဲဖွင့်ဆိုချက်ကလေးတွေမတူတာရှိပါတယ်ဒါတော့ သောတာပတ္တိမညံကိုသူကဝိရဇံမြူကင်းဤဝိတမလံအညစ်အကြေးကင်းဤဒါတော့ရဇဆိုတာကမြူမလဆိုတာအညစ်အကြေးနော်ဒါတော့ရှေ့ကရဇဆိုတဲ့မြူကိုဝီလေးထည့်လိုက်တော့ဝိရဇံမြူကင်းတယ်နော်မလဆိုတာအညစ်ကြေးဝိတဆိုတာကင်းတာဝိတမလံအညစ်ကြေးကင်းတယ်ဒီလိုမြန်မာလိုပြန်ရတယ်ဒါတော့ဘာကင်းတာကိုမြူကင်းတာပြောတယ်လဲဘာကင်းတာမျိုးကြတော့အညစ်ကြေးကင်းတယ်လို့ပြောတယ်လဲဆိုတော့အဲ့ဒီနေရာမှာလည်းပဲအထာဂရာတွေရဲ့ဖွင့်ဆိုချက်နော် မတူပြန်ဘူးတာရထတီကာမှာကြတော့သူရဲ့ဖွင့်ဆိုချက်ကအပယ်လားကြောင်းအဲ့ဒါလေးဖတ်ကြည့်ပါဦးနော်အပယ်လားကြောင်းဖြစ်ကဲနောက်တစ်ခုပဋိသင်္ပိတာမဲအထာကထာ၌ရှေ့ဆက်လိုက်ပါဦးပဋိသင်္ပိတာမဲအထာကထာ၌ကမြူဆိုတာလဲ ဒါဆိုတော့အဲအတူတူပဲလို့ပြောတာเนาะပြောချင်တာကသရထတိကဆရာကမတူဘူးကွဲတယ်လို့ပြောတယ်ဘလို့ကွဲတယ်လဲသူကအပယ်လားချောင်းဖြစ်တဲ့ဓာကစသည်ကင်းခြင်းကိုမြူကင်းသည်ဒီနေရာမှာစာလုံးတည်တည်ချာချာဖတ်နော်ဘာတဲ့လဲထပ်ဖတ်စမ်းပါ အဲ့ဒီနေရာအပယ်လားချောင်းဖြစ်တဲ့ຢာကစသည်ကဲနေဆိုတာတောတာပန်ဖြစ်သွားတဲ့အခါကျတော့တဏှာတော့ပယ်ရလားမပယ်သေးဘူးဒါပေမဲ့ဘာဟုတ်ပယ်တယ်လဲဟောဗျာအပယ်လားချောင်းလေသူ့မှာຢာကမရှိဘူးလားဆိုတော့တောတာပန်ရှိပါတယ်တဲ့ဒါပေမဲ့အဲ့ဒီတောတာပန်မှာရှိတဲ့ຢာကဒီသူကအပယ်ကိုပို့နိုင်တဲ့ຢာကကျတော့အဲ့ဒီအစွမ်းတွေကိုပယ်တတ်ပြလိုက်ပြီးပြောတာနော်ဒါတော့သောတာပန်မှာ တိတာကဒိဋ္ဌိနဲ့ဝိသိကိစ္စကင်းတယ်လို့တော့လူတိုင်းမသိဘူးလားသိတယ်ဒါပေမဲ့သောတာပန်ကဘာလဲပယ်ခဲ့တယ်လို့ဆိုရင်ຢာကလည်းပယ်တယ်ပြောတာအဲ့ဒီຢာကကအပယ်လေးပုံကိုငရဲတလေးဆန်ပိတ္တာသူတွေကအပယ်လေးပုံကိုပို့မဲ့နော်တဏှာကပို့တာကြီးပဲဘဝကဆိုတော့ဒီအပယ်လေးပုံကိုပို့မဲ့တဏှာတတ်လိုက်ပြီလို့ပြောတာမောဂုတ်ဆရာတော်ဘုရားကြီးရဲ့လေသံနဲ့ပြောမယ်ဆိုရင်အပယ်ခန္ဓာသေးပြီလို့ပြောတာအဘယ်ခန္ဓာမဖြစ်တော့ဘူးမရှိတော့ဘူးအဘယ်ခန္ဓာကုန်ပြီ အမှန်တော့မဟုတ်ဆရာတော်ဘုရားရဲ့စကားမဟုတ်ပါဘူးခေါ်တုတ်တန်တက်ရကြီးတန်ဟိုထဲမှာရှိပါတယ်တန်ရုံထဲမှာနော်တက်ရကြီးကိုရှိပါတယ်ဒါတော့ तू ကအပယ်ကိုပို့လိုက်တဲ့မျိုးစီတဏှာကုံတဲ့အတွက်ကြောင့်နောက်ထပ်အပယ်မှာခန္ဓာဖြစ်ပါဦးမလားမဖြစ်မဖြစ်ရင်အပယ်မှာဖြစ်တဲ့ခန္ဓာကုံတယ်လို့သုံးတယ်နော်ကုံတယ်လို့သုံးတယ်အဲ့ဒီတော့ကောင်းပြီဝိဒိဇန်နဲ့ဝိတမလမှာဝိဒိဇန်ဆိုတာက အခုပြောခဲ့တဲ့အပယ်ကိုပို့မဲ့တဏှာလောဘကင်းတာကိုပြောတာအဲ့ဒါဝိဒိဇန်တဲ့ နော်တဏှာဒီပြင်ကိုပို့မဲ့တဏှာတော့ရှိသေးတယ်နော်အဲ့ဒါတော့မှတ်ထားတဏှာမှာ30တဲ့ပုံမှာ၄ပုံကုန်သွားပြီဘယ်နှပုံလဲအေးဒါတော့သောတာပန်ဖြစ်တော့အပေဘုံကိုရောက်မဲ့တဏှာပြတ်ထွက်သွားပြီဒါကြောင့်အဲ့ဒီတဏှာပြတ်လို့လည်းပဲသောတာပန်အပေမလားတော့ဘူးသောတာပန်အပေမကြတော့ဘူးပြောတာဒါကတခုဝိရိဇံဝိတမလန်ကြတော့ခုနလူတိုင်းသိတယ်ပါလေဒိဋ္ဌိနဲ့ဝိသေကိစ္စကံကောင်းပြီတရထတိကဆရာတော်ကဘာပြောလဲဆိုရင် အပယ်ကိုရောက်စေတတ်တဲ့နော်ယာကစသည်မရှိတာကိုဝိရဇံနော်ဒိဋ္ဌိနဲ့ဝိသိကိစ္စကင်းတာကြတော့ဝေတမလန်လို့ဒီလိုနှစ်ခုခွဲပြောတယ်ဒါပေမဲ့ပဋိသင်္ပိတာမဲကိုဖွင့်ဆိုတဲ့အထာကရဆရာကြီးကြတော့ဟိုးမထူးပါဘူးကွာတဲ့မြူဆိုတာလဲယာကအစသည်ပြောတာပါပဲတဲ့အညစ်အကြေးဆိုတာလဲယာကအစသည်ပဲတဲ့စကလုံးပရိရဲ့အနေနဲ့သူကဆန်တော့နှံဖြစ်နေသုံးထားတာပါလို့ပြောတာ နောက်ဆရာတော်ဖွင့်တာကအတူတူပဲတရထတိကဆရာတော်ဖွင့်တာက မတူဘူးဒါလက်ဘုဒ္ဓတာပြင်မှတ်ပေါ့နော်ကောင်းပြီဒီနေရာမှာတကယ်လို့ကင်းတယ်ဆိုရင်ဘယ်လိုကင်းတာလဲဆိုတော့အောက်ကလေးကိုကုသိုလ်ဖြစ်အင်းဖတ်ကြည့်ပါဦးဘယ်လိုကင်းသနည်းဆိုတဲ့နေရာလေးမှာဓမ္မစစ်ခုခေါ်嗯。 အင်းဒါကလည်းပဲစရောကြီးကနေအထိပယ်ဖွင့်ပေးထားတာဦးဇင်းတို့တာမန်စာသင်သားတယောက်ပေါ့ဗျာရိုးရိုးပုဂ္ဂိုလ်ယဟန်တပအနေနဲ့ကတော့အေးပါဠိတော်ဆိုတဲ့မူရင်ဘုရားဟောမူရင် original text ကိုဖတ်တယ်သူ့ကိုဖွင့်ဆိုတဲ့ commentary ကိုဖတ်တယ်နောက်ထပ်ပြန်ဖွင့်တဲ့ sub commentary လို့ခေါ်တဲ့တီကာကိုပြန်ကြည့်တယ်ဒါတော့ဒီဘုရားဟောတာကို သိအောင်လို့အစင်းစင်းဖွင့်ဆိုချက်တွေကိုကြည်သွားတာအထာဂရတိကဆိုတာအထာဂရဆိုတာဒုတိယဖွင့်တာတတိယနောက်ထပ်ပြန်ပြီးတော့အထာဂရထဲမှာရှိတာကိုမရှင်းလို့မပြည့်စုံသလိုထပ်ပြီးတော့ဖွင့်ရင်တိကနော်အဲ့ဒါလိုအစင်းစင်းသွားတယ်ဒါတော့ဦးဇင်းတို့ရဲ့ကြည်ရိုးကြည်စဉ်ကတော့အထာဂရဖွင့်ဆိုချက်ကိုကြည်တယ်တိကတွေကဖွင့်ဆိုချက်ကိုကြည်တယ်အဲ့ဒီမပါရင်မသိတော့ဘူးမသိတော့ဘူးဒါတော့အဲ့ဒီလိုမျိုးမသိတဲ့ဦးဇင်းတို့တာမန်ဦးဇင်းတို့မသိတဲ့အကွက်ကိုဆရာတော်ကြီးကအဲ့လိုပြန်ပြန်ထောက်ပြတာအဲ့ဒါကိုပြောတာ ဟိုထဲမှာဖွင့်ဆိုခြင်းမရှိဘူးဒါဆိုတော့အဲ့ဒီမှာဆရာတော်ကြီးရဲ့ပြောခြင်းတဲ့ဟာလေးတွေကတော်တော်ကြီးကိုလင်းနေတယ်ဝိဇ္ဇနောတော်ယုံတန်ယုံစာပေကျွမ်းကျင်ယုံနဲ့ဒါမထောက်ပြနိုင်ဘူးအကျင့်တစ်ခုကိုပေါပေါရောက်ရောက်ကျင့်ကြံမထားဘူးဆိုရင်အကျင့်မှကင်းကွာနေတဲ့ပုဂ္ဂိုလ်အနေနဲ့ဆိုရင်တော့မလွယ်လှဘူးမလွယ်လှဘူးဘာဖြစ်လို့လဲတရားဟောတဲ့ဆရာတော်တွေစာတတ်ပေးတဲ့တည်းကြီးပဲဒါပေမဲ့အဲ့ဒီထိုးဆရာတော်များဒီဒီဦးဇင်းတို့ပြောသလိုအထာဂရတိကမှာမပါရင်မပြောတော့ဘူးဆိုရင်တော့ဒါ စားနဲ့မလုံလောက်ဘူးလို့ဆိုလိုတယ်အတိတ်ပဲကနော်အချင်းအချင်းဟာတော်တော်ကြီးကိုပေါက်ရောက်ထားမှဒီနေရာဟာဒီလိုရှိတယ်ဆိုတာကမိမိရဲ့လက်တွေ့နဲ့အတိတ်ပဲဖော်လို့ရလိမ့်မယ်ဒါကြောင့်ကောင်းပြီအငြင်းကြီးကင်းတယ်ဆိုတာဘယ်လိုပြောချင်တာလဲဆိုရင်ဇတော်ကြီးကဓမ္မစစ်ခုခေါ်သောသောတာပတ္တိမဉ္ဇဏ်၌မြူအငြင်းကြီး များမရှင်သည်ကိုကင်းတယ်လို့ဆိုပါဆိုတာပါလားဆိုပါသလားသို့မဟုတ်မဉဏ်ဖြင့်နိဗ္ဗာန်ကိုမမြင်နိုင်အောင် မနှောက်ရှက်နိုင်တာကိုဆိုလိုပါသလားဒါစဉ်းစားကြံတစ်ခုရှိပါတယ်တဲ့ပြောချင်တာကသောတာပတ္တိမဉဏ်မှာသောတာပတ္တိမဉဏ်မှာမြူအညစ်အကြေးလို့ခေါ်တဲ့ကိလေသာတွေမရှင်တာကိုပဲကင်းတယ်လို့ဆိုပါသလားဒုတိမဟုတ်သောတာပတ္တိမဉဏ်ကနိဗ္ဗာန်ကိုမြင်တာကိုမမြင်နိုင်အောင်လာပြီးတော့ဂျားတွေကမနှောက်ရှက်နိုင်အောင် မနှောက်ရှင်းနိုင်တာကိုပဲကဲ့နဲ့လို့ဆိုပါသလားဒီနှစ်ခုစဉ်းစားစရာရှိတယ်လို့ပြောတာနော်ဒါတော့ဦးဇင်းတို့သင်္นานသားတွေလည်းအဘိဓမ္မာသင်္นานသားပဲဘယ်ညံ့မလဲဒါလောက်တော့ဟာလားပြောရင်နားလေတာပေါ့အာမအခုမှကိုကကိုเจ้าသားကိုကိုသင်္นานသားကိုမြင့်ပေးကမှဘယ်နဲ့အောက်ပြန်လျှောသွားတာတော့ညံ့တယ်ဖေရဆိုတော့ဟမ်နည်းနည်းပါးပါးလေးအားရှိအောင်လဲရပါနည်းနည်းပါးပါးလေးတော့ဟာလားရလောက်ပါတယ်ဖေရလေးတော့ပြောပါဦး ဒီနေရာမှာမဲ့ညံဖြစ်တဲ့အခိုက်မှာဟောဒီအချိန်ဟောဒီဝီထီထဲမှာကိလေသာပါရင်လားရှင်နေရလားမရှင်နိုင်ဘူးဆိုကောင်းပြီဟောဒီဝီထီဒီ process တခုထဲမှာမဲ့ညံဝီထီထဲမှာကိလေသာဒီပြင်ဓာတ်တွေမပါဘူးလာပြီးတော့ဒီဝီထီထဲကိုမထည့်နိုင်ဘူးမဝင်နိုင်ဘူးထင်ရှားတယ်ပြီးပြီမဲ့ညံဖြစ်ခဲ့ကိလေသာမဖြစ်နိုင်ဘူးကိလေသာဖြစ်ခဲ့လဲ they never coexist သူတို့နှစ်ခုဒီအတူတူတီလို့မရဘူး process တစ်ခုတည်းမှာတပြိုင်တည်းတွဲလာလို့မရဘူးဒါကိုပြောချင်တာဒါတော့မဲ့ညာတိကိလေသာနဲ့သူတို့နှစ်ခုကလုံးဝကို diametrically opposite ပဲလုံးဝဖြောင်းဖြောင်းဆန့်ကျင်ပဲဒါကြောင့်မလို့မဲ့ညာကိလေသာနဲ့မရှင်တာတော့ထင်ရှားတယ်တဲ့ဒါပြီးတော့မှသင်္นานသားတွေဒီလောက်တော့ဟဲ့လားအပြော့ပေါ့ဒါတော့ဖြစ်နိုင်တာကနော် ဖြစ်နိုင်တာကဒီမှာဘာဖြစ်လဲဆိုလို့ရှိရင်မဲ့ညာကဘာကိုမြင်ရတော့မလဲနိဗ္ဗာန်ကိုမြင်မယ် ဒါတော့သူ့ရဲ့အာယုံကနိဗ္ဗာန်ဒီဘက်ကမဉ္ဇဏ်မဉ္ဇဏ်နဲ့နိဗ္ဗာန်နိဗ္ဗာန်နဲ့မဉ္ဇဏ်ဟောဒီ connection ကြီးထဲမှာပြောတာဟောနော်မဉ္ဇဏ်ကနိဗ္ဗာန်ကိုအာယုံပြုနော်မက်စိတ်ပေါ်လာမယ်လေဥပဒနာဉာဏ်ကတခါတော့ဖြစ်လာမဉ္ဇဏ်မဉ္ဇဏ်ကနိဗ္ဗာန်ကိုအာယုံပြုတယ်ပြုနေတဲ့အခါမှာအဲ့ဒီမြင်ရမယ်အာယုံကိုကြည့်ရမယ်အာယုံလွယ်လွယ်ပြောကိုယ့်ရဲ့ mental image ဒီ image ကိုမမြင်အောင်လာပြီးတော့မှနှောင့်ရှက်တာတားတာစီးတာအာဒီကောင်မရအောင်ငါတခုခုလေး ဟိုလူလူချင်းပြောမယ်ဆိုစိတ်ကလေးဝေသွားငါဟိုလှုပ်လိုက်ပါဦးမကွာဒီလှုပ်လိုက်ပါဦးမလို့ကွာလို့လာနှောက်ရှစ်လို့မရတာပြောတာမဉ္ဇဉ်စွန့်ရင်တတ္တိကသူ့ရဲ့နိဗ္ဗာန်ကိုမြင်နေတဲ့ဟာကြီးကိုမမြင်အောင်အခုနကဒီကာမိဆန္ဒစတဲ့နိဝရဏတွေကိလေသာတွေဘယ်ကိလေသာဘယ်နိဝရဏမှာလာပြီးຢားကဖြတ်လို့နော်မရဘူးနှောက်လို့ရှစ်လို့မရဘူးဒီနေ့ခေတ်လိုင်းနေနဲ့လွှတ်နေမဟုတ်လားလို့လေတို့လိုင်းနေဘာလိုင်းနေညာလိုင်းနေသူ့ရှိကိုမရောက်စေချင်သူများနှောက်ရှစ်တာရှိတယ်မဟုတ်လား အဲ့ဒီလိုမျိုးနှောက်ရှက်လို့မရဘူးလို့ပြောတာဒါတော့နားလည်အောင်ပြောတာအဲ့ဒီလိုမျိုးနှောက်ရှက်အောင် မနှောက်ရှက်နိုင်တဲ့အတွက်ကြောင့်မလို့တဲ့ဟောဒီအဲရာဂစားသောကိလေသာများကအရိယာမေကိုနိဗ္ဗာန်ကိုမမြင်နိုင်အောင်နော်နိဗ္ဗာန်ကိုအာရုံပြုလို့မရအောင်မနှောက်ရှက်နိုင်တာကိုပဲတဲ့ကိလေသာမြူအညစ်အကြေးကင်းတယ်လို့ယူဆပါလိမ့်မယ်လို့ဒါဆရာတော်ကြီးကယူဆခြင်းနော်ဒါလည်းအမတန်မှတ်သားဖို့ကောင်းတယ် နော်ဦးဇင်းတို့တာမန်ပုဂ္ဂိုလ်ဆိုရင်တော့စာဖတ်တာအဲ့လောက်ကြီးဦးဇင်းတို့ဒါဝန်ခံပါတယ်တောင်းတယုံစာရပုဂ္ဂိုလ်ကတတိမထားမိကြအောင်ဒါမျိုးကလည်းပဲဒီလိုဆရာတော်ကြီးကယူဆထားမှသာလင်လည်းပဲဦးဇင်းတို့ရဲရဲယူရဲတယ်ဘတို့မဆိုလို့ရှိရင်လည်းပဲဦးဇင်းတို့လည်းတန်တရားနေပဲဘယ်ဆရာတော်ကတော့ဘယ်လိုတော့ဆိုတာပဲဒီလောက်တော့မှတ်တယ်ဒါပေမဲ့ဦးဇင်းတို့သူများကိုဒီလိုအဲဒါကတော့တစ်ထက်ချလောက်ကိုပေါ့နော်ဖွင့်ဆိုချက်ကျန်းဆရာကြီးကဖွင့်ဆိုသလိုမျိုးကိုဦးဇင်းတို့အားထားပြီးတော့ဒါဟို မှတ်ယူတယ်ပေါ့လေအနှစ်သာရတာရာအဖြစ်မှတ်တယ်လို့ခေါ်တယ်ဒါတော့ကောင်းပြီဒါလည်းဘုသူတဖြစ်ထည့်ပေးတာဖြစ်ပါတယ်နောက်ကောင်းပြီနောက်ကတခုဆက်သွားမယ်ဝိပဿနာဉာဏ်ငါပဲမဲ့ဉာဏ်ဖြစ်လာဒါလေးဖတ်ကြည့်ပါဦးမြန်အဲ့ဒါလေးကအခုစဉ်ပြောခြင်းတဲ့အထဲမှာပါနော်ဝိပဿနာဉာဏ်ငါပဲမဲ့ဉာဏ်ဖြစ်လာသည်ဆိုတာမဲ့ဉာဏ်ဟူသည် ကောင်းပြီဥစဉ်အောက်မှာတော့ဝိသုရိမေထက်မှာလည်းရှိတယ်ဝိသုရိမေမဟာတီကာပေါ့နော်ဒုတိယအောက်မှာဘာပြောတယ်လဲဆိုရင်ပထမလောကိယညာနေနဲ့ယထာဗလံဘဟိနမေဝလောကုတ္တရညာဏဘာဇဟတိပြောချင်တာကနောက်ဆုံးဒီတောတပတ္တိမဉ္ဇဏ်မေကဝတိပေါ်တော့မယ်ဆိုရင်ပြောတာသူရဲ့ရှေ့မှာဝိပဿနာမဲ့နောက်ဆုံးဖြစ်ရတယ်ဝိပဿနာဝီထိနောက်ဆုံးဖြစ်တယ် ဆိုတော့အဲ့ဒီနောက်ဆုံးဖြစ်တဲ့ဝီထိဟာနောက်ဆုံးဖြစ်တဲ့ဒီဝီထိစိတ်ဟာအတော်ကြီးကိုသူကရင့်ကျက်ပြီးရင့်ကျက်တဲ့အတွက်ကြောင့်မလို့ဘာဖြစ်လဲဆိုရင်သူတို့ဒီကိလေသာကိုကအောက်မှာသူတို့အစွမ်းရှိတွေပယ်ခဲ့ပြီအစွမ်းရှိတွေပယ်ခဲ့ပြီဖြစ်တဲ့အတွက်ကြောင့်ဒီဝိပဿနာဉာဏ်အဆင့်မှာလည်းပဲကိလေသာဟာပယ်တဲ့လောက်ပယ်ခဲ့တယ်လို့ဆိုလို့တယ်ဒါပေမဲ့သူတို့လည်းသူတို့အစွမ်းနဲ့သူတို့ရှိတာကိုဗျနော်သူတို့နိုင်တဲ့လောက်ပယ်သွားပြီဒါတော့အရတ္တမက်ကိုရောက်အဲ sorry ဒီသောတာပတ္တိမက်ကဝိထိကြပြီဆိုကြပါစို့ သောတာပတ္တိမေကဝိရိကြပြီဆိုတဲ့ခါကျတော့ဒါတော့သူ့အလှည့်မှာအခုနကအောက်ကလောကီဝိပဿနာဉာဏ်ဝိပဿနာမဲ့နဲ့ပယ်လို့နောက်ဆုံးဘာဖြစ်တယ်လဲဆိုလို့ရှင်တေဟုတ်ဌာနာကမိဝိပဿနာဉာဏ်ဆိုတာပေါ်တယ်သင်္ခါရုပ္ပခဉာဏ်နောက်ပိုင်းနဲ့အနုလောမဉာဏ်ကိုဦးဇင်းတို့ရှေ့ကအဲ့ဒီအပိုင်းလေးကိုပြောတာဒီအပိုင်းလေးကရောက်ပြီဟဲ့ဆိုလို့ရှင်အဲ့ဒီရဲ့အထိဒါလောကီဝိပဿနာဉာဏ်ဆိုတော့အဲ့ဒီအထိအောင်မှာအထက်ထက်အထက်ထက်အထုတ်ခဲ့တာတွေဟာနောက်ဆုံးလောကီဘက်အဆင့်မှာတော့အမြင့်ဆုံးကိုရောက်သွားပြီ အဲ့ဒီနေရာမှာတော်တော်ပဲတယ်တဲ့တော်တော်ပါပါလော်လော်ပဲပြီလို့ဆိုကြပါစို့တော်တော်အပေါ်ဘက်မှာအကျန်းကြီးတွေကိုလွှာသက်သက်လောက်လွှာသွားတယ်သူ့ရဲ့မှီသက်လောက်မှီအောင်လွှာတယ်တော်တော်ကြီးနဲ့လို့သူ့ရဲ့အာညံဓာနဲ့ခုတ်လို့မမှီလောက်တဲ့အဆင့်ကြတော့မှကြံခဲ့တာအဲ့ဒီကြံတဲ့ဟာကိုဘသူကပဲလဲသောတာပတိမက်ကပဲတယ်ပြောတာဒါကြောင့်ဒီဝိသုရမေဒီကမှာဗာပြောလို့ဆိုပထမလောကိယဉာဏ်နဲ့ပထမတဲ့လောကီဝိပဿနာဉာဏ်နဲ့ယထာပလန်စွမ်းအားရှိသလောက် သူတို့တတ်နိုင်သလောက်လို့ဆိုလိုတယ်သူတို့ဝိပဿနာဉာဏ်ဓာတ်နဲ့မှီသလောက်ဗဟိနမေဝပယ်ပြီးဒီဖြစ်ရတာလဲပယ်ပြီးမှဒါလည်းယင်လောကုတ္တရဉာဏ်နဲ့ပဇေတိသောတာပတ္တိမေဉာဏ်ဆိုတဲ့လောကုတ္တရဉာဏ်ကဒုတိယဉာဏ်နာကိုသူပယ်တာတဲ့ထားတော့ကောင်းပြီဒီနေရာမှာဦးဇင်းတို့စာကောမှာဧကတ္တနီးဆိုတာရှိတယ်ဦးဇင်းတခါတော့ငါပြောခဲ့ပြီပြောလားဗာလဲအမေရိကန်တန်မကြီးအနေနဲ့ဦးဇင်းဥပမာပြပြောကြတယ်မဟုတ်လား သူ့ကိုတန်မခံကျင်တဲ့ခါကျတော့မြန်မာပြည်ကိုခဏခဏသွားခိုင်းတယ်ဟိုကလူတွေနဲ့အစိုးရအဖွဲ့ကလူတွေနဲ့ရင်းနှီးအောင်ပါတီအဖွဲ့ကလူတွေနဲ့ရင်းနှီးအောင်ဟိုအပြင်ဘက်ကပါတီပြင်ဘက်ကလူမှုအဖွဲ့အစည်းကလူတွေနဲ့ရင်းနှီးအောင်မိတ်ဆက်တယ်လေ့လာတယ်နောက်ဆုံးကျတော့သူဘာဖြစ်သွားလဲတန်မဖြစ်သွားတယ်သူပဲဖြစ်တာဟုတ်တယ်မဟုတ်လားအဲ့ဒါကိုပြောတာဒါတော့ तू ကဘာဖြစ်လို့ तू ကိုအဲ့ဒါကိုဥပမာပေးတယ်လဲဆိုရင်ဒါသိပြီးတော့စီလျော်တဲ့ဥပမာလို့ထင်တာပဲဒီတန်မတ်ကိုအယံမခံဘူးဟိုမှာ तू ဒီနိုင်ငံအကြောင်းကိုလေသူတို့ကအကုန်လေ့လာသွားတာ နော်ရှိသမျှအကြောင်းကိုဖတ်သွားတာမလေးဒီလူတွေကတော်တော်ဟိုတန်းဖြစ်တဲ့လူတွေနော်ဖတ်ပြီးတဲ့အခါမှာလောလောဆယ်အုပ်ချုပ်သူအဖွဲ့အစည်းပြီးတော့ဗာလဲနိုင်ငံရေးအဖွဲ့အစည်းပြီးတော့ဗာမှာလဲပြင်ဘက်ကအခြားဒီဟိုတန်းအဖွဲ့အစည်းတွေအားလုံးသိအောင်လေ့လာအကုန်လုံးလေ့လာတယ်ပြီးခါကျမှသူ့ကိုအားလုံးပြီးပြီဆိုတဲ့ခါကျမှမပါလို့လဲဒါမှခံလိုက်တာဆိုတော့အခုလက်ကြည့် ဥစ္စာဝိပဿနာရှုတယ်ဆိုတာဒီရုပ်ဒီနာတွေကိုပဲထောင်းလမောင်းကြည့်အောင်အဖန်မှန်အထက်ထနားလဲအောင်အခုလေ့လာကြတယ်အားထုတ်ကြတယ်နော်ရှုကြတယ်မှတ်ကြတယ်ဟာဒါတွေကိုယဉ်နီးပြီးတော့မှဟာဒီအရှုခံအရှုဉဏ်စသည်ဖြင့်ဟာဒါတွေကခါတယ်ဟလာအရှုဉဏ်ကဘယ်လိုအရှုခံခန္ဓာကိုဘယ်လိုရှုရမလဲဘယ်လိုတွေထားရမလဲဟာတတိကဘယ်လိုဟာပညာကဘယ်လိုဟာဝိရိယဘယ်လိုဒီလိုတွေဟုတ်မှာဟုတ်တယ်မလားအဲ့လိုရှုရင်းကနေပြီးတော့မှအဲ့ဒီခန္ဓာရဲ့အပြစ်ကိုလည်းမြင်အောင်ရှုရတယ် အဲ့ဒီကမှတစ်ဆင့်အဲ့ဒီအပြစ်ကိုမြင်မှနေဗေဒညာဖြစ်မယ်နေဗေဒညာဖြစ်မှဝိရာဂဆိုတဲ့မဲ့ညာပေါ်မှာဝိရာဂမဲ့ညာပေါ်မှာလည်းပဲနောက်ထပ်ဝိမု ക്തി လွတ်မြောက်မှုတောတာပတ္တိဖို့ရောက်မှာသူအဆင့်ကအဲ့လိုရှိတာဒါကြောင့်သူအောက်မှာအဖန်ဖန်အထက်ထက်ရှုခဲ့တဲ့ဝိပဿနာဉာဏ်သည်ရင့်ကျက်တဲ့အခါကျတော့အဲ့ဒီခါကပဲဟောဘက်ကိုခုံပြီးတော့ကူးသွားတယ်လူလကူးတာတော့မဟုတ်ဘူးပေါ့နော်သူရဲ့ပထမဝိပဿနာဒီဝိထိကြမယ်ပြီးအဲ့ဒီကနေဒီရဲ့စွန့်အင်တတ္တိဆိုတာရှိတယ်ဦးဇင်းတို့ ပဋ္ဌာန်းမှာအများအားသုံးတယ်ပါလေတတ္တိနော်တတ္တိဆိုတာသုံးတယ်အနန္တရတတ္တိဘာတတ္တိညာတတ္တိနဲ့သုံးတော့မလားဒါတော့အဲ့ဒီတတ္တိကြောင့်မလို့ဒီဘက်ကအာထုတ်ထားတဲ့လှုပ်ထားတဲ့ကျင့်ထားတဲ့တတ္တိသည်ဟောဘက်ကသောတာပတ္တိမဉ္ဇဉ်ကိုရောက်တဲ့အချိန်ခါမှာသူဒီရင့်ကျက်ပြီးရင့်ကျက်တဲ့အတွက်ကြောင့်မလို့ဟိုဘက်နဲ့ဒီဘက်ကိုခွဲပြောမယ်ဆိုရင်တော့လောကီဝိပဿနာဉာဏ်မဲ့ဉာဏ်ဒီလိုတော့ခွဲပြောလို့ရတယ်ဒါပေမဲ့ဒီလောကီဝိပဿနာဉာဏ်ဒီပြင်ရင့်ကျက်တဲ့အတွက်ဟိုဘက်ကျတော့ဘာဖြစ်သွားလဲမဲ့ဉာဏ်ဖြစ်တော့တခုတည်းလို့ဖြစ်မနေဘူးလား တခုတည်းဖြစ်နေတယ်တခုတည်းဖြစ်နေတဲ့အတွက်အဲ့ဒါစာကောမှာဧကတ္တနီးတယ်နော်သူပါပဲကွာလို့ပြောတာအခုနတန်မစောစောတုန်းကဘာလဲသူ့ရဲ့อืมအကျိုးတော်ဆောင်ခေါ်မှာပေါ့နော်ဟိုဘက်နေဒီဘက်နေသွားပြီးတော့လှုပ်တယ်လေပြီးတော့လဲသူပဲပြန်ခန့်လိုက်တာဒီလူပဲဒီလူပါပဲကွာဆိုတာပြောကြတာမဟုတ်လားဒီတိုင်းပဲလောကီဥပဒနာဉာဏ်ရင့်ကျက်တဲ့အခါကျတော့ဘာဖြစ်သွားလဲသောတာပတ္တိမဉဏ်ပြောင်းတယ်ဒါကြောင့်မလို့ဒီလောကီဥပဒနာဉာဏ်အမှန်အမှန်အရေးကြီးတာပေါ့ပေါ့မထင်နဲ့ နော်မဲ့ညာမဲ့ညာလို့ပြောပေမဲ့တကယ်တမ်းကျတော့လောကီဥပဒနာညာလှုပ်လို့ရင့်ကျက်မှဘာဖြစ်မှလဲမဲ့ညာဖြစ်မှမဲ့ညာကဒီတိုင်းကြီးပေါ်လာတာလားမပေါ်ဘူးဆိုတော့မင်းဘက်ကလှုပ်ခိုက်အောင်လို့ပြောတာရင့်ကျက်ပြီဆိုတာကြမှာသူဖြစ်မှာဒါကြောင့်လောကီဥပဒနာအားထုတ်ဖို့အရေးကြီးတာဒါကြောင့်အရေးကြီးတာမဲ့ညာဆိုတာလေးကနောက်ဆုံးဟောတရဘူးဆောင်းပစ်လိုက်တဲ့အဆင့်လေးရယ်ဘာမှမဟုတ်ဘူးနော်ဒီခဏခဏတစ်ခါလေးပဲဖြစ်တာ အဲ့ဒါကြောင့်မလို့ဝိပဿနာဉာဏ်ဒီပင်ဘာဖြစ်လာလဲဆိုရင်မဲ့ဉာဏ်ဖြစ်လာတယ်တဲ့ဒါကိုစာကောအဖြစ်ဧကတ္တနီသူပါပဲလို့ပြောတာကောင်းပြီဓမ္မစစ်ကုဆိုတာလေးဖတ်ကြည့်ပါဦးဒါကိုတရားမျက်စိ Mm-hmm. တော့ဒီနေရာမှာဓမ္မစက္ခုဆိုပြီးတော့သုံးတယ်နောက်မှာဥစဉ်ရှင်းထားတာလေးတော့ပါပါတယ်ဓမ္မစက္ခုရဲ့ခေါ်ပုံမျိုးမျိုးဒါတော့သောတာပတ္တိမဉ္ဇဉ်ကို နာမည်တစ်ခုပေးတာဓမ္မစက္ခုလို့လည်းခေါ်တယ်ဓမ္မတရားမျက်စိပေါ့နော်ဒါတော့အခုစင်းတို့အခုရှိတဲ့မျက်လုံးကအမေမွေးပေးလိုက်တဲ့မျက်လုံးအမေမွေးတော့ကပါတဲ့မျက်လုံးမန္တစက္ခုခေါ်တယ်ပါတယ်လေမန္မန္တဆိုတာအသားဆိုင်မျက်လုံးကြီးပြောတာဒါတော့အဲဒီအသားဆိုင်မျက်လုံးမှာကို တယောက်နဲ့တယောက်တူမမတူပဲဟုတ်တယ်မလားစက္ခုဆိုတဲ့သဘောကအတွင်းထဲမှာ तू ကဒီမှာပတာရပေါ့နော်ဘာခေါ်လဲသူတို့ရတိနာခေါ်လာဒီမှန်လေးမှန်ဘလူးလေးပေါ့ဒါလေးတိတိကလေးရှိတယ်ဒါကတော့ပါဠိလိုဦးဇင်းတို့ဗိဓမာကတော့ပတာရလည်းကြည်တတ်တယ်ခေါ်တာကမှဘလို့ခေါ်လို့အကြည်တတ်ဒါဆိုမကြည်ဘူးဆိုရင်မမြင်ဘူးဒါကိုပြောတာရှင်းရှင်းလေးရဲ့အကြည်တတ်တယ်ဦးဇင်းတို့မှန်ကိုကြည့်လိုက်လူကြည့်တဲ့မှန်ကိုကြည့်လိုက်နော် မှန်ကမွဲနေတယ်ဆိုရင်ဒီမရှင်းဘူးပေါ့နော်မှန်မှာမွဲနေတယ်ဟိုရင်းနေဖြစ်နေပြီဆိုလို့ရှိရင်မှန်ကြည့်တဲ့လူကကိုယ့်ရုပ်သေးချာမြင်ရလားမမြင်ရဘူးဒါတော့မမြင်ရတဲ့ခါကျရင်ဘာလို့လဲဆိုမှန်ပေါ်ကဟာကြီးတွေကိုခွာလိုက်ခွာလိုက်တဲ့ခါကျရင်မှန်သားကြည့်မသွားဘူးလားကြည်ရင်အထက်ကအယုတ်ကို ကြီးကြီးလင်းလင်းမြင်ရတယ်ဒါတော့အမေပေးလိုက်တဲ့မျိုးလုံးမှာတောင်တယောက်နဲ့တယောက်မတူတွေ့တယ်မဟုတ်လားလေမျက်မှန်တက်တယ်လူနဲ့မှတက်တယ်လူနဲ့ဟုတ်လားတယောက်နဲ့တယောက်မတူဘူးလေ ဟိုမြင်းနဲ့စွမ်းအားချင်းမတူဘူးဒါကရိုးရိုးမျက်လုံးရှိသေးတယ်အဲ့ဒီလိုပဲဒါဦးဇင်းတို့ကဒီအမေပေးလိုက်တဲ့မျက်လုံးရဲ့မြင်နေတဲ့စွမ်းအားကပဲရှိသလောက်ပဲမြင်လို့ရတယ်ဒါတော့ကိုကမြင်ကျင်တဲ့အခါကျတော့ဘာလို့ရလဲဆိုရင်ရိုးရိုးမျက်လုံးမျက်လုံးမရတော့မျက်မှန်တွေတက်မျက်မှန်တက်တော့ရိုးတက်လို့မရတော့ခါပါဝါတွေတိုးတိုးတိုးတိုးပြီးတော့တက်တယ်မဟုတ်လားအဲ့လိုလောက်ရတာဒါဗကတိမျက်စိကိုဦးဇင်းတို့ကပါဝါအကူထည့်ပေးရတာဒါတော့အဲ့ဒါလောက်ပဲမြင်တယ်ကောင်းပြီ အဲ့ဒီကနေပြီးတော့တိုးကျင့်လိုက်တဲ့ခါကျတော့ဇံဘိညာဉ်နဲ့ရောက်တဲ့ခါကျတော့ဒေဝစက်ခုတဲ့ခိုင်မျက်မှန်မလို့တော့ဒေဝစက်ခုရပြီဆိုရင်မျက်မှန်မလို့တော့ဒါတော့ဒေဝစက်ခုအဘိညာဉ်ရပြီဆိုတဲ့ခါကျတော့အဝေးကြီးကအရာဝတ္ထုကိုလည်းမြင်နိုင်တယ်ထိုးပေါက်ပြီးတော့လည်းမြင်နိုင်တယ်နော်ပြီးတော့မှအဲထားပါတော့အဲ့ဒီကနေပြီးတော့မှဓာတ်တဲ့မြင်နေရဆိုလို့ရှိရင်တတ္တဝါတွေတဘွားမှာတဘွားနော်ဘယ်လိုလိုပြောင်းသွားတယ်လဲဒါလည်းမြင်နိုင်တယ်ဒီဘွားတွေနောက်ဘွားဘယ်ရောက်မလဲအနာဂတန်တသဘောမျိုးနဲ့လည်းမြင်နိုင်တယ်သူတို့ဘွားတွေကြတော့သူတို့ရဲ့မျက်လုံးကြတော့ အခုသောတာပတ္တိမေညာကြတော့အဲ့ဒါလိုမဟုတ်ဘူးဒီဓမ္မစစ်ခုကြတော့ဓမ္မဆိုတဲ့ဟာကဦးဇင်းတို့ဒီရုပ်ဒီနာမ်တွေကိုဘယ်တော့မှမမြင်ငယ်ပဲနဲ့ဒီကိလေသာတွေဖုံးထားတဲ့ဟာကို မြင်သွားတဲ့ခါကျတော့ဒါဒီပြောက်နေတဲ့ဖြစ်ဖြစ်ဒီရုပ်ဒီနာမ်ကို तू ကမြင်သွားလို့ဓမ္မစစ်ခုလို့ခေါ်တာဘာဖြစ်လို့ပြောက်လဲဆိုရင် ဦးဇင်းတို့ကဒီအခုဒီလက်ရှိဒီဘဝဒီခန္ဓာဒီရုပ်ကိုပဲစိတ်ခုကိုလည်းပဲငါလို့မစွဲဘူးလားစွဲတယ်လေစက်ကအတ္တတသမနုပတ္တိတွေမျက်လုံးကိုလည်းပဲငါလို့သုံးတတ်တာပဲကိုမြင်လိုက်တာလဲငါပဲငါမြင်လို့ကောင်းတယ်လားဟာငါမြင်လို့ကောင်းလားကိုကသူများတဲ့သူများမမြင်ပါဘူးဆိုတာကိုကမြင်လိုက်တယ်ဆိုတာမင်းတို့ကောင်းတယ်တဲမျက်လုံးကတဲမွဲတာကွာငါတော့အကုန်မြင်ရတယ်ဘလောက်လေးတော့မြင်မျက်မှန်တော့ငါအခုထိမတတ်သေးဘူးဆိုတော့ကိုကိုကိုလည်းမာနာလေးရမရှိဘူးလားအေးအဲ့ဒါလိုလေးဖြစ်နေတာဒါမျက်လုံးတစ်ခုထဲမှာ မျက်လုံးကိုဆွဲတဲ့မျက်လုံးလှရင်လှသလောက်ဆွဲတဲ့အတွက်တဏှာလည်းဖြစ်တယ်မြင်လို့ကောင်းရင်ကောင်းတယ်မြင်ပြီးဆိုပြီးတော့မာနလည်းဆွဲတယ်မြင်တာကလေးပဲငါဆိုပြီးတော့ဒိဋ္ဌိလည်းဆွဲတယ်တဏှာမာနဒိဋ္ဌိပါမနေဘူးလားအဲ့ဒီအဆွဲကိုဒီနေရာမှာပြတ်သွားတာဒီခန္ဓာထဲမှာအဲ့ဒါတွေအကုန်ရှိတယ်အကုန်လုံးဒီ all six organs မှာအကုန်ရှိတယ်မျက်စိနားနားလျှာကိုယ်စိတ်အကုန်ရှိတယ်ဒါတော့အဲ့ဒီဖုံးကွယ်နေတဲ့ဟာတွေပျောက်နေတဲ့ဟာတွေကိုမြင်တယ်ဖုံးကွယ်နေတာတွေရှင်းသွားတယ် ရှင်းတဲ့မျိုးလုံးမျိုးကိုဓမ္မစစ်ကုဒါတော့ကောင်းပြီဒီနေရာမှာမြင်ပုံလေးကြည့်ကြစို့ဓမ္မစစ်ကုကိုသောတာပတိဉာဏ်ဖြစ်ခါနေမှာလေလောကီဥပဒနာဉာဏ်ဖြင့်သင်္ခါရတရားတို့ဤခဏမစဲပြက်ပြက်သွားသည့်ပြက်ပြက်သွားသည်ကိုပြက်ပြက်သွားသည်ကိုပြက်ပြက်သွားသည်ကိုရှုမှတ်နေရင်အဲ့ဒီမှာဉာဏ်ကအရှိန်တင်လာပြီเนาะအရှိန်တက်လာပြီဆိုတဲ့အခါကျတော့ तू ကရိုးရိုးသွားနေတဲ့စိတ်ရဲ့သွားနှုံးတဲ့ပို့ပြီးတော့မြန်လာတယ်ဆိုလိုတယ် ဆိုလိုတာကဒီလှိမ့်လိုက်တဲ့ခဲတစ်ခုကအဆင်းကိုရောက်ပြီဆိုကြပါစို့နော်အဆင်းကိုရောက်တဲ့ခါကျတော့ဒီအဆင်းကလေးကိုစနေပြီဟောဘက်ကိုကျတော့ဆင်းလေလိမ့်လေဆင်းလေလိမ့်လေပုံမမြန်ဘူးလားသူကစနိုးဘောလိုပဲလေကြားလေအချိန်ရလေပြောတာဒါတော့အခုလော်ကီကအထွတ်ထိပ်ရောက်ပြီဆင်းတော့မယ်လိမ့်တော့မယ်လို့ပြောတာသူရှုလာတာကရှူရင်ရှူရင်ရှူရင်ကနေဒီဖြစ်ဖြစ်ကိုရှုလာတာပျောက်နေတယ်တကူပေါ်နေပြီပေါ်ပြီဟောဒီဖြစ်ဖြစ်မြင်ပြီဟောဒီဖြစ်ဖြစ် သဘောပေါက်လာပြီဒါအတ္တမဟုတ်တော့ဘူးဒါကိုပြောဒါအရှိန်တက်နေပြီနော်ဒီပုဂ္ဂိုလ်တ attva ပုဂ္ဂိုလ်တ attva ဒီပညာကြီးဒီဘုတ်ဒီဘက်ကြီးဒီနှာခေါင်းကြီးဒီလေကြီးသူပဲငါပဲဆိုတဲ့အစွဲတွေကတဖြည်းဖြည်းတဖြည်းဖြည်းနဲ့နောက်ဆုံးသူမြင်လိုက်တဲ့အပြင်အမြင်အတန်းဟာဘာပဲကြံတော့လဲဖြစ်ဖြစ်လုပ်လေဖြစ်ဖြစ်ပဲကြံတော့တယ်ပုဂ္ဂိုလ်တ attva ကြံသေးလားမကြံတော့ဘူးတားတာကအဲ့ပုဂ္ဂိုလ်တ attva တားနေတာထင်မှတ်မှုတွေလေဝိပ္ပန္နတာလေဟုတ်တော့မလားတင်ညာဥပ္ပန္နတာစေတဥပ္ပန္နတာဒိဋ္ဌိဥပ္ပန္နတာဒါတွေဖုံးတာဒိဋ္ဌိဥပ္ပန္နတာလည်းဖုံးတာ ဖုံးတော့အခုအဲ့ဒီဖုံးနေဟာတွေဘေးကို share ပြီးတော့မှအခုတွေ့ပြီဖြစ်ဖြစ်အတိုင်းကြီးတွေ့နေပြီအဲ့ဒီဟာအချိန်စတော့တာပဲဒါကိုပြောတာဒါတော့အဲ့ဒီမှာမှတခါမြင်လိုက်တရားတွေကဟာပေါ်ပြီးပြောင်းပေါ်ပြီးပြောင်းဖြစ်ပြီးပြဲဖြစ်ပြီးပြဲဘလဝဥပဒနာအာကောင်းသောဥဒိယပြညာရဲ့အချိန်လို့ခေါ်တယ်ဥဒိယဖြစ်တယ်ဝရဖြစ်တယ်နောက်ဆုံးအဆင့်အာအကောင်းဆုံးအဆင့်အဲ့ဒါဘလဝဥပဒနာလို့ခေါ်တယ်အဲ့ဒီလိုအဆင့်ကနေပြီးတော့သွားတဲ့အခါမှာ ပုဂ္ဂတတ္တဝါပြောပြီးဘာပဲကြံလဲယုံနံဖြစ်ဖြစ်ပဲကြံတယ်ယုံနံဖြစ်ဖြစ်ကိုရှုရင်းကနေအရှိန်နဲ့တက်ပြီးတော့တခါတည်းသွားတဲ့ခါကျတော့ဟောဒီယုံနံကြီးကနောက်ဆုံးကြဘာပဲကြံလဲလို့ရှင်မီလုံးလေးနှလုံးပဲပြောကြစို့ဘာလဲတလုံးမှိတ်တယ်တလုံးပွင့်တယ်တလုံးမှိတ်တယ်တလုံးပွင့်တယ်ဒါဆိုတော့ဘာပဲကြံတော့လဲဆိုဒီဖြစ်ဖြစ်ပဲကြံတော့တယ်အဲ့ဒီဖြစ်ဖြစ်ကြံရင်းကနေနှလုံးလုံးမှိတ်သွားတာအားမရှိဘူးပြီးတော့ပြန်လဲလဲအဲ့ဂျားလေးမှာခဏကလေးမုံမှန်လေးတစ်ခုခံသွားတယ် အဲ့ဒီ moment လေးကိုသောတာပတိမေကြားတဲ့အခိုက်လို့ပြောတာအဲ့ဒီအခိုက်လေးသည်ဖြစ်ချင်းလည်းမရှိဘူးပြစ်ချင်းလည်းမရှိဘူးဦးဇင်းတို့ဘဝတစ်ခုကိုနောက်ဆုံးအဆုံးတတ်တာကယုံနဲ့နံယုံနဲ့နံကိုပြန်ပြီးတော့သူ့ရဲ့စက်ဝိုင်းတွေကိုဝင်ကြည့်တာကဖြစ်ပြစ်ဖြစ်ပြစ်သည်သင်္ခါရမဖြစ်မပြစ်တာသည်အသင်္ကတအသင်္ခါရဟုတ်တယ်ဖြစ်ပြစ်ကသင်္ကတမဖြစ်မပြစ်ကအသင်္ကတမဖြစ်မပြစ်မဖြစ်မပြစ်ရင်ဘာဖြစ်သွားပြီလဲနိဗ္ဗာန်နိဗ္ဗာန်နဲ့အဲ့ဒါနိဗ္ဗာန်နဲ့နိဗ္ဗာန်နဲ့ ဒါတော့ဦးဇင်းတို့အခုမြင်နေရတဲ့အမြင်တွေသိနေတာတွေအကုန်လုံးကသင်္ကတသောတာပတ္တိမေကလေးအခိုက်ကြတော့ဩဒီယုတ်တင်တဲ့နေရာဖြစ်ပြီးဒီလိုငြိမ့်တာလည်းရှိပါလားဒီနိဗ္ဗာန်တကယ်ရှိပါလားလို့ကိုယ်တိုင်တခါတည်း self knowledge နဲ့တီးလိုက်တာပြောတာအဲ့ဒီအခက်ကလေးက very short moment လေးပဲဒါတော့အဲ့ဒီအခက်ကလေးမှာဖြစ်ချင်းပြစ်ချင်းမရှိတဲ့နိဗ္ဗာန်ကိုမြင်လိုက်တာအဲ့ဒီအငြိမ့်ဓာတ်ကိုအသင်္ကတလို့ခေါ်တယ်သင်္ကတကဖြစ်တာပြစ်တာဘယ်တရားမှဆိုဖြစ်ဖြစ်ရှိတယ် နိဗ္ဗာန်ကလွဲနိဗ္ဗာန်မှာတပါတရားအလုံးသီးပါလဲသင်္ကတဖြစ်ဖြစ်ရှိတယ်မက်ဆေ့ဆိုတာလဲလောကုတ္တရာစိတ်ဆိုမှဖြစ်ပြီးတော့သူလဲပြစ်တာပဲမဟုတ်လားလို့ပြစ်ပြီးပြန်ပေါ်တော့မလားတော့ပြီးတော့အဲ့လိုဖြစ်ဖြစ်ရှိတဲ့သူသင်္ကတဒါတော့အဲ့ဒီ message ကလေးရောက်တဲ့အခက်ကလေးမှာနိဗ္ဗာန်ကိုမြင်လိုက်တော့အော်အဲ့ဒီအာသင်္ကတဆိုတာဒါကြီးပါလားလို့တည်တည်ချာချာသောတပတ္တိမေညာကြီးနဲ့သဘောပေါက်လိုက်တဲ့အခါမှာကျူရှင်တက်စရာလိုသေးလားမလိုတော့ဘူး ပြက်ပြက်သားသားထင်ထင်လင်းလင်းအသင်္ကတဆိုတဲ့နိဗ္ဗာန်ကြီးကိုအာရပါရထင်ထင်ရှားရှားကြီးသဘောကျနှဲ့ချိုက်နားလေသဘောပေါက်တာသောတာပတ္တိမေလို့ခေါ်ပါတယ်လို့ပြောနေတာဒါဟုတ်ဘသူရဲ့အကူညင်းမှမလို့ဒါကြောင့်မလို့နော်ရန်တာများဟာအတ္တတာမယုံတဲ့လူတွေတဲ့နောက်ကြလာလိမ့်မယ်အဲ့ဒီကြောင့်နော်မယုံတဲ့လူတွေဆိုတာမယုံကြည်တာမပြောဘူးသူများပြောလို့မယုံဘူးကိုယ်တိုင်ယုံပြီးသားလို့ပြောတာ ကောင်းပြီအဲ့ဒီအခက်ကလေးမှာစောစောတုန်းကဖြစ်တာနဲ့ပြစ်တာတွေရှိနေတဲ့အချိန်ကမှကဲကောင်းပြီဖြစ်ပြနေတဲ့အစဉ်တန်းကြီးရှိရင်မဖြစ်မပြစ်တဲ့အသင်္ကတာလည်းရှိတယ်အဲ့ဒါကိုသဘောကျလိုက်တဲ့အချိန်ခါမှာရှင်ကုဏ္ဏညရဲ့ဉာဏ်ထဲမှာဆုံးဖြတ်ချက်ချလိုက်ပြီးဗါတယ်လေယံကိဉ္စီ သမုဒိယဓမ္မံတပ္ပန္တဏိရောဓဓမ္မံဆိုတာအဲ့ဒီအခိုက်ပြောတာအဲ့ဒီအခိုက်ပြောတာဒီအခိုက်ကလေးကို तू မြင်ပြီးမှ तू ကြွေးကြော်လိုက်တာသဘောကျပြီးတော့ဒါပဲဟာငါသိချင်တာဒါပဲဟာငါရှာနေတာ ဆိုပြီးတော့မှဆုံးဖြတ်ချက်ကိုအာရပါရချလိုက်တာဒါပဲဒါကြောင့်ထိုသောတာပတိမဉ္ဇဏ်ဟူသောဓမ္မစစ်ခုဖြစ်အရှင်ကိုတညသည်ယုံ nant တရားတွေဖြစ်ဖြစ်ကိုရှင်းရှင်းလင်းလင်းသိမြင်သွားခြင်းကိုပဲရံငယ်စီသမုဒိယဓမ္မသမ္မတာနိရောဓဓမ္မဒီဆိုဆိုပြီးတော့မှ तू အဲ့ဒီလိုကောက်ချက်ချလိုက်တာပါတဲ့အဲ့ဒါလေးကသူ့ရဲ့ညံပွန့်လိုက်တဲ့အချိန်ကလေးမှာတိလိုက်တဲ့သူ့ရဲ့အဖြေပဲအဲ့ဒါသူ့အဖြေပဲကောင်းပြီဒါကြောင့်ခုနစကလုံးလေးတစ်လုံးကိုထပ်စစ်ကြစို့ဒီဓမ္မစစ်ခုဆိုတော့ ဒါတော့ဓမ္မစစ်ခုဆိုတာကိုဦးဇင်းတို့ပါဠိမှာဦးဇင်းတို့ပိဋကတ်တင်မှာနှစ်မျိုးပြောတာရှိပါတယ်နော်ဓမ္မစစ်ခုဆိုတာကတချို့နေရာမှာကျတော့သောတာပတ္တိမဲ့ဉဏ်ကိုဓမ္မစစ်ခုလို့ခေါ်တာရှိတယ်အချို့သုတ်တန်တွေမှာတချို့တချို့သုတ်တန်တွေကျတော့အောက်မဲ့၃ခုဆိုတော့သောတာပတ္တိမဲ့တက္ကရာဂာမိမဲ့အနာဂါမိမဲ့အဲ့ဒီ၃မျိုးလုံးကိုဓမ္မစစ်ခုလို့ခေါ်တာရှိတယ်တချို့နေရာကျတော့လေမဲ့၄ပါးလုံးကို ခေါ်တာရှိတယ်တဲ့ဒါကြောင့်ပရမဥစဉ်တို့သင်္นานသမ ्या မှတ်မှာကဓမ္မစစ်ခုဆိုရင်သောတာပတ္တိမေလည်းဖြစ်နိုင်တယ်အောက်မဲ့၃ပါးသောတာပန်သောတာပတ္တိမေသဂရဂါမိမေအနာဂါမိမေဆိုတာအောက်မဲ့၃ပါးလုံးလည်းဖြစ်နိုင်တယ်မဲ့၄ပါးလုံးလည်းဖြစ်နိုင်တယ်ဒါကြောင့်မလို့ဦးဇင်းတို့ကဓမ္မစစ်ခုဆိုတဲ့ပါဠိကိုတွေ့ရင်အော်ဒါဒီနေရာမှာဘယ်ဟာကိုယူကျင်တာလဲဆိုတာသိအောင်ငါအခုနပြောတဲ့အထကထာဆိုတဲ့ဖွင့်ဆိုတဲ့ကျမ်းသွားကိုကြည့်ရတယ်။သို့မဟုတ်ရင်ဒီမှာမပါသေးဘူးဆိုရင်ဒီကာကိုကြည့် အဲသူတို့နှစ်ခုမဖွင့်ဘူးဆိုရင်သူနဲ့အလားတူဖွင့်ဆိုထားတဲ့နေရာကိုပြန်ပြီးတော့ရှာကြည့်ရတယ်ဖွင့်ဆိုတဲ့ကျန်းဆရာတွေကလည်းခဏခဏဖွင့်လို့တူရင်နောက်မဖွင့်တော့ဘူးဘာဖြစ်လို့လဲအတူတွေထပ်ထပ်ဖွင့်ရင်ကြမ်းကြီးကြီးပြီးတော့လေးသွားမှာဆိုလို့ဒါကြမ်းလေးတယ်လို့ခေါ်တယ်ဟုတ်တယ်လေစာကြီးကထူတော့ဘယ်လေးပဲရှိပါမလဲစာအုပ်ကြီးတဲ့နော်အဲဒါကြောင့်ကောင်းပြီဦးဇင်းတို့ဘုသူတာတစ်ခုရတယ်ဓမ္မစစ်ခုဆိုတာဟာသောတာပတ္တိမဉ္ဇဉ်လည်းဖြစ်နိုင်တယ်အောက်မဲ့၃ပါးလည်းဖြစ်နိုင်တယ်နော် မဲ၄ပါးလုံးကိုလည်းဖြစ်နိုင်တယ်ဒါကြောင့်ဦးဇင်းတို့ဟောဒီသင်္นานသားတွေကဒီနေ့မှတ်မှာကဓမ္မသောတာအဲဓမ္မစက်ကြမှာပါတဲ့ဓမ္မစက်ကုသီဘုရားလည်းသောတာပတ္တိမဉ္ဇဉ်လို့မှတ်ပါဒါကြောင့်အခုဒီနေရာမှာဓမ္မစက်ကုံအဲရန်ခိစီသူမွေတာတပ္ပတ္တနိရောဓဓမ္မန္တိဆိုတဲ့ဒီအခုစောစောလုံးကရွတ်ခဲ့တဲ့ပါဠိလေးမှာပါခဲ့တဲ့ဟာဒီဓမ္မစကုကိုပြောတာပါเนาะဣတိမသေမိပစပနာဝေယကရဏသေမိပညာမနိအာယတမတော်ကွန်တေညတဝိရိဇံဝိတမလ ဓမ္မစက်ခုံဥဒပါတိဆိုတဲ့ဟာကသောတာပတ္တိမဉ္ဇဉ်ဖြစ်ပြီလို့ပြောလိုက်တာဖြစ်ဖြစ်ချင်းတနည်းသောတာပတ္တိမဉ္ဇဉ်နဲ့နိဗ္ဗာန်ကိုအာယုံပြုလို့ရရချင်းအဖြေလေးကဘာလဲလဲဆိုရင်ယံကိစီသမုဒိယဓမ္မသဗ္ဗန္တနိရောဓဓမ္မတိတဲ့နော်အကြောင်းဦးဇင်းတို့သင်္นานသားများလဲယံကိစီသမုဒိယဓမ္မသဗ္ဗန္တနိရောဓဓမ္မတိဖြစ်ကြပါစေကုန်သတည်း ကိုင်းဒီနေ့တင်တဲ့ထက်ကနားမလဲတာမရှင်းတာရှင်းမေးပါဒါဆိုတော့တေချာရံငယ်စီသမှုတရားဓမ္မဖြစ်သွားပြီတန်တရားမရှိတော့ဘူး ရာတော်ဘုရားကြီးဆရာတော်ရှင်ဘုရားလည်းဝေဖန်ကြီးတော်တို့ရှင်ဘုရားခုံးပြစ်စင်းထားတဲ့လေလက်တစ်စ်လောက်ကြီးတာတောင်ကောင်းတယ်ဆိုတော့ဘုရားကြီးတော်တို့မှန်သွားဘုရားနဲ့ကြောင်းချက်တာပါဗျာဒကာကြီးဦးဇင်းပြောပြမယ်အဲဦးဇင်းတို့လက်သမားတွေနှစ်ပေါင်းများစွာလက်သမားလှုပ်ရှားလာတဲ့လူတွေရဲ့ တူတွေ့ဘူးသလားတူဒီလိုတူတူအယိုးလက်ရိုက်လက်ယိုးနော်နှစ်ပေါင်းမြောက်စွာတခါတဲ့ဒီလိုကန်ကန်ပြီးရိုက်တဲ့ခါကျတော့လက်ကန်တဲ့နေရာမှာဘာဖြစ်လဲခြိုင်ပြီးတော့ချော့သွားတယ်နှစ်ပေါင်းမြောက်စွာကျတော့ဘာဖြစ်လဲတဖြည်းဖြည်းတဖြည်းဖြည်းနဲ့ဒီတက်သားကြီးဟာကြည့်မယ်ဆိုရင် very solid ပဲနော်ဒါပေမဲ့ဦးဇင်းတို့အသားဟာသူ့တဲ့နှုတယ်အသားပုံပါတယ်တက်သားပုံပါတယ်သို့တော်လည်းပဲကင်ပံများပုတ်ပံများ နော်လှိမ့်ပါများတော့အခါကျတော့ဘာဖြစ်လဲဆိုဒီနေရာမှာချိုင်ပြီးတော့လက်ရည်မထင်ဘူးလားနော်ရှင်ဥပုပ်ဆရာတော်ကြီးဥပုပ်ဆိုလို့ရှိရင်ဇပွဲပေါ်မှာစာရေးတာပေကိုကညက်နဲ့ရေးတဲ့ခါကျတော့ဒီနေရာမှာတရောင်စစ်နေရာမှာပါလဲအချိုင်ကြီးတောင်ဖြစ်နေသေးတယ်ဒီလိုကညက်နဲ့ရေးရတော့ပေပေါ်မှာဒါပေမဲ့တနစ်တနစ်ကိုသေးသေးကလေးပါပါလေးပါသွားတဲ့ဟာလေးကိုပါပြီးပုတ်ပြီးပါသွားတာကိုမြင်ရလားမမြင်ရဘူးဒါပေမဲ့နှစ်ပေါင်းများစွာကြာတဲ့ခါကျတော့ချိုင်လား အများတို့လည်းတော်တော်ချန့်လောက်ပါပြီနှစ်တော်တယ်ရုပ်တရည်ကြီးဓာတ်နဲ့ခုတ်တယ်လို့တော့မပြောက်ပဲမဲ့အ ਨੇ ဆုံးလက်သမားကိုင်းနဲ့တူရိုးလို့တော့ကြာတော့ပွန်းပဲတော့ပဲ့ပါတယ်နော်အဲ့တော့ဦးဇင်းတို့စတဲ့တိုင်းမှာနေတော့ကနော်သူကကျောင်းတိုက်ဝေယဝိဆဆရာတော်ရဲ့ဝေယဝိဆလောက်တဲ့ခါကျတော့ဓမ္မစီရတဲ့မှာကြာနေတာသူများတွေသူ့အောက်ကဦးဇင်းလေးသူချက်စချပေးတဲ့ဦးဇင်းနဲ့တောင်အောင်လို့ပြီးကုန်ပြီသူကမပြီးဘူးဓမ္မစီရတဲ့တန်းကို 12နှစ်ကြာတယ်12နှစ်ကြာတယ်အသက်36နှစ်ကြာမှာဓမ္မစရိယပြီးတော့အဲဆရာတော်ကပြောတယ်ဟေးတဲ့ငါတို့ကျောင်းအောက်ကနေ့တိုင်းနေ့တိုင်းခောက်တဲ့တုံးကြီးတွေ့ကြလားဟေးမမတွေ့ပါဗျာအဲ့ဒီတုံးကြီးရကွာနေ့တိုင်းနေ့တိုင်းမနေ့တစ်ခါညနေတစ်ခါမနေ့ဖျားဝတ်တစ်ခါညနေဖျားဝတ်တစ်ခါနှစ်ခါထုခါတယ်ကွာတဲ့ဒါတော့ထုပါများလာတဲ့ခါကျတော့ခါကြီးကကျင်းပြီးတော့ပြက်သွားတာတွေ့ဘူးလားတွေ့ဘူးပါတယ်ဗျာအေးအဲ့ဒီလိုပဲကွာတဲ့ငါတို့ကျောင်းကဟိုတဲ့လည်း အခုခါကြီးပြတ်သွားနော်တဖြည်းဖြည်းတော့ခါပြတ်ပါတယ်မပူပါနဲ့အဲ့တော့အသိဉာဏ်ဆိုတာလေတည်ရဲနဲ့ဆင်ကျင်းလိုက်ရှောင်ကျင်းလိုက်အော်အတိကလေးခုနပြောလို့တတုံးရလဲတတဲရလဲနေကြားတဲ့ခါကျတော့ဘာဖြစ်လာလဲဦးဇင်းတို့အဲ့ဒီခုနကပြောတယ်ငါတို့ဒါရန်သူပါလားရှောင်းအောင်ပါပါလားအကျင့်အောင်ပါပါလားဆိုတဲ့အသိဟာဦးဇင်းတို့တဖြည်းဖြည်းနဲ့ကျင့်မကြီးရဲ့ရင်ပတ်အောင်အမွေးအောင်တောင်ပတ်အောင်မှာရောက်တဲ့ချက်ဥလေး တဖြည်းဖြည်းနဲ့အတွင်းထဲဟာကိုအရေးကိုတားပအောင်အပူပေးသလိုအငွေ့ပေးနေတာနော်ဒါတော့အဲ့ဒီအသိဉာဏ်ဟာဦးဇင်းတို့တဖြည်းမချူအဖြစ်အောင်လို့ကိုယ့်ရဲ့တကယ်ရင့်ကျက်တဲ့အခုနသောတာပတ္တိမဉ္ဇဉ်ဖြစ်လာအောင်ဒါအမှန်အငွေ့ပေးတာပဲနော်မဖြစ်ဘူးတော့မထင်နဲ့ဖြစ်ပါတယ်ဘာဖြစ်လို့လဲရိုးရိုးဦးဇင်းတို့အသိဉာဏ်ရှိတဲ့တိဟိတ်ပုဂ္ဂိုလ်တွေနော်ညာနဲ့ရှင်ပြီးနားထောင်တဲ့လူမပြောနဲ့ တလိษံနေတောင်မှဒီတရားအတန်ဒါအတန်ပဲဆိုတာလောက်နေနားထောင်တာတောင်သူတို့နှက်ပြီးတော့အသာလေးပဲဒကာကြီးတို့နှက်ပြီးတော့အသာလေးပဲဘာမှမပြောနဲ့ထက်ကိုစုကိုမတောင်းစရာမလိုစုကိုတောင်းစရာမလိုဘာဖြစ်လို့လဲကြက်ကစုမတောင်းမနဲ့တောင်နှက်သမီးသွားဖြစ်တာဟုတ်တော့လက်နှုတ်သားတွေလည်းသွားဖြစ်တာပဲအပြောမနေနဲ့ဟိုကခင်ပုံးငယ်ဆိုလို့ရှင်မြတ်စွာဘုရားတော်ရရသေးသွားဟိုတော့မျိုးရဲသွားဆွမ်းကန်ရဟန်းနေနဲ့ तू ကတောင်းအဲ့ဒါလေးကိုတခါတည်းအဲဒီကနေပြီးတော့တောကြောင်းကနေကူကနေပြီးတော့မှ ဒေါသတိလိုက်ဖို့ပြန်လိုက်အဲ့ဒီကနေဂျိုးအဲ့ဒီကနေလာရန်နေကမှစူးပြီးတော့နေတာလဲုပ်ကလေးချီပြီးတော့မှဘုရားတွေဘုရားနဲ့တကွရန်နေငိမ့်ပြီးတော့မှတရားဟောတာလဲုပ်ကလေးတစ်ပင်ပေါ်ချီတော့မြတ်စွာဘုရားလှမ်းမြင်တယ်အဲ့ဒီခင်ပုံးငယ်မြတ်စွာဘုရားပြုံးတယ်ဘာလို့ပြုံးတာလဲဆိုအဲ့ဒီခင်ပုံးငယ်တနေ့ကျန်ပြည့်စက်ကဗုဒ္ဓဖြစ်အောင်မှာတဲ့ဟုတ်တယ်မို့လားဦးဇင်းလည်းပြောလိုက်အောင်မထင်နဲ့မနှဲပါဘူးလား အဲအများကြီးပဲเนาะဒါကြောင့်ဦးဇင်းတို့ဘာမှမဖြစ်ဘူးလို့အဲ့လိုမဟုတ်ဘူးဖြစ်ပါတယ်ဒါတော့မိမိတို့ဒီလိုရင့်ကျက်လာအောင်သိလာအောင်ပေါ့နော်ကိုဘလောက်ရင့်ကျက်တယ်လဲသိတယ်လဲဆိုတာကတော့ဒီတိုင်းနေတော့မသိဘူးပေါ့လေဘယ်နဲ့ဘယ်ပေတာနဲ့တိုင်းမလဲဆိုရင်လောကရန်တွေ့တဲ့ခါကျရင်မိမိကိုကိုတီးခေါက်ကြည့်နော်ဘလောက်ထိမိမိရင့်ကျက်လာတယ်လဲတင်းငိမ့်လာတယ်လဲဘလောက်ထိမိမိခံနိုင်စွမ်းရရှိတယ်လဲ အဲ့ဒီစွန့်ရင်เนี่ยဟိုးတုန်းကတည်းအများကြီးတည်ငြိမ်လာတယ်နော်လက်ခံနိုင်တယ်ဒီငကောတော့ကလက်မခံနိုင်လောက်အောင်တခါတည်းပြပြတယ်လဲငပြေမပြလူဖြစ်တဲ့ဟာမျိုးအခုကျတော့တည်တည်ငြိမ်ငြိမ်လေးနဲ့ဒါဖြစ်တာဖြစ်တဲ့တိုင်ပြစ်တာပြစ်တဲ့တိုင်နော်ဒီလိုအကုန်ဆုံးတတ်တဲ့သဘောရှိတဲ့ရန်ကိစ္စသမှုတွေကဓမ္မဖြစ်လာသမျှအကုန်ဖြစ်ရပြောက်ရအကုန်ဆုံးရတာကြီးပဲဆိုတော့ဒီကောက်ချစ်ကလေးနဲ့မိမိကအဆုံးသတ်ပြီးတော့အဖြေထုတ်နိုင်တယ်ဆိုရင်တည်ငြိမ်သွားတာပဲဒါကဘာခေါ်မလဲကိုစင်းတို့အော်ထက်အောင်နေမြင့်စုကြုံမခွဲဘူးပညာတတ်မတတ်မခွဲဘူး အာလုံးတတ္တဝါမှန်ရင်ယံကိစီသမုဒိယဓမ္မသဗ္ဗန္တနိရောဓဓမ္မကြီးပဲအကုန်လုံးဖြစ်သည်များပြည့်ရချုပ်ရတာကြီးပဲဆိုတဲ့ဒါလေးနဲ့မိမိကစိတ်ကိုရင့်ကျက်သွားတယ်ဆိုရင်တော်ရုံတောင်လောကဓာတ်နေကြတော့ဘယ်အရာမဆိုဒီနေ့ကြတော့သူအကြောင်းနဲ့သူအကျိုးရှိသေးတွေသွားတာလေးပဲအားလုံးကပြစ်ကြပြစ်ကြတာကြီးပဲဒီထဲမှာငါတို့ပါနေတာဆိုတော့သွားနေတာကိုမှဒီဖြစ်ချင်းဖြစ်ချင်းတဘာဝစီးကြောင်းကြီးထဲမှာမိမိကပါနေတာအဖြစ်လည်းရှိတယ်အပြစ်လည်းရှိတယ်ဒီနှစ်ခုကိုပဲနောက်ဆုံးမှဦးဇင်းတို့ တွေ့တယ်မဟုတ်လားသောတာပန်ရောက်ခါနေတော့ဒီနှစ်ခုပဲတွေ့တော့တယ်ဒါ absolute truth ပဲလေနောက်ဆုံးအမှန်တရားပြညတ်တွေကိုကြော်ပြီးတဲ့အချိန်ကမှဦးဇင်းတို့တွေ့တဲ့ဟာနောက်ဆုံးဒါပဲတွေ့တယ်ဒီနှစ်ခုပဲတွေ့တော့တယ်ဒီနှစ်ခုတွေ့တဲ့အခါမှာဒါပုဂ္ဂိုလ်လေးလည်းခေါ်လို့မရတတ်တယ်ဘာလို့ကောင်ယောက်ျားလည်းမိန်းမလည်းဘာမှမဖြစ်တော့ဒီအဖြစ်အပျက်ပဲသွားတွေ့တယ်အဲ့ဒီအဖြစ်အပျက်ကလေးနှစ်ခုကနောက်ဆုံးအမှန်တရားပဲဒါပရမတ္ထအမှန်တရားရောက်သွားပြီနော်သူသမုဒိနဲ့ပဲကြောပြီးတော့ပရမတ္ထနဲ့ပဲရောက်သွားပြီရောက်သွားပြီဆိုတဲ့အခါကျတော့ဩနောက်ဆုံးကျတော့ ဘာပြောကောင်းမလဲဘဝလို့အပေါ်ကံကနေအထီးအမအနှစ်အပြည့်အဖြူမဲ့ခွဲခေါ်တဲ့ဟာကဟိုအနှစ်အတွင်းထဲကအနှစ်ကြတော့ဘာဖြစ်သွားလဲဖြစ်ဖြစ်ဘာပဲရှိလဲဒါဆိုရင်ဦးဇင်းတို့အခုသွားနေတဲ့လမ်းကြီးဖြစ်ဖြစ်ကြီးပဲဟုတ်တော့မလားဒီယုတ်ဒီနံတွေကတစ်ခုပြီးရင်နောက်တစ်ခုပေါ်လာသေးလို့ရှင်နေတာတကယ်လို့များအခုဖြစ်တဲ့စိတ်တွေနောက်ထပ်ပြန်ပေါ်မလာနိုင်ဘူးဆိုရင်ဒါပါလဲသေးပြီပဲကဲဒီယုတ်ကလည်းပဲရှိနေတဲ့ယုတ်တွေကိုထိန်းထားနေတဲ့အခုနပြောတဲ့ဓာတ်တွေကဆက်သွားနေသေးလို့ နောက်ထပ်သွားရရမရှိဘူးဆိုရင်တောက်ငနေဆိုသွားပြီကားကနေပဲဟုတ်တယ်မဟုတ်လားသိပြီပဲဆိုတော့ဖြစ်ပြီးရင်ပြန်ပေါ်လာတဲ့ပြစ်ပြီးရင်ပြန်ပေါ်လာတဲ့အဖြစ်ကလေးရှိနေလို့ဩဒါလူလို့ပြန်ခေါ်လို့ရတာအခုစောစောကအခုစကားပြောဦးစင်အခုသေးတယ်ဆိုရင်မသားဟုတ်တယ်မလားမသားဖြစ်သွားပြီချေချေဆိုတော့အခါကျတော့ဩတကယ်အဖြစ်မှန်ကိုဉာဏ်နဲ့သောတာပတ္တိမဉာဏ်နဲ့မမြင်နိုင်သေးဘူးပဲထားပေါ့နော်အခုလို့အာအာဂမတုတ္တ တုတ္တမယညံနဲ့ရင်းရင်ကြက်ကြက်ကလေးသိတယ်ဆိုရင်အများကြီးခံနေရှိပါတယ်ဒါခုနပြောတဲ့တူတို့ဆောက်တို့မှာကင်တဲ့လေရုပ်လို့တဖြည်းဖြည်းနဲ့ရင်းကျက်လာတာနော်ပါလာတဲ့သဘောပေါ့ကျမကြီးကအငွေပေးတယ်ကြက်ဥကလေးပါလာတယ်ပြီးတော့ကြက်ကလေးကဖောက်ထွက်လာတယ်အဲ့ဒီလိုမျိုးပဲလေလာခြင်းသင်ကြားခြင်းမေးခြင်းမြန်းခြင်းနဲ့မိမိတို့ကမိမိရဲ့တကယ်လောကုတ္တရာဉာဏ်ကိုဖြစ်လာအောင်အငွေပေးတယ်အေသူကလည်းတဖြည်းဖြည်းနဲ့ဖောက်ထွက်လာတယ်ဒါကဖောက်ထွက်လာတာက လောကုတ္တရာဉာဏ်ပြောရမှာပေါ့နော်ဒါလေးပေါက်လာအောင်အပေါ်ကကာထားတဲ့အဝိဇ္ဇာတိဟုသော အကာကိုဦးဇင်းတို့ကတဖြည်းဖြည်းနဲ့အငွေ့နဲ့ဘာအောင်လုပ်နေတာဟုတ်တယ်မဟုတ်လားဒါတော့ဒကာကြီးအားတော့မငယ်ပါနဲ့อืมကြိုက်တာဆိုရင်လည်းအမြဝေချဆိုနော်ဤသို့ပြုရမြတ်ဘုံမြတ်ကြောင့်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 မြတ်ဘာကကိုမိဘဆရာမျိုးသဟာနှင့်ကိုမာဆောင်ချက်ကိုဆောင်နှက်ကအရင်စာ၍ရှိသည်များလုံးစုံဘုံ31ဖြစ်ဖြစ်သည်များဝေနေရတို့ရကြပါစေဘေငါဝေသည်မြာထွေသာဓုခေါ်စေတော်အမြအမြအမြ ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု